ဒီနေ့သာသနာတော်တက်ကြတဲ့2558ခုနှစ်ဂောဇာတက်ကြတဲ့1386ခုနှစ်တဇာမုံလဆု9ရက်ခရစ်တက်ကြတဲ့2014ခုနှစ်နိုဝင်ဘာလ15ရက်စနေနေ့ဒီလီစီတီထေရဝါဒဓမ္မသင်္ဍ၌ပို့ချအပ်တဲ့အနတ္တလက္ခဏာသုတ်တံအဆက်ပေါ့ဒုသုတ်တံကိုမပို့ချသင့်မီမင်္ဂတိပရိကဆရာတော်ဘုရားကြီးရဲ့ခန္ဓာ၅ပါးဥပဒနာဆင်ခြင်ပုံတရားကို လင်္ကာကိုအားလုံးညီညာဖြာဖြာရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်တွင်မီခန္ဓာတိကမြစ်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ဖြစ်ပြည့်နှစ်တန်နှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစက်ခု မျောထောက်ရှုသော သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတည်တဲ့ဘာတကားဝေဒနာမီခန္ဓာသည်လဲမြင့်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြည့်နှစ်တန်နှိစ္စတန်ဖြင့် တရားမစဲလွန်ဆင်းရဲဤခိုင်မြေကျော်မှာနဲ့မပါဘူးပညာဆက်ခုမျောထောက်ရှုသော သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာရကံတညာတွင်မြည် ခန္ဓာသည်လည်းမြင်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနှိစ္စတံဖြင့်တရားမစဲလုံစင်းရဲ့ဤခိုင်မြေကြောမှာနဲ့မပါဘူးပညာစက်ခုမြောထောက်ရှုသော သူတဘာဝအနိစ္စနဲ့ဒုက္ခအနတ္တမှန်လစွာဤ ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတည်တဲ့ဘာတကားသင်္ခါရမီခန္ဓာတိလေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြေကျော်မှာ နှစ်မပါဘူးပညာစက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတတပါရကဝိညာဉ်၆မြည်ခန္ဓာသည်လဲမြေချေကာလမတိထပဲ ခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြည့်နတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြေကျော်မှာနှစ်မပါဘူးပညာစေခုမျောထောက်ရှုသော သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤအာငါဥစ္စာငါလိပ်ပြတို့ဘာတစ်ခုမျှ မဟုတ်ကြသည်ဓမ္မတသက်ဘာရကသာဓုစာမျက်နှာ65ကသူရဲ့မူရင်ပါဠိတော်မှာတော့ဧဝံပတ္တံဘိက္ခဝေ သူတဝါအရိယသာဝကော ရူပသမိပိနိဗ္ဗိန္ဒတိဝေဒနာယပိနိဗ္ဗိန္ဒတိသင်ညာယပိနိဗ္ဗိန္ဒတိသင်္ခါရေတုပိနိဗ္ဗိန္ဒတိဝိညာဏသမိပိနိဗ္ဗိန္ဒတိဆိုပြီးတော့အဲ့ဒီနိဗ္ဗိန္ဒနိဗ္ဗိန္ဒဆိုတဲ့စကားလုံးလေးပါတယ်အဲ့တော့မြတ်စွာဘုရားတရားတွေကိုလေ့လာလို့ရှိရင်အဲ့ဒီစကားလုံးနဲ့မတိုင်ခင်မှာသူရှင်းစရာတွေပေါ့လေဒီပုဂ္ဂိုလ်တူတယောက် နှစ်တော်၎င်းတို့ရိမဟုတ်တစုလုံးတော်၎င်းဆိုကြပါစို့သူတို့နဲ့တင့်တော်တဲ့တရားကိုဟောတယ်ဟောတဲ့ခါကျတော့မြတ်စွာဘုရားဟောတဲ့ခါမှာသဗ္ဗညုတဉာဏ်ဆိုတာကဒီတတ္တဝါတွေရဲ့သူတို့ဘယ်တရားနဲ့အဆင်ပြေမလဲလို့တရားကိုလည်းသူကသိတယ်ဘုရားကို၌ကလည်းတရားအလုံးကိုသိတယ်ဟောရမယ့်အဲ ဒီနာကျင်တဲ့တရားနာနေတဲ့တရားနာပရိသတ်ပေါ့သူတို့ဘယ်လိုတရားမျိုးနဲ့ဟောရင်အဆင်ပြေမလဲရှေ့ရှေ့တုန်းကသူတို့ဘာတွေနဲ့ပါရမီတွေဖြည့်ထားခဲ့တယ်လဲပေါ့နော်ပြောရမယ်ဆိုရင်သူတို့ကဘယ် line နဲ့စထားတာလဲကုသိုလ်ဆိုတော့သူတို့စခဲ့တဲ့ line တွေပြန်ပြီးတော့ဒီဘက်ကနေကြိုပေးလိုက်တာပဲနော်တိပိသားနဲ့ပြောရင်လွယ်လွယ်လေးပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါမျိုးဆိုတော့အဲ့ဒီလိုမျိုးသူတို့အကြိုက်ကိုလည်းပဲကြည်နေတယ်ပြီးတော့နီးပြူပါ ဘလို့နီးနဲ့ဆင်ပြီးတော့ဟောရမှာလဲတချို့ကတရားဒိုးလိုလေးတချို့ကနည်းနည်းလေးရှည်တယ်တချို့ကတော်တော်ကြီးကိုရှည်တယ်တချို့ကျတော့ဟာရှည်လိုက်တာမရှည်ကြီးပဲနော်ဆိုတော့အဲ့လိုတရားဟောရမယ်နီးပြဟာအဲ့ဒါကိုလည်းမြတ်စွာဘုရားသိတယ်သိတော့တရားနာတဲ့ပရိသတ်ကအခုသူရှေ့ကနေပြီးတော့အဓိကလွယ်လွယ်ပြောကြပါစို့เนาะတလုံးနဲ့ပြောရင်အတ္တပေါက်လောက်ပြီဆိုရင်ဟုတ်တော့မလား ဒီလေဒီဆရာဘုရားကြီးကအဲ့ဒီနေရာဘာနဲ့သုံးတယ်လဲဆိုအနတ္တဖောက်တယ်လို့သုံးတယ်ဘာသုံးတာလဲအနတ္တဖောက်တယ်ဆိုတော့ဘာတွေခံနေလို့လဲဆိုတော့အတ္တခံနေလို့အဲ့ဒါပြောတာအဲ့ဒီအတ္တယူထွေးပြီးတော့ရေနံတူးသလိုဖောက်နေတာနော်အဲ့ဒီတော့ဖောက်တော့အဲ့သူတို့တွေနားလည်ပြီးရုပ်တဏ္ဍနဲ့ခန္ဓာတွေအကုန်လုံးကွဲသွားပြီးနားလည်ပြီးဆိုတဲ့အခါကြာရင်အဲ့ဒီအဆုံးသားလေးမှာသူတို့ကရှေ့ကဆိုလိုတာက အတ္တအနတ္တကွဲပြီးနော်အနေစာဒုက္ခအနတ္တဆိုတဲ့လက္ခဏာသဘောတွေကိုမြင်ပြီးအတ္တအနတ္တတွေကွဲပြီးဆိုရင်သူတို့တရားနာနေရင်တဲ့အဲသူတို့ရဲ့ခန္ဓာမှာပေါ်နေတဲ့သဘောတွေကိုလည်းပဲသူကပြန်ရှုဆင်ခြင်းနဲ့ဒါကတော့တော်တော်လေးအရှိန်ပါရမီရှိခဲ့တယ်ဆိုတော့စက်ကနိုးလာပြီနော်အလကားများထိုင်ရင်လည်းဖြစ်တယ်မထင်နဲ့ဒါကြောင့်မြတ်စွာဘုရားတရားကြိုတယ်ဆိုတော့ဟောတော့ကလောက်ခဲ့ပြီးတော့ပြန်ပြီးတော့ကြိုပေးတာကြိုပြီးတော့သူတို့ကိုစက်နှိုးနေတာဟောရင်းနဲ့နှိုးနေတာ နှိုးနေတော့သူတို့ရှေ့ကပါရမီတက်ခါနဲ့ no တက်လာပြီအဲ့ဒါပြောတာ no တက်လာတော့အချိန်ကရပြီရတဲ့အချိန်ကြာလို့ရှိရင်အဲ့ဒီအချိန်နဲ့မြတ်စွာဘုရားဟောဘက်ကိုလှိမ့်ထက်လိုက်တာဧဝံပတ္တံဘိက္ခဝေသုတ်တော်ဟာအဲ့ဒီလိုနာကြားပြီးတဲ့အခါကျတော့တဲ့သူတို့အရိယာအရိယာဆိုတာဘုရားကိုယ်၌ကအရိယာသူတော်ကောင်းဖြစ်တဲ့အတွက်ကြောင့်မလို့နာသူနာနေတဲ့နာယူသူဘက်ကအရိယာပုဂ္ဂိုလ်ဘုရားဖြစ်တဲ့မြတ်စွာဘုရားတပည့်သားအဲ့ဒါအရိယာတာဝကလို့ခေါ်တယ်နော် အဲသူတို့ကိုယ်၌ကအရိယာဖြစ်တာလည်းရှိပါတယ်ဒါတွေကရှေ့မှာဆိုလို့ဦးဇင်းအဲ့ဒါတွေမပြောတော့ဘူးเนาะဒီလိုရင်းချက်ကိုပဲသွားတော့မယ်ဆိုတော့အေဝံပတ္တံပိကွေသူတ္တဝရိယတာဝကရူပတမေပိနိဗ္ဗိတတိဆိုတာကဉာဏ်စဉ်အနည်းနဲ့ပြောမယ်ဆိုရင်နိဗ္ဗိတဉာဏ်လို့ရှိတယ်ဒါတော့မြတ်စွာဘုရားပါဠိတော်တွေမှာတရားဟောလို့ရှိရင်အဲ့ဒီနေရာလေးကိုရောက်ရင်တရားနာတဲ့နားထောင်သူပုဂ္ဂိုလ်ဒီဉာဏ်စဉ်အစဉ်တိုင်းတက်သွားပြီ ဒုတိသောတာပန်တော်၎င်းတဂရဂံတော်၎င်းအနာဂံတော်၎င်းယဟန္တာတော်၎င်းဖြစ်တော်မယ်ဒါကိုပြောတာအဲ့တော့ဦးဇင်းတို့ခုအနတ္တလက္ခဏာသုတ်တာနဲ့မှာပါတာကြတော့အာလုံးတရားနာတဲ့ပုဂ္ဂိုလ်တွေကဘာတွေလဲဆိုရင်သောတာပန်ဖြစ်နေပြီသောတာပန်ဖြစ်ပြီးသားပုဂ္ဂိုလ်သည်သူတို့တရားကိုပြန်အောက်ကစတဲ့ခါကျရင်ဘယ်ကပြန်စအဲဘယ်ညာစဥရိယပြညာစတယ်နော် ဥရိယပယညာစတယ်အဲ့ဒီဥရိယပယညာစတယ်ဆိုတာကသူတို့အထက်ကိုအဲရတ္တမေရတ္တဘောရောက်လို့ပိဿကနာဝိထိတွေဆင်ပြီးဆင်ကျင်ပြီးတော့နောက်မက်တစ်ခုကိုထပ်တက်မယ်ဆိုအောက်ကိုပြန်ဆင်းနော်အဲ့ဒါလည်းမမားစင်နေအောင်ဦးဇမနက်ကတည်းလို့ပါမလေးရှားတော့တော့မလေးရှားဘုန်းကြီးတွေပါဦးဇုံတို့အများအားပြောနေတာမိလက်ခမုတ်ဆိုးကြီးယဟန်နော်သူကတခါတည်းလက်လျှော့ပြီးတော့မှလူပြန်ထွက်တယ်မယ်ဆိုတဲ့အချိန်ခါမှာ သူ့ဆရာဖြစ်တဲ့ရန်တာပုဂ္ဂိုလ်ကြီးကနေပြီးတော့သူ့ကိုငရဲလက်နဲ့တကိုးနဲ့ခွဲပြပြီးတော့ခြောက်ပြီးတော့မှလူမထွက်နဲ့လူထွက်မဲ့ငရဲသွားလိမ့်မယ်ဒါကြောင့်ဘုန်းကြီးဘုရားနဲ့နေဆိုပြီးတော့သူ့ကိုချော့ထားတာဒါတော့တရားအမထုတ်ချင်ရင်ဘယ်အထုတ်လို့ရမလဲအနှစ်90လုံးလုံးမိုးဆွတ်လို့တတ်လာတယ်ဆိုတော့တရားအထုတ်လိုက်အဲ့ဒီခွေးတွေနော်တတ်တာဖြတ်တာတွေသွေးတန်ရဲရဲတွေဒါတွေကြီးပဲမြင်နေတာဆိုတော့လူတွေကကိုကနိုင်တော့ကတော့သူများကိုတခါတည်းနီးမျိုးစုံနဲ့နှက်စစ်တာကိုကြတော့မြင်တာနဲ့တောင်ခံတော့မခံသေးဘူးဟုတ်တယ်မဟုတ်လား ခံတောင်းမခံသေးဘူးအဲ့ဒါတွေမြင်ပြီးတော့ချွေးတီးတီးကြပြီးတော့တရားထုတ်လို့မရဘူးတခါတည်းစိတ်တရားအကုန်လုံးပြန်နေတာဘယ်လို့မှကို base လုပ်လို့မရဘူးစိတ်ကလေးကို focus လုပ်လို့မရဘူးเนาะအဲ့ဒါနဲ့ကိန်းတာဆိုမဲ့ဝေယဝစ္စလို့ဆိုပြီးတော့မှချော့ထားတာပြောကြပါစို့နောက်ပိုင်းကျတော့သူ့ဘာသာသူတခါတရားအားတွေပါတယ်ပြန်အားထုတ်တော့ခါကျတော့ဝေယဝစ္စလို့ရင်းနဲ့အားထုတ်ရင်းနဲ့ပဲအနာဂါမိမြစ်ကို तू ကတခါတည်းရောက်သွားတယ်ရောက်တဲ့ခါကျတော့ ဒီပါဠိတော်တွေမှာပဲဖြစ်ဖြစ်အထာဂရမှာပဲဖြစ်ဖြစ်ဒါကသူ့ရဲ့သွားတဲ့လမ်းကိုဒီလိုပြတာမဟုတ်ဘူးဘယ်ညာကိုရောက်ပြီလို့ဒီလိုရောက်တဲ့ဟာကိုပဲပြောလိုက်တာသွားတာကသောတာပန်ကိုတက်မယ်ပြီးရင်ပြန်ဆင်းပြီးတော့မတခါဥဒိယပြညာကစပြန်တက်တဂရကံရောက်ပြီးတော့ပြန်ဆင်းပြီးတော့အနာကံကိုရောက်ပြန်ဆင်းအဲ့ဒါကိုစာရီမှာဖွင့်တဲ့အထာဂရဒီမှာကျတော့ဟောသူအနာကံမိဖို့တည်သွားပြီဒီလိုပဲပြောတယ်နော်အဲ့ဒီတော့ तू ကဘာပြောတယ်လဲဆိုရင် तू ရေးတဲ့စာထဲမှာက ဒီမေလခယဟန်ကြီးဟာတဲ့သောတာပန်ကနေအနာဂံကိုကြော်သွားတာတဲ့သကရာဂံမဖြစ်ဘူးတဲ့။ကဲစာပေဘလောက်အရေးကြီးလဲ။နော်။စာပေအရေးကြီးတယ်။ဒါကြောင့်ဦးဇင်းတို့တုတ္တမယဉာဏ်များများလိုတယ်။တုတ္တမယဉာဏ်များလို့ရှင်အမှားနဲ့တယ်ဆိုတာအရင်တစ်ဘက်ကမပြောဘူးလား။အဲသူကစာတွေလည်းလေ့လာထားပါတယ်တရားတွေလည်းအားထုတ်တယ်။သူရေးတဲ့စာကျတော့အဲ့ဒါလိုတောက်တောက်လဲအောင်မှားတာ။အဲ့ဒါနဲ့အခုဗမာပြည်မှာ အမောကကျုပ်ဆရာတော်ဆရာတော်ဦးနန္ဒမလာကနေပြီးတော့အဲ့ဒီဟာတွေကမှားနေတယ်ဆိုတဲ့အကြောင်းကိုသူပြန်ပြီးတော့ website ကနေသူတပတ်တယောက်ကပြန်ရေးပြီးတော့တင်ထားတာတင်နေရှိတယ်နော်အဲ့ဒီလိုတွေဖြစ်တတ်တယ်ဒါကြောင့်အခုပင်စားဝိကိ၅ခုကတော့သောတာပန်ဖြစ်နေပြီသူတို့ဒီယုံ nant ကွဲပြီးသားနော်အတ္တပြုတ်ပြီးသားသို့တော်လည်းအဲ့ဒီအတ္တပြုတ်တဲ့နေရာမှာဒီအတ္တမိမာနဆိုတဲ့တေးသေးမွားမွားလေးပါးပါးလော်လော်လေးတွေကြံနေသေးတယ်နော် အဲ့ဒီလိုဟာမျိုးလေးတွေကိုဖြုတ်ဖို့အတွက်နောက်ထပ်ပြန်ပြီးတော့ဒီနတ္တလက္ခဏာသုတ်တံကိုဟောတယ်ဦးဇင်းတို့အခြေခံခဲ့ပြီးပြီဒီနေ့ကြတော့အခုနပြောတဲ့ရူပသမိန်ပိနေပင်တိတိဝေဒနာယပိနေပင်တိတိဆိုတဲ့နေရာမှာသူတို့ပါဠိတော်တွေမှာတော့ဘာမှချက်မပြဘူးသို့သောဦးဇင်းတို့အာထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကြတော့ဒါတွေကဘသူကျေးဇူးနဲ့သိရတယ်လို့ဆိုနံပါတ်1ကအထာဂရဆရာတော်တွေရဲ့ကျေးဇူးသူတို့ဖွင့်ပြလို့သိရတယ်နံပါတ်2အကျင့်တရားကို ပေါက်ပေါက်ရောက်ရောက်တကယ် ပညာရှိသူတော်ကောင်းတွေအရိအရိယာလို့ကိုဆိုရတဲ့ပုဂ္ဂိုလ်တွေကနေပြီးလက်ခံနိုင်လောက်တဲ့ဟောပြောချက်အဲ့ဒီဟောပြောချက်တွေကိုကြည့်ပြီးတော့ဦးဇင်းတို့သိရတာဆိုတော့စာအုပ်ထဲမှာဗာနဲ့တူတယ်လဲဆိုရင်မှတ်တိုင်နဲ့တူတယ်နော်မှတ်တိုင်ဆိုတာကားတွေပါတယ်ရက်တယ်ဆိုရင်ဘူတာပဲဆိုကြပါစို့မှတ်တိုင်ကနည်းနည်းစိတ်တယ်လားဒီဒီဘူတာပြီးရင်နောက်တစ်ဘူတာပဲပြောတာဂျားတဲ့ဟာတွေပြောလားအေးဒီဘူတာနဲ့ဒီဘူဂျားတဲ့မှာဘာရှိတယ်ညာရှိတယ်လို့ဘယ်သူမှမပြောမပြောတော့ တချို့ဟာတွေမှာကြတော့အတင့်တင့်တလောက်ကတော့အထာဂရဆရာကြီးရဲ့ပြောပြချက်ကြောင့်ဒီကြားမှာဖြစ်တတ်တဲ့ဟာကိုသိရတယ်အေးအဲ့ဒါတည်းပိုးပြီးတော့စိတ်တာကြတော့တကယ်အားထုတ်ပြီးလို့အကျင့်ကိုပေါက်ပေါက်မြဲမြဲအားထုတ်တဲ့အခါကျတော့အဲ့ဒီဆရာတော်တွေဟောတဲ့တရားတွေကိုပြန်နားထောင်ကြည့်နားထောင်တဲ့အခါကျတော့ဒီဉာဏ်တစ်ခုနဲ့ဒီဉာဏ်တစ်ခုကြားမှာဓာရီဓာရီဖြစ်တယ်ဆိုတာကြတော့သူတို့ပြောမှသိရတာအဲ့ဒါတွေကလည်းပဲမှားခြင်းစရာစင်တူရိုးမှတွေအများကြီးရှိတယ် ဒါတော့ဒီဆရာတော်တွေဟောတာတွေကိုဦးဇင်းတို့ကစာပေကျမ်းဂန်နေနဲ့တိုက်ကြည့်နော်ပြီးတော့မှဩဆရာဒီဆရာတော်တွေဟာဒီနေရာဒီနေရာကိုညှို့ပြီးတော့ပြောဆိုတယ်ဆိုပြီးတော့ဦးဇင်းတို့ကအခုလိုတန်တန်းနေပို့ချတဲ့အခါဟောပြောတဲ့အခါတကြတော့တရားနာသူပရိသတ်တွေကိုတုတ္တမယဉဏ်ကြီးပွားရေးအားကောင်းရေးအတွက်ဦးဇင်းတို့ကပြန်ပြီးတော့အသေးစိတ်ပြန်ဆရာတော်ကြီးတွေဟောပြတဲ့အတိုင်းပြန်ပြီးတော့ဘုသူတ္တဖြန့်ဝေခြင်းဖြစ်တယ်ဒီထက်မှာပါတာတွေဟာနော်ဦးဇင်းသူလို့ရေးထားတာမဟုတ် နော်အထာဂရာထဲမှာရှင်းပြလို့ရေးထားတယ်လည်းမဟုတ်အောက်ရှင်မှာဥစဉ်ရေးထားတယ်မာဇီဆိုတော့ဘုရားကြီးအနတ္တလက္ခဏာသုတ်တံဆိုတဲ့ထဲကနေပြီးတော့ဓမ္မဘုဒ္ဓတာ ဖြစ်စေဖို့နော်ဥစဉ်ကပြန်ပြီးတော့ဒစင်ဖြန့်ဝေတာဖြစ်ပါတယ်ဒါကြောင့်အဲ့ဒါလေးတွေကိုစကလုံးအသုံးလုံးဘုဒ္ဓတာလေးတွေရစေအောင်လို့မိမိတို့လည်းပဲအဲ့ဒါလေးကိုပထမတစ်ပိုက်ကိုအရင်ဖတ်ကြည့်ပါဦးနိဗ္ဗိဒဉာဏ်ဖြစ်ပုံအကျဉ်းချုပ်ဆိုတဲ့မှာပထမတစ်ပိုက်ကိုအကြာအမြင်နဲ့

ထားနော်အချာအမြင်နဲ့ပြည့်စုံသောသူသည်ဆိုတာဒီနေရာမှာတော့ပင်စဝိကေ၅ခုကိုတိုက်ရိုက်ဆိုရပေါ့လေတကယ်လို့တရားနာပရိသတ်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့အချာအမြင်နဲ့ပြည့်စုံတယ်ဆိုတာတရားထုတ်မယ်ဆိုရင်အ ਨੇ စုံယုံနာနှစ်ပါးခန္ဓာ၅ပါးအနိစ္စဒုက္ခအနတ္တသစ္စာ၄ပါးအဲ့ဒါလောက်ကလေးအခြေခံတော့အချာဘူးရှိရမယ်အဲ့ဒါလောက်ကြားဘူးရင်တရားထုတ်တဲ့ပုဂ္ဂိုလ်တွေတရားအားထုတ်လို့ဖြစ်ပါတယ်တဲ့နော်မြတ်စွာဘုရားရှင်လက်ထက်တုန်းက စာပေတွေကိုအများကြီးသိပြီးတော့အရိယာသူတော်စင်ရဟန္တာ ဖြစ်သွားတာနဲ့စာမသိပေမသိပဲဟောတာကိုနားထောင်ပြီးတော့ဟောတဲ့ဟောပြောချက်ကိုလိုက်နာကျင့်ကြံလို့ရဟန္တာဖြစ်တာစာမတတ်ဖက်နဲ့ရဟန္တာဖြစ်တယ်လို့ပုံများတယ်နော်စာတတ်ပြီးမှရဟန္တာဖြစ်တယ်လို့နည်းနည်းလေးပဲနည်းနည်းလေးပဲရှိတာဒါတော့ဒီနေရာမှာလမ်းစဉ်ဟာမှန်ပြီဆိုရင်လုတ်တဲ့သူကလည်းတကယ်အထုတ်မယ်ဆိုရင်ရဟန္တာဖြစ်ပါတယ်ဒီနေရာမှာမာစီဆရာတော်ဘုရားကြီးကတော့ဒီ အ ਨੇ ဆုံးဆင့်ဆိုတာဘယ်လောက်လဲဆိုတာလုံးဆုံးဓမ္မအနိစ္စဒုက္ခအနတ္တပြောချင်တာကတော့ဘယ်တရားမဆိုသင်္ခါရတရားမဆိုအနိစ္စဒုက္ခအနတ္တပဲလို့မြင်လိုက်တာနော်အဲ့ဒါလောက်ကြားဘူးရင်ရပါတယ်တဲ့နော်ဒါတော့ဒီမှာအကြမြင်နေပြည့်စုံသောသူသည်ခန္ဓာ၅ပါးကိုကိုယ်ပိုင်ဉာဏ်ဖြင့်အနိစ္စဒုက္ခအနတ္တဟုရှုမြင်နိုင်၏ဆိုတာကအာပြောမယ်ဆိုလို့ရှိရင်တရားထုတ်တဲ့ပုဂ္ဂိုလ်များဟာ နော်ကြိုးကြိုးဆဆအားထုတ်လာတဲ့အခါမှာနာမရူပပရိစ္ဆေဒဉာဏ်လို့ခေါ်တဲ့ရုပ်တင်နိုင်တွေကိုစာနဲ့꿰တာမဟုတ်ဘူးနော်ကိုယ့်ဘာသာသူမှတ်ရဲရှုရဲနဲ့သဘောကျသွားတာနော်ဒါကြီးကိုဦးဇင်းတို့တင်းညိုတေးရခွဲတယ်လို့ဒါကရုပ်ခဲဒါကနာငါဒါကခန္ဓာဟဲ့လို့အဲ့လိုခွဲတာမဟုတ်ဘူးနော်ခွဲတာမဟုတ်ဘူးမခွဲဘဲနဲ့မြစ်ရှုရင်းနဲ့အလိုလိုနေသဘောကျတည်သွားတာကိုပြောတာအဲ့ဒါလို့မဟုတ်သေးရင်အဲ့ဒါဝိပဿနာညာမဟုတ်သေးဘူးပဲ စိတ်ဓာတ်မရညံမယ်ဒါတော့အဲ့ဒီလိုမှတ်ရင်းနဲ့ရှူရင်းနဲ့သမတနာညာကိုဆိုကြပါစို့သမတနာညာလို့ခေါ်တယ်နော်ဒီယုတ်တဏ္ဍာတွေကိုယုတ်ဏ်လဲကွဲပြီးပြီအကြောင်းအကျိုးလဲတိလာပြီးဆိုတော့ယုတ်ဏ်ကွဲအကြောင်းကျိုးမြင် ပြီးတော့အဲ့ဒီမှာအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးထင်တာကိုပြောတာအဲ့ဒါတော့အဲ့ဒီလောက်ရောက်တဲ့ခါကျတော့ယောဂီတွေဟာတော်တော်လေးငြိမ်လာပြီစောစောတုန်းကတော့လှုပ်စီလှုပ်စီလှုပ်စီလှုပ်စီနေပဲတခါတယ်နော် အဲ့ဒီကနေပြီးတော့သူတို့ကထိုင်တော့လည်းမငြိမ်ဘူးအာထသွားခြင်းတလို့လို့ဟိုကပြင်းကျင်တာလို့ဒီကပြင်းကျင်တာအမြဲတမ်းလှုပ်စီလှုပ်စီဖြစ်နေတာတိတယ်လူကတာငြိမ်တာကသူကလှုပ်စီလှုပ်စီဖြစ်နေတာအဲ့ဒီကနေတဖြည်းဖြည်းချင်းမှတ်ရင်းနဲ့ကြတော့ယောဂီတွေကအထိုင်ငြိမ်လာတယ်မလှုပ်တော့နော်အေးလမ်းသွားတဲ့ခါတွေဘာတွေပဲဖြစ်ဖြစ်သူ့ဘာသာသူနေလဲရင်အဲဘာခေါ်မလဲဆိုတော့သူ့အမှတ်ကလေးပါနေတဲ့ဆက်ကြောင့်အလိုလိုနဲ့နဲ့ဘေးကတိလာတယ်နော်အဲ့ဒါလိုဖြစ်ပြီဆိုရင် तू ကတော်တော်လေးစိတ်ငြိမ်လာပြီလို့ဆိုတာအဲ့ဒီကမှတစ်ဆင့် နောက်ထပ်ပိုးပြီးတော့ငြိမ်လာတယ်ပိုးငြိမ်လာတော့ဘာဖြစ်လာလဲဆိုလို့ချင်းစိတ်ကလေးကအာယုံတစ်ခုပေါ်မှာထားလို့တော်တော်ကြီးစူးစူးဆက်ဆက်နေလာတယ်တော်ယုံတန်ယုံဟောစိတ်ကတော့ထွက်တယ်သို့တော်လည်းကြာကြာကြီးမထွက်တော့မှတ်နေတဲ့အပေါ်မှာမှတ်တဲ့နယ်ပယ်ထဲမှာနေလာပြောမယ်ဆိုကိုယ်ခန္ဓာထဲမှာရှိလာတယ်စိတ်ဆိုတာတစ်ချိန်လုံးအပြင်မှာနေတာဘာဖြစ်လဲလဲဆိုတော့ဦးဇုံတော့မနစ်မိုးလင်းကတဲလို့ဘာလို့ရမှာလဲလို့စဉ်းစားတာဟုတ်တယ်မဟုတ်လားစဉ်းစားတာအပြင်လားအတွင်းလားအတွင်းကိုစဉ်းစားအပြင်ကိုစဉ်းစားတာ ဒါတော့ဦးဇင်းတို့ကမနဲ့မိုးလင်းကတည်းအိတ်တဲ့အချိန်အထိဘာပဲစဉ်းစားလဲဆိုရင်ဗဟိတတရားပဲစဉ်းစားတာအစ္ဆဒပါလားဆိုတော့မပါဘူးမပါဘူးအကုန်လုံးအပြင်ကိုကြီးပဲစဉ်းစားနေတာတနည်းကိုနဲ့မဆိုင်တာပဲစဉ်းစားတာကိုနဲ့မဆိုင်တာဆိုတရားဘာဝနာတရားအရာပြောတာဟုတ်လားကိုခန္ဓာကိုကိုကျင့်စဉ်ကိုလွတ်မြောက်ရေးနဲ့မဆိုင်တာပဲစဉ်းစားနေတဲ့ဒီစိတ်ကြီးဒီအကျင့်ကြီးကို ကိုထက်ကို ပြန်ကြည့်ကိုဘာသာကိုကြည့် watch yourself note to yourself ခိုင်းပြီလေအခုကိုယ်စိတ်ကိုရရင်လားဘယ်ရမလဲတတန်တရားလုံးတသက်လုံးလို့မပြောဘူးတသက်လုံးလောက်တို့ရင်လူတိုင်းရတယ်တတန်တရားလုံးကလွတ်ထားတာဟုတ်တော့မလားလွတ်ထားတဲ့စိတ်ကိုအခုကျမှဝိပဿနာဆိုတဲ့စကားလေးကိုခေါ်လာတော့ဘယ်ရမှာလဲဖန္ဒနာဆပလာစစ်တဲ့ဒုနိရကတူပါတယ်ဆိုတခါတည်းငါးကိုရေးတဲ့နဲ့ဘက်ကနကုတ်မပြစ်တင်လိုက်တော့ငြိမ့်နေတာပဲဩမငြိမ့်ဘူးကော့လန်ထိုးနေတာဟုတ်တော့မလား အေးအဲ့ဒီငါးမှာမောရရက်သေးတယ်ဟုတ်တော့မလားငါးမောရရက်တယ်စက်ကမောတယ်လို့ရှိလားမရှိဘူးတခါတည်းလွတ်ထားလိုက်လို့တော့သွားချင်တိုင်းသွားတာမရောက်ဘူးတဲ့နေရာလဲပါတယ်ရောက်ဘူးတဲ့နေရာလဲပါတယ်အကုန်လုံးရှောက်သွားတာအဲ့ဒါလိုသွားတာ ਨੇ တဖြည်းဖြည်းတဖြည်းဖြည်းနဲ့သွားလိုက်ပြန်လာလိုက်သွားလိုက်အဲ့လိုသွားပြန်များတော့သူနည်းနည်းတော့အဲ့ကျမှအာကိုယ့်ဘက်ကိုပါလာတာပါလာရင်နဲ့မှတ်လာမှတ်လာမှတ်လာတော့နည်းနည်းလေးစဝတ်ထားပါတော့နော်ဒီထက်မှ မှတ်စရာအာယုံတွေကိုကိုယ်အတွင်းထဲကမှတ်ရမယ့်ဟာတွေကိုအစ္ဆဒအတွင်းထဲမှာကြည်ခိုင်းတဲ့ဒီရုပ်တွေဒီနာမ်တွေကိုတဖြည်းဖြည်းတဖြည်းဖြည်းနဲ့ तू ကအလုံးဟောဘာလို့ခေါမလဲဆိုရင်အစင်တိုင်းနော်အသေးစိတ်မဟုတ်သေးဘူးအလုံးလိုက်ထွက်လိုက်ပဲပြောကြပါစို့ပူတယ်ဆိုရင်ပူရာကြီးကြားတယ်ဆိုရင်ကြားရာကြီးနားထောင်တယ်ဆိုရင်နားထောင်တာကြီးပေါ့ဗျာအဲ့ဒီအစင်တိုင်းကြီးတစ်ခုလုံးကိုသူစူးစမ်းပြီးတော့မှတ်ယူလာတာအဲ့ဒီကနေတဖြည်းဖြည်းစူးစိုက်လာတယ်ပိုးပြီးတော့စူးစိုက်လာတယ်စူးစိုက်လာတော့အာယုံပေါ်မှာပိုးပြီးတော့မှထိုးတွင်းလာတယ် တခုချင်းတခုချင်းတွေခံစားမှုတွေဖြစ်မှုတွေပြစ်မှုတွေကွင်းမှုတွေဆမ်းမှုတွေအဲ့ဒါလေးအပေါ်မှာအသေးစိတ်ပြီးစက်ကနိုင်လာပြီဆိုတဲ့ခါကျတော့အဲ့ဒီတခုချင်းမှာစပြီးတော့ထားပါဆိုအာနာပါနလုပ်တယ်ဆိုရင်ထွက်စာရောထွက်နေတဲ့အလဲရောထွက်သွားတဲ့အဆုံးရောဝင်လာတဲ့အစာရောအလဲရောအဆုံးရောနာကျင်တဲ့နာတာရဲ့အစာရောအလဲရောအဆုံးရောဒီလိုတွေနဲ့မှတ်ရင်မှတ်ရင်အဲ့ဒီပုံမှာစိတ်ကတော်တော်တီးလာတာတီးလာသည့်အလျောက်လဲ စိတ်ကခတ်တွတ်တွတ်ကလေးဟောတော့ကလို့လေးနေပြီးတော့မှမနေပဲခတ်တွတ်တွတ်ကလေးဖြစ်တဲ့လောက်လိုက်မှတ်နိုင်တယ်နော်ဒါတော့ယုံ nant ဆိုကွဲတဲ့ဥရိယပယအဲဒီနမရူပပရိစ္ဆရာညာအဆင့်တုန်းကတော့ဖြစ်နေတဲ့ဖြစ်စဉ်တစ်ခုပေါ့ဗျာဝိသီစဉ်တစ်ခုရဲ့အလယ်ပိုင်းကြီးပဲမိတာနော်အလယ်ပိုင်းကအထင်ရှားဆုံးမဟုတ်လားဆိုတော့အစာပိုင်းကလည်းသိမထင်ရှားဘူးအဆုံးပိုင်းလည်းမထင်ရှားဘူးနော်အစနဲ့အဆုံးကခက်တော့ဘာမြင်လဲဆိုတော့အလယ်ပိုင်းကြီးမြင်တယ် အဲ့ဒီကနေပြီးတော့ဟာအကြောင်းကျိုးဆိုတော့ပစ္စယပရိကညာကိုရောက်လာပြီးဒဆင့်တက်လာပြီးဆိုတဲ့ခါကျတော့ तू ကဖြစ်တဲ့အပိုင်းအစပိုင်းလည်းမြင်တယ်နော်တိလာပြီးရိတ်တရိတ်တက်ကလည်းမြင်ပြီးအလဲပိုင်းလည်းမြင်ပြီးဆိုတော့ဘယ်နှပိုင်းမြင်ပြီလဲနှစ်ပိုင်းရှိသွားပြီနော်အေးသမထနာညာကိုရောက်တဲ့ခါကျတော့စပြီးတော့ဖြစ်လာတာလည်းမြင်တယ်အလဲပိုင်းထင်ရှားတာကြီးတော့ပြောမနေနဲ့တော့အဆုံးပိုင်းဖြည်းဖြည်းကလေးသေးသေးကလေးမေးပြီးတော့မှပျောက်သွားချုပ်သွားဆုံးသွားတာလည်းတွေ့လာတယ် ဆိုတော့အဆုံးကိုမတွေ့ဘူးလားတွေ့ပြီအဆုံးဆိုတာဟာပြစ်ခြင်းမဟုတ်လားအနိစ္စနော်အဲ့ဒီအနိစ္စနုပတနာဆိုတဲ့အနိစ္စကို ရှုတဲ့ဉာဏ်အဲ့ဒီမှာရောက်လာတာဒါကြောင့်မလို့ခန္ဓာ၅ပါးကိုကိုယ်ပိုင်ဉာဏ်ဖြင့်အနိစ္စဒုက္ခအနတ္တရေလို့ရှုတယ်ဆိုတာတာမတနာဉာဏ်ကိုရောက်တဲ့အခါမှာရှုအားကောင်းလာပြီရှုအားကောင်းတဲ့အတွက်ကြောင့်မလို့အစရောအလေရောအဆုံးရောကိုကောင်းကောင်းမြင်ပြီး အဲ့ဒီချိန်ခါမှာယောဂီဟာတဖြည်းတဖြည်းနဲ့စမာဓိအားကောင်းလာတော့မျက်လုံးထဲကဟောနာတိနာယုတ်တုရတာအယောင်လေးတွေထွက်တာလို့လို့နော်အေးဘာခေါ်မလဲဒီဖရာဆင်တူတော့ယုတ်တုမျက်စိထဲမှာအယုံနဲ့ပေါ်လာတယ်လို့ပြူဝပြပြနဲ့ရောက်လာတတ်တယ်အဲ့ဒီကမှပိုပိုပြီးတော့မှတ်အားကတွတ်ပြီးဆိုတဲ့ခါကျတော့ဒီဖြစ်နေတဲ့ရုပ်ရဲ့အစပိုင်းရော ဆုံးသွားတဲ့အပြစ်ဆုံးပိုင်းရောအစနဲ့အဆုံးကိုအဲ့ဒီမှာကောင်းကောင်းသိလာတာ ဒါတော့ဟိုတုန်းကတော့စိတ်ကပြေးနေတယ်ဖောက်အားထိုးဖောက်အားနဲတဲ့ခါကျတော့မှတ်တဲ့သူကဘာလို့ရလဲဆိုအတန်မတွန်းအောင်လားအတန်တွန်းရတာတချို့ဆိုနဖူးတကိုရှုံနေတာပဲနော်တခါတည်းစိတ်ကိုတအားဆိုင်ကြတာလေနော်အောက်ကနာလိုလားတာမသိဘူးတင်တင်မားတယ်နာလိုလားတာမသိမျက်နှာတွေကိုရှုံနေတာပဲလားအဲ့လိုစိုက်ပြီးတော့နေတာကနေသမတနာဉာဏ်တို့ဥရိယပြဉာဏ်ရောက်တဲ့ခါကျတော့ယောဂီက तू က ဘာခေါ်မလဲဆိုရင်သူ့ရဲ့အာတက်သွားပြီတက်သွားတဲ့ခါကျတော့လူရဲ့ခန္ဓာကိုယ်က relax ဖြစ်သွားပြီဟောတော့ကလို့မျက်နှာကြီးတွေတင်းနဖူးကြောကြီးတွေရှုံးမဟုတ်တော့ဘဲနဲ့ပျော့ပျော့ပြောင်းပြောင်းကလေးနဲ့ငြိမ်ငြိမ်လေးနဲ့ तू ကမှတ်နိုင်လာတယ်မှတ်နိုင်လာတဲ့ပြင်ပမှာ तू ကခုနပြောလို့ပေါ်လာသမျှအာယုန်တွေကဟောတော့ကတော့ဘလို့မှတ်ရမှမသိဘူးတခါတည်းနော်ပြောမယ်ဆိုရင်ကိုဗစ်နာနဲ့ကြီးစံနေပြေးနေသလိုပဲဘယ်ဟောက်ဖတ်မှတ်မှမသိဘူးမြန်လွန်းလို့ အေးအဲ့ဒီဥရိယပြညာကိုရောက်ပြီဆိုရင်ယောဂီတွေဟာဘာကြောင့်ငြိမ်တယ်လဲဆိုရင်ပေါ်လာသမျှကို तू ကတခါတည်းတော့အကုန်မှတ်နေတာဟောလက်ဝဲထိုးတဲ့သူတွေတွေ့တယ်မလားသူတို့ဘာလဲလက်တီထိုးကျင့်တဲ့ခါနော်စီပေါင်းလောက်ရှိတဲ့လက်ကိုလေလက်တီနေထိုးတော့ဘယ်ပြန်ညာပြန်ဘယ်ပြန်ညာပြန်ထိုးတဲ့ခါကျတော့ဒီဘက်ကထိုးတယ်ပြန်လာတယ်နောက်တစ်ဘက်ကထိုးတယ်ပြန်သွားတယ်နှစ်ဖက်လုံးထိုးနေတာဟုတ်တယ်မလားကြားထဲမှာမလွတ်တော့ကိုကလည်းမြန်တယ်ဟိုကလည်းပြန်လာတာမြန်တယ် bounce ဖြစ်တာမြန်တယ် အဲ့ဒါလိုပဲတခါတိုင်းတိုင်းတိုင်းတိုင်းတိုင်းတိုင်းတိုင်းဆိုပြီးတော့တခါတိုင်းလက်သီးထိုးကျင့်တဲ့သူကကျင့်တယ်လို့မျိုးရောက်လာတဲ့အာယုံကလည်းမြန်တယ်မှတ်တာကလည်းမြန်တယ်မြန်တော်လည်းပဲအဲ့ဒီယောဂီဟာအရန်ကြီးကိုယ့်ဘက်ကအားမဆက်ရတော့ဘူးကိုယ့်ရဲ့တမာရီအားကောင်းတဲ့အတွက်တခုမှမလွတ်အောင်မှတ်နေလာတယ်တမာရီတော်တော်လေးတက်ပြီလို့ဆိုလိုတယ်အဲ့ဒီတက်တဲ့အချိန်ကမှအမှတ်ကလည်းတွက်လာပြီအာယုံမြန်တော်လည်းပဲကိုယ့်ရှိရောက်လာတဲ့အာယုံတွေမြန်တော်လည်းမြန်တဲ့လောက်လိုက်နိုင်လာပြီလို့ဆိုလိုတယ် အဲ့ဒီခါမှာယောဂီကဘာဖြစ်လာလဲဆိုရင်စိတ်တမာရီအာပိုကောင်းလာတယ်ဒါတော့စောစောလေးတုန်းကဖြိုးတို့ဖြောက်တော့ကလေးနော် ပြိုးတို့ကျိုးတို့ကျဲတဲ့ကလေးနော်ပေါ်လာတတ်တဲ့အလဲရောင်လေးတွေလိုလိုနော်ဟိုအရေးအရေးအဲဘုရားစင်စင်တူတော်လိုလိုရဟန္တာတွေလိုလိုတစ်ချက်တစ်ချက်ကလေးမြင်တဲ့ဟာတွေကဒီအဆဲလဲရောက်ရောနော်တချို့ကဘာဖြစ်လာလဲဆိုရင်မျက်လုံးထဲမှာမီးလာထည့်ထားတယ်လို့လင်းလင်းကြီးလာဖြစ်နေတာချို့ကြတော့လဲအပေါ်ကနေပြီးတော့ကို့ပေါ်တဲ့တွေကနေမီးကြီးထိုးထားတယ်လို့ နော်အပေါ်တက်တယ်တချို့ကြတော့ကိုယ့်ရှစ်တက်တဲ့ယထာမိထိုးသလိုချို့ကြတော့လို့ကိုယ်ခန္ဓာကိုယ်ကနေအပြင်ထွက်သလိုအယောင်တွေကအဲကြောင့်တချို့လူတွေဆိုပြောတယ်အသူအခန်းထဲမှာနေတာဘေးလူတော့သိချင်မှတော့သိမယ်ပေါ့လေဟာသူ့ဘာသာသူသူ့အယောင်သူပြန်မြင်နေရတာအဲ့ဒါမျိုးတချို့ကြတော့လည်းခန္ဓာကိုယ်ကပေါ့ပြီးတော့နော်တချို့ကြမ်းနဲ့လွတ်တယ်တချို့ကြတော့လည်းပဲတဘေးလောက်တချို့ကြတော့လည်းတထောင်လောက်တချို့ကြတော့လည်းပဲနော်ခါလောက်စသည်ဖြင့်အမေတချို့ကြတော့ဟိုအပေါ်မှာသွားကတ်နေတာခေါင်းကသွားထိနေတာနော် အဲ့ဒီလိုတွေသူတို့အာယုံခံစားမှုတွေအမျိုးမျိုးတွေ့လာကြတာအခုဦးဇုံတော့ယောဂီပေါင်းစုံစစ်နေတော့ပုံစံမျိုးစုံသူတို့ကပြောပြတာနော်သူတို့များမလေးဒီချို့တကယ်ဖြစ်ပြီဆိုရင်နားထောင်လို့ကောင်းတဲ့စီကပတ်ကုန်းပြောလဲပြောတတ်တယ်ယောက်ျားတွေတော့မပြောတော့မျိုးသမီးတွေပြောတတ်တယ်နော်ယောက်ျားတွေတော့သိမ့်ပြောတာဘူးအဲ့တော့ဒကမတွေကပြောတတ်တယ်သူတို့အမလေးစီကပတ်ကုန်းပြောတာနော်အဲ့ဒါထားပါတော့အဲ့ဒီလိုမြင်တဲ့အခါမှာတဲ့ထိုးပုဂ္ဂိုလ်သည် လျင်မြန်စွာဖြစ်ပြနေသောယုတ်နံတို့အဖြစ်ပြစ်ကိုသိမြင်သောဥဒိယပယဉာဏ်ဖြစ်ဤဆိုတာအဲ့ဒီဥဒိယပယဉာဏ်ကတကယ်တမ်းကြတော့ तू ဟာ stable မဖြစ်သေးဘူး strong မဖြစ်သေးဘူးပထမပိုင်းခေါ်တယ်နော်ပထမပိုင်းဆိုတော့အဲ့ဒီချိန်ခါမှာယောဂီကတမာရီရဲ့ level တွေကို तू တခါမှနော်အတန်တရားကတော့မမြင်ရလို့ထားပါတော့နော်တန်တရားနဲ့ချီပြောရင်တော့ကိုယ်လည်းမမြင်ရတော့မပြောတတ်ဘူး ဒီဘဝမှာကိုယ့်အနေနဲ့တခါဆိုတခါမှမခံစားဘူးတဲ့အတွေ့အကြုံကိုအဲ့ဒီမှာသွားတွေ့တာတခါမှမခံစားဘူးအဲ့တော့ဘလို့ခံစားမှုတည်းလဲဆိုအကြာဘုဒ္ဓတော်ရှိတယ်ဒါတော့ဘာလဲဆိုရင်အခုလိုတင်တန်းနေမှာတက်ရင် ဟောပြောသူကအပြောကောင်းရင်ပြောကောင်းသလောက်သူ့အတွေ့အကြုံရင် ကောင်းသလောက်ကောင်းသလောက်ဟောနားထောင်သူကဘာလဲဆိုရင် နားနဲ့အရသာခံတာမဟုတ်လားအေးနားအရသာခံဘူးတယ် တကယ်လို့စာရေးပြောမယ်ဆိုရင်စာရေးတင်ပြတဲ့သူရဲ့တင်ပြပုံတင်ပြနေကောင်းရင်ကောင်းသလောက်စာရဲအရသာကိုဖတ်ပြီးခန်းစားကြည့်တယ်။ဒါဆိုတော့ထညစ်ကိုချိုးတယ်ဆိုတာထညစ်မစားဘူးတဲ့သူကိုစာနေရေးပြရင်သူတကယ်သိပါမလား။မသိပါဘူး။အော်ချိုးတယ်လို့တော့ပြောတယ်။ဒါတော့ထညစ်ကိုဘာပဲသိတယ်လဲဆိုရင်ချိုးတာနေပဲမှတ်ထားတာ။ဒါပေမဲ့ဘယ်ပုံဘယ်နည်းချိုးတယ်ဆိုတာသိရလား။မသိဘူး။အဲ့ဒါအဲ့ဒါလောက်ပဲရှိတယ်။အဲ့ဒါပဲရှိတယ်။ဒါတော့အခု तू တွေ့လိုက်တာကြတော့ တကက်ထညစ်အလုံးကိုကိုယ်တိုင်ကင်စားတဲ့အဆင့်ဖြစ်သွားတာ။အော်ဒါဟာထညစ်ပါလား။အော်ထညစ်ဆိုတာဒီလိုပဲတေးသေးချာချာကင်ကြည့်နော်အယောင်အဆင့်သူ့ရဲ့ texture ဘလို့နေလဲနော်ဘလို့ပုံစံအကုန်ကြကြနနလှက်ပတ်ကြည့်ပြီးတော့စားကြည့်ဆိုတော့ तू ကဒါရိုက် experience ဖြစ်မသွားဘူးလား။အဲ့ဒါပစ္စက္ခဉာဏ်လို့ခေါ်တယ်။ဘာဉာဏ်လဲ။ပစ္စက္ခဉာဏ်ဒါရိုက်သိတာပြောတာကိုယ်တိုင်သိတာပြောတာအဲ့ဒီပစ္စက္ခဉာဏ်ကိုသိတဲ့အခါကျတော့ တခါဆိုတခါဘူးမှမခံစားဘူးတဲ့ဘာတွေဖြစ်လာတယ်လဲဆိုရင်နော်ထူးခြားသည့်ခုနကပြောတဲ့အလင်းရောင်တွေနော်ပီတိတွေပတ္တတိတွေနော်တတ္တာတွေတတိတွေနော်ပညာတွေဥပေက္ခတွေအဲ့ဒါတွေဖြစ်လာတာဖြစ်လာတဲ့ခါကျတော့ဒီဟာကိုစာများမှာသုံးတော့ဝိပဿနာဤဉာဏ်ညူးကြောင်း10ပါးလို့သုံးတယ် နော်ဩဘာသောပိတိပတ္တိအတိမောခောစာဘေခောဒုက္ခညာနာမူပဌာနာမူပေခါစာနိကန္တိစေတိဆိုပြီးတော့နော်ဩဘာသဆိုတာအယောင်အလင်းတွေပေါ်လာတတ်တယ်နော်ပီတိနော်နှစ်သက်မှုပီတိတွေပေါ်လာတတ်တယ်ပတ္တတိတကက်ကိုငြိမ့်ပြီးတော့မှဘယ်တော့မှဘယ်လိုဟိုမခံစားဘူးတဲ့အငြိမ့်တတ်တွေပေါ်လာတတ်တယ်ဒုက္ခအာထိမ့်လို့သိမ့်လို့မရလောက်ကိုချမ်းသာမှုတွေပေါ်လာတတ်တယ်ညာနာနော် ဟောတော့ကဆိုလို့ရှိရင်ညံထက်တဲ့သဘောကိုဘာမှမသိဘူးအဲ့ဒီနေရာရောက်တော့အော်ညံဟာတွက်လာပါလားထက်လာပါလားခုနပြောပြီးပြီလေဒါလောက်မြန်တာကြီးကိုမှတ်နိုင်မယ်လို့မထင်ဘူးဒါပေမဲ့အဲ့ဒီနေရာလေးရောက်ရောက်ထူးဆန်းလောက်အောင်ကိုကိုယ့်ဘာသာကိုမယုံလောက်အောင်ကိုအမှတ်တွေကိုမှတ်နိုင်လာတယ်ဒါကိုညံထက်လာတယ်ညံတက်လာတယ်ခေါ်တယ်နော်အဲပြီးတော့အဝါဒပိဋိပတ်တိတိမကောဇဘကောဒုက္ခဉာဏမုပ္ပဋ္ဌာဏဒုက္ခဉာဏဥပ္ပဋ္ဌာဏ တတိနော်တတိရလည်းပဲဟောတော့ကဆိုရင် မတရားစိုက်ပြီးတွန်းအားထားမှနော်ဒီဖြစ်နေတဲ့ယုံနာတွေကိုကိုကမှတ်နိုင်တာဒီခုကြတော့တာမန်ကလေးထားယုံနဲ့အာယုံအကုန်မိတယ်အဲ့ဒါမျိုးပြီးတော့မှဒီအဒီမောခလို့ခေါ်တဲ့တတ်တာကိုယ်တိုင်ကဟောတော့ငါကအခုနပြောပြီးစာတွေးနော်တို့ရမုံနားနဲ့ကြားတဲ့အတွေ့ဒါပဲရှိတယ်အခုကြတော့ကိုယ်တိုင်တကယ်ဓမ္မရတ္တကို direct experience နဲ့ကိုယ်တိုင်ခံစားပြီးပိဿကဉာဏ်နဲ့သိလာတဲ့ခါကျတော့အဲ့ဒီဘုရားပေါ်မှာငကောတော့ကကြီးညိုတာကစာဖတ်ပြီးကြီးညိုစာဖတ်ပြီးကြီးညိုတာเนาะစာဖတ်ကြီးညိုတယ်နားနဲ့ကြားပြီးကြီးညိုတယ်ပြောကောင်းရင်ကောင်းသလောက်ကြီးညိုတယ်ကိုယ့်ရဲ့တရားတရားထားတိုင်းထားသလောက်ကြီးညိုတယ်အဲ့ဒါအမြင့်ဆုံးပဲအဲ့ဒါအမြင့်ဆုံးဆိုတော့ဒီပထမအဆင့်ဖြစ်တဲ့တုတ္တမယဉာဏ်အဆင့်ကိုဒီ ဘာဝနာမယဉာဏ်အဆင့်နဲ့ဓမ္မရဲ့အတွေ့နဲ့ပေါင်းပေးလိုက်တဲ့အခါကျတော့ငကိုတော့ကသူတိထားတဲ့ဟာတွေကို အခုတကယ်အကျင့်နဲ့တွေ့သွားတဲ့အခါကျတော့ဒီအကျင့်ကိုဖော်ထုတ်ပေးသူနော်ဒီ founder ပဲပြောပြောပေါ့နော် discoverer ပဲပြောပြောဖះပေါ်မှာအကျင့်ညိုးတဲ့တရားတရားကအဲ့ဒီမှာတက်လာတာဟာဟုတ်တယ်ဖះအဲ့ကြမှာဖះဘုံကိုကျင့်ညိုးတဲ့တရားတရားတွေကလည်းတက် ပြီးတော့မှတရားတွေကိုအဲဘုရားပေါ်ကြီးညိုသလိုဘုရားနဲ့ပတ်သက်တာတွေကိုလည်းငကိုတော့ငါတိပို့လောက်လာတယ်နော်ကျေးဇူးတင်လာတယ်ပြောချင်တာကဘုရားခေါ်ကြလို့ငါတို့ဒါတွေသိရတာဆိုပြီးတော့နော်ပြီးတော့သူ့ရဲ့တရားတွေပုံမှန်လဲပိုလေးလေးနက်နက်ယုံယုံကြည်ကြည်ဟောတော့ငါလို့မဟုတ်တော့ဘဲနဲ့လောက်လာတယ်နော်ပြီးတော့တန်ဃာတော်တွေနော်တန်ဃာတော်ရှင်မြတ်တွေအဲဂုံတွေကိုလည်းပိုလေးစားလာတယ်သူ့ကိုတရားပြတဲ့ကမ္မထမ်းဆရာတွေပုံမှန်လဲလေးစားလာတယ်လူကြီးသူမတွေပုံမှန်လေးစားလာတယ်အာရာပြီးလို့ရှင်တခါသူနဲ့လှုပ်ဖို့ကံပဲ အဲတရားကျင့်ပေါ်ကျင့်ပဲเนาะပြောကျင်လာတဲ့အထူးသဖြင့်အမေတွေဖေတွေပြောကျင်တယ်เนาะယေရှုရှင်တွေပြောကျင်တယ်အေးအဲ့ဒီချိန်မှာမပြောလို့မရတော့ဘူးသေကုန်ပြီဆိုရင်လည်းငိုတတ်တယ်ဘာဖြစ်လို့လဲကိုတိတဲ့ဟာကို ပေးကျင်တာပေးကျင်တဲ့ဟာကိုလက်ထဲမှာရှိတဲ့ချိန်ကမှကိုပေးမဲ့ဟာကိုလက်ခံမဲ့အဖေမေမရှိတော့အဲ့ဒါကြတော့ဘာဖြစ်လဲအဲ့ဒါကြတော့လည်းငိုတတ်ပြန်တယ်เนาะအဲ့ဒီလိုတွေဖြစ်တာအဲ့တော့သဒ္ဓတရားတွေကလည်းပဲ အရင်ကလို့မဟုတ်ဘဲနဲ့အရန်တက်ကြွလာတတ်တယ်တဲ့ထိတ်မနိုင်သိမရကိုဖြစ်တာအဲ့ဒီတော့အဲ့ဒါမျိုးတွေဟာနော်ဖြစ်ပေါ်လာတော့ယောဂီတွေကဘယ်တုန်းကဆိုဘယ်တုန်းကမှမခံစားဘူးတဲ့ဟာမျိုးတွေတတိတွေကောင်းဉာဏ်တွေတက်တရားတွေတက်နော်အယောင်တွေထွက်အာစိတ်တရားလည်းငြိမ်းချမ်းတယ်ဆိုတာဟောတော့ကစိတ်ငြိမ်းချမ်းတယ်ဆိုတာကိုလူတွေအနေနဲ့ခံစားလို့ရတာကအလူမတူမရှိတဲ့နေရာမှာကန္နာလေးနဲ့သွားအေးအေးဆေးဆေးလေးနေရာဒါချမ်းသာတယ်ပဲခေါ် ကိုဘာသာအေးအေးဆေးဆေးကလေးကိုကြည့်ကျင်တာဖတ်ကျင်တာကလေးနေနေစိတ်ငြိမ်းချမ်းတယ်ဒါပဲမဟုတ်လားဦးဇင်းတို့ရဲ့စိတ်ငြိမ်းချမ်းတာဒါဟုတ်ပဲပါရှိသေးလဲမရှိဘူးကောင်းပြီဒါကိုပဲနောက်ဆုံးဦးဇင်းတို့အခုလက်ရှိခံစားနေတဲ့အငြိမ်းချမ်းမှုဒါပဲတင်စားပြောတာကောင်းလိုက်တာဘယ်နားလေးမှသွားနေလေရတာကောင်းလိုက်တာဘယ်စာကူးလေးဖတ်နေရတာနော်ဒါနောက်ဆုံးအဆက်ပဲအခုငြိမ်းချမ်းတယ်ဆိုတော့ပတ္တတိကြတော့အဲ့ဒါလို့မဟုတ်တော့စိတ်တွေဟာဘာကြောင့်ငြိမ်းချမ်းတယ်လဲဆိုရင်အလကားတော့မဟုတ် ဦးဇင်းတို့ရဲ့စိတ်တွေစောစောကမငြင်းချမ်းတာကဦးဇင်းတို့ရဲ့စိတ်တွေကိုပိတ်ထားဆို့ထားနော်ပြီးတော့နှောက်ရှက်ထားပိတ်ဖုံးပိတ်ထားချီနှောင်ထားတဲ့ဘာတွေရှိလဲနိဝရဏရှိတယ်နိဝရဏရှိတယ်အဲ့ဒီနိဝရဏတွေရဲ့ချီထားနှောင်ထားဖုံးထားပိတ်ထားအုပ်ထားတာတွေကနေလွတ်သွားတာအမှန်ကလွတ်သွားတာပင်ကိုစိတ်ရဲ့သဘာဝတည်ကြည်မှုဆိုတာလေအဲ့ဒီမှာမှရောက်လာတာအဲ့ဒီမှာမှရောက်လာတာဒါကြောင့် ဒီဦးဇင်းတို့ရဲ့နေ့စဉ်ဘဝထဲမှာဖြစ်နေတဲ့ daily life ထဲမှာပူစရာတွေပင်စရာတွေတွေးစရာတွေဆွေးစရာတွေတတိယစရာတွေရှိနေတဲ့အချိန်တုန်းကဘာတွေဖြစ်လဲလို့ပြောရင်အဲ့ဒီနေဝရဏတွေပဲအဲ့ဒီအတွေးတွေရှိနေတမာရီတီထောင်လို့ရပါမလားမရဘူးအဲ့ဒါတွေစင်သွားမှကင်းသွားမှတနည်းဝေးသွားမှတမာရီကဖြစ်တာဆိုတော့အခုနေရာရောက်တော့အဲ့ဒီခုနကပြောတဲ့အနောက်ရှေ့အပိတ်ဆိုအတားစီအပူပန်တွေကနေဝရဏတွေကဝေးနေတဲ့အတွက်ကြောင့်မလို့ပတ်သက်ထိတာဖြစ်တာ အဲ့ဒီမှာပတ္တတိဆိုတာနဲ့တပြိုင်နက်တခါတည်းနော်အေးပေါ်ပါမှုတွေနော်လောဟုတာမုဒုတာနုညံမှုတွေကံမညတာအလုပ်တစ်ခုလုပ်တော့မယ်ဆက်ဆက်က ready to do ဟုတ်တယ်မလား ready to do ဖြစ်နေပြီပြောမယ်ဆိုလို့ရှိရင်ဦးဇင်းတို့ကမျက်စိမိတ်ပြီးတော့တရားထိုင်လိုက်တယ်မျက်စိမိတ်လိုက်ထိုင်တဲ့စိတ်ကငြင်းရောက်လား that makes it you are not ready to do ဟုတ်တယ်မလား you are not ready to do အေးအဲ့ဒီချိန်ကျတော့ မျက်စိမိလိုက်တာနဲ့ ready to watch to observe anything ဘာဖြစ်လဲလဲဆိုတော့အခုနကပြောတဲ့အနှောက်အယှက်အတားအဆီးကမရှိဘူးလေရှင်းနေတယ်လေရှင်းနေဆိုတဲ့အခါကျတော့ focus လုပ်လိုက်တာနဲ့ duck လို့ဆိုသွားရောအဲ့ဒါပြောတာငြိမ်ပြီးတော့ငြိမ်ပြီးတော့စိတ်ကိုလိုချင်တဲ့အာယုံပေါ်ကိုပို့လိုက်တာနဲ့တပြိုင်နက်တက်ကနဲ့ကတ်သွားတာအဲ့ဒါလောက်အားရှိလာလို့လဲဇက်တက်ဇက်တက်ဇက်တက်ကိုရှင်ဝင်လာတဲ့အာယုံတွေကိုဖတ်နိုင်တာနော် အဲ့တော့အဲ့ဒါကြောင့်မလို့တမာတိတွေတက်လို့အခုနကမဖြစ်ဘူးတဲ့ထူးခဲတဲ့ဟာတွေကိုဖြစ်တယ်ဒါပေမဲ့အခုပြောတဲ့အယောင်ထွက်တာတွေနော်ပီတိဖြစ်တာတွေပတ္တတိဖြစ်တာတွေတရာတရားတက်တာတွေဉာဏ်တက်တာတွေတတိတက်တာတွေကတကယ်တမ်းကျတော့ဝိပဿနာရဲ့အနောက်ရှင်မဟုတ်ဘူးအနောက်ရှင်ကဘာလဲဆိုရင်အဲ့ဒါတွေဖြစ်ပေါ်လာတော့ပြဿနာကယောဂီကတစ်ခါဆိုတစ်ခါမှမခံစားဘူးလို့သဘောကျသွားတာသဘောကျပြီးတော့နှစ်သက်ပြီးတော့အဲ့ဒီမှာသွားပြီးတော့တည်တော့တာကို ရှစ်မတတ်တော့ဒါတော့ဖြစ်လာတဲ့အယောင်အဝါတွေထွက်တာတွေပီတိဖြစ်တာတွေကတော့တမာတွေအားကောင်းလို့ဖြစ်တာ so far is okay ပြဿနာမဟုတ်ဘူးယောဂီတွေဒါပေမဲ့ဘာဖြစ်လာလဲဆိုတော့တခါမှမဖြစ်ဘူးတဲ့အခါကျယောဂီကငါဒီလိုတွေဘယ်တော့မှမဖြစ်ဘူးဆိုတော့အဲ့ဒါလောက်ညံနေတွတ်တွတ်တွတ်နဲ့လာသမျှအာယုလို့ကငါအကုန်မကြံမှတ်နေတာဟာမဲ့များရောက်သွားသလားမသိဘူးသောတာပန်များဖြစ်သွားသလားမသိဘူးเนาะ တခုခုတော့ထင်တယ်ဇာမျှရသလားမသိဘူးဆိုတော့အဲ့ဒီမှာသွားတာအဲ့ဒီမှာသွားပြီးတော့ညှိသွားတော့တာညှိတယ်ဆိုတော့စောစောကဖြစ်တဲ့ဟာတွေကိုအထင်ကြီးပြီးနှစ်သက်ပြီးတော့ညှိသွားတဲ့လောဘကမှနောက်ထပ်တစ်ဆင့်တက်ဖို့အတွက်ကိုအပိတ်ဖြစ်သွားတာဒါကြောင့်နိကန်တိဆိုတဲ့လောဘမဖြစ်သေးရင်ပြဿနာမရှိဘူးသို့တော့စဉ်းစားကြည့်ကိုချင်းစာချိနော်ကိုလည်းတခါမှမဖြစ်ဘူးတဲ့အရာတခုကိုတွေ့ရင်တော့မငဲမိဘူးလားငဲမိတာပေါ့ ဒေါသမျိုးခေါ်ကြည့်ပါလားလို့ဘယ်ဘက်ကြည့်လဲလဲကြည့်စရာဟောဘက်ကြည့်လဲလဲကြည့်စရာကိုရှိတဲ့တာမိတိုင်းကြီးရှိတာမသိဘူးဒိန်းဆိုဝင်ဆောင်ပါချောင်းဟောမိတိုင်းရှိပါလားလို့သိတာဟုတ်တယ်မဟုတ်လားကြည့်စရာရှိရင်ကြည့်ကျင်တာပဲအဲ့ဒါကြောင့်မလို့ဒီလိုဟာတွေပေါ်ပြီးဟေးဆိုလို့ရှိရင်တဲ့ဆရာသမားတွေကပြင်ပေးရတယ်ကိုဘသာအားထုတ်လို့နော်ကိုဘသာကိုအားထုတ်လို့အေးဒီလိုတွေ့ပြီဆိုရင်တုတ္တမယဉ္ဇဉ်မရှိတော့ဘူးဆိုလို့ရှိရင်သေချာတယ်69.900ခိုင်နှုန်း မှားမယ်မှားမယ်အဲ့ဒါကြောင့်မလို့အဲ့ဒါဝိပဿနာရဲ့ညဉ့်ညူးကြောင်းလို့ပြောတာဒါတော့အခုလို့တုဒ္ဓမြညာဖြစ်နေကြားဘူးတယ်ဆိုရင်တော့နော်အချိန်အတိုင်းတာတနေ့တာလောက်ထိနှစ်ရက်တာလောက်ထိတော့ကိုအဲ့ဒီဟာတွေကိုနှစ်တဲ့သဘောကြမိပေမဲ့ကိုယ့်ရဲ့ဒီထက်မှာလေ့လာထားတဲ့သုတ္တမယဉာဏ်လေးကရှိနေသေးတယ်ဆိုအောင်ငါတော့တခုခုတော့မှားနေတယ်ထင်တယ်ဆိုတော့ကိုယ့်ဘာသာကိုယ်လေးပြန်ပြီးတော့မပြင်ဘူးလားအဲ you correct yourself ဒါဘု து ကြောင့်လဲဆိုအဲ့တုတ္တမယဉာဏ်ကြောင့်ကျော်လွန်သွားနိုင်တာ။ဒါကြောင့်ဒီအဆင့်ဒီတမာတိအပြင်ပြောရင် ကောင်းတယ်လို့ဆိုပေမဲ့ဥဒိယပညာဉာဏ်ရှေ့ပိုင်းဒီအမှန်နှုတ်သေးတယ်တဲ့။ဒါကြောင့်ဒီနေရာမှာဒီဥဒိယပညာဉာဏ်ဖြစ်ပေါ်လာသည်ဆိုတာကိုမှတ်ချင်ရင်ဥဒိယပညာဉာဏ်အနုပိုင်းလို့ထည့်ပြီးတော့မှတ်ချင်မှတ်တာ။စာလို့တည်တည်ဆိုင်မှတ်ချင်အနုပိုင်းမရင်သေးဘူး။နော်။ဘာဖြစ်လို့လဲဆိုရင် तू က ပေါ်လာတဲ့ထူးထူးခြားခြားအာယုန်တွေကို तू ကခံစားကျင်သေးတာကိုမှားနိုင်တဲ့အကွက်ကြီးရှိနေတယ်နော်အဲ့ဒါကြောင့်အနုပိုင်းပေါ်ပါတယ်တဲ့အဲ့ဒီတော့ဒီစောစောကအဲ့ဒီအနုပိုင်းကိုရောက်တဲ့အခါမှာထူအဲထူခြားတဲ့အလင်းရောင်နေနော်ပီတိတွေပတ္တတိတွေဒုက္ခတွေတမာတိတွေအဲဥပ္ပခါတွေဖြစ်လာတယ်အဲ့ဒါတွေကိုမှတ်ရင်းကနေပြီးတော့မလုပ်လာတယ်လဲဆိုရင်ဒါတွေကို ဖြစ်ပေါ်လာတိုင်းအဲ့ဒါတွေကိုကြည်ပြီးတော့ခံစားပြီးတော့နေမယ်ဆိုရင်အဲ့ဒီမှာသူကဘာဖြစ်လာလဲဆိုတော့စောစောကအရှိန်နဲ့တက်လာတဲ့ယောဂီဟာအဲ့ဒီနေရာရောက်တော့လေးသွားပြန်ပြီ။ဘာဖြစ်လဲလဲဆိုတော့သူဒီမှတ်တာမဟုတ်တော့ဘူး enjoy လုပ်နေတာ။ဟုတ်တယ်မဟုတ်လား။တနည်း attach ဖြစ်သွားပြီ။ပေါ်ရင်လည်းပေါ်သလိုတမာတိတက်လည်းတက်သလိုနော်။အဲတတိတွေတက်လည်းတက်သလိုအယောင်တွေထွက်တော့ပြောမနေနဲ့တော့။နော်အဲ့ဒါမျိုး။အဲ့တော့ဖြစ်မယ်ဆိုလဲဖြစ်เสียပဲ နော်စာတင်မှာလည်းပြောထားတယ်ပီတိတွေဆိုလို့ရှိရင်အာခောတကပီတိခဏိကပီတိအောက်ကန်တိကပီတိနေအာဩဘေကပီတိဖရဏပီတိဆိုပြီးတော့နော်ဒီဟာတွေပီတိတွေဖြစ်တာဒါကြောင့်ခန္ဓာကိုယ်တော့ပေါ်ပြီးတော့နေတော့ဒီလိုဟာမျိုးဟာသူ့ဘာသာသူခံစားမှုက floating ဖြစ်နေတာဒီ air ထဲမှာဒါတွေဖြစ်နေတယ်ဆိုတော့ကြောဟိုကတွေ့လဲဒီကတွေ့လဲဆိုတော့ဒါမှားမယ်ဆိုလဲမှားစီရပဲနော်ငါကိုယ်ကငါဇံမြပြန်နေပြီလားလို့ထင်ချင်းထင်မယ်လေဦးစင်းရဲ့ဒကာကြီးသူ အသက်ကြီးတော့လုပ်ငန်းတွေကိုသားသမီးတွေအပ်ပြီးတော့သူတောကြောင်သွားသွားတရားအထုတ်တယ်နှစ်လလောက်အထုတ်ပြန်လာဦးဇင်းလည်းမြို့ကပြန်လာတော့အိမ်မှာအိမ်ကိုပင့်လို့အိမ်ကိုသွားတော့သူ့အတွေ့အကြုံတွေပြောတယ်ဦးဇင်းလည်းတရားတစ်ခါမှမထိုင်ဘူးသူပြောတာနားထောင်နေရတာအဲ့တော့သူကဘာပြောလဲဆိုတော့ဟာတဲ့ဦးဇင်းမှာတပြည့်တော့အထုတ်တာတပြည့်တော့ခေါင်းကထုံနေထိမလောက်ထိအပေါ်တက်သွားထုံဆိုတော့ဘောကတန်းနေပြောတာနော် ဒါတော့ तू ဘာပြောမှလဲဦးဇင်းလည်းမသိပါဘူးဒါမှနော်သူ့ဘာသာ तू ဖြစ်တော့လဲပြောချင်တာဟုတ်တော့မလားဒါတော့အခုစဉ်းစားကြည့်လေစောစောပြောတယ်မဟုတ်လားကိုတရားအားထုတ်လို့ထူးခြားတဲ့အတွက်တွင်အဖေအမေပြောချင်တယ်လို့အဖေမလည်းသူများနားမထောင်လို့လားမသိဘူးသားသမီးတွေလာပြောတာဟုတ်တော့မလားအဲ तू ပြောချင်တာအိမ်ကလူတွေပြောချင်တာဒါတော့ဦးဇင်းကလည်းပဲနားထောင်ရတာပေါ့နော်နောက်ပိုင်းကြမှာဦးဇင်းတို့ဒါတွေနားလေတယ်ဒါတော့တိတ်ပြောချင်တာအဲ့ဒါတွေအောက်လို့မရအောင်နော်ဒါတော့ အဲ့ဒီလိုကနေပြီးတော့အဲ့ဒီကနေဖြစ်လာပြီဆိုတော့ကိုယ့်ရဲ့အတွေ့အကြုံတွေအဲ့ဒါတွေကိုပြန်ထိန်းချုပ်ရတယ်ဒါတွေကိုငါဟိုခံစားနေတာကြည်နေတာဒါတွေကတရားတက်ဖို့လမ်းကြောင်းမဟုတ်ဘူးတခုခုမှားနေတယ်ငါရဲ့အလုတ်ကယောဂီရဲ့အလုတ်ဒီပေါ်လာသမျှအာယုံကို ရှုမှတ်ရမည်ဒါပဲမဟုတ်လားပေါ်လာသမျှအာယုံကိုမလုပ်ရမှာလဲရှုမှတ်ရမယ်အဲ့ဒါလေးတော့မမေ့စင်နဲ့ကိုယ့်အလုတ်ကဒါလေးပဲ very simple နော် ဒါလေးပဲပေါ်လာသမျှအာယုံရှုမှတ်မယ်ဆိုအခုယောဂီကဒီနေရာလဲရောက်ရရှုသေးရလားမရှုတော့ဘူးသူရလာတဲ့အကျိုးမြတ်ကလေးကိုသူခံစားနေတော့တာဟုတ်လားသမာဓိကြောင့်ရလာအကျိုးမြတ်ကလေး enjoy လုပ်နေတော့တာဆိုတော့ဒါကိုသူ့ဘာသာသူပြန်ပြီးတော့အဲဆရာသမားသောလကောင်တုတ္တမြတ်ညာအားကောင်းလို့ကိုယ့်ဘာသာကိုပြင်မယ်ဆိုရင်အေးငါတို့ကိုပြောထားတာကပေါ်လာသမျှအာယုံကိုရှုရမယ်လို့ပဲပြောတာဒီအလဲရောင်ကြီးတို့ကြည်သဘောကျနေရမလို့မပါဘူးဆိုတော့ငါတရားဒီနေရာ နော်ဒီတိုင်းဆက်ပြီးတော့ကြည်နေမယ်ရှုနေမယ်ခံစားနေမယ်ဆိုတော့ငါလောက်တဲ့ငါသွားတဲ့လမ်းကြောင်းဘာဖြစ်လဲဆိုမှားပြီဘာဖြစ်လဲဒါလမ်းမှားဖြစ်နေပြီငါရဲ့လောက်ရမယ့်လမ်းစဉ်ကပေါ်လာတဲ့အာယုံကို ရှုမှတ်ပါပေါ်လာတဲ့အာယုံအေးအဲ့လိုရှုမှတ်ပြီးတော့သူ့ဘာသာသူပြင်ပြီးတော့တော်လကောက်ဆရာသမားကပြင်ရွေးတယ်လို့အဲ့ဒီမှာရှေ့ကိုတစ်ဆက်တက်တော့တာနော်သူကိုနဲ့ကလည်းတကယ်မှတ်တဲ့အခါကျတော့ဟိုပေါ်လာတာတွေကိုသူကမခံစားတော့ဘူး အလင်းရောင်ပေါ်တယ်မှတ်လိုက်တယ်စွဲမနေတဲ့အတွက်တနည်းခံစားမနေတဲ့အတွက်အချိန်တန်တော့ပျောက်သွားတယ်ဟာပေါ်ပါမှုတွေဖြစ်တယ်မှတ်တယ်သူ့ဘာသာသူအချိန်တန်တော့ပျောက်သွားတယ်လင်းလင်းမြန်မြန်တွတ်တွတ်လွတ်လွတ်ဝင်ဝင်လာတဲ့အာယုံကိုထက်ထက်မြင့်မြင့်တမာတိနဲ့ဉာဏ်နဲ့ပို့ပြီးတော့အခုနကပထမပိုင်းမှာမှတ်တဲ့တမာတိတဲ့အခုဒုတိယအပိုင်းကိုဝင်လာတဲ့တမာတိကြောင့်ပိုအားကြီးသွားပြီပို့ပြီးတော့အားကြီးတယ်မှတ်နိုင်လာတယ်ဒါတော့သူဒီစောစောတုန်းက အလင်းရောင်ထွက်တာပီတိဖြစ်တာတွေကိုမခံစားတော့ဘဲနဲ့နော်မှတ်เสียအာယုံကိုဆက်ပြီးတော့မှတ်သွားတာဖြစ်တဲ့အတွက်သူ့ရဲ့လမ်းကမှန်သွားပြီအဲ့ဒီမှန်တဲ့အစဉ်ကိုမက္ကာမက္ကညာနာတတနာဝိသုဒ္ဓိလို့ဝိသုဒ္ဓိခုနကပန်းမှာခေါ်တယ်လမ်းမလမ်းမှန်ကိုတည်တည်ချာချာပိုင်းခြားသိမြင်သွားတဲ့စင်ကြယ်မှုနော်ဒီနေရာမှာသူ့ရဲ့လမ်းကွဲကအဲဘာခေါ်မလဲဆိုရင်စောစောလေးတုန်းကဖြစ်နေတာက တွေ့တဲ့အာယုံတွေကိုခံစားမယ်ဆိုရင်လမ်းမအဲ့ဒီလမ်းမကိုကြော်ပြီးတော့မှပေါ်လာတဲ့မြတ်အာယုံကိုပဲပြန်ပြီးတော့ဆက်တိုက်မှတ်မယ်ဆိုရင်လမ်းမအဲ့အဲ့ခုလမ်းမကိုတက်သွားပြီတဲ့တက်သွားတဲ့အတွက်ကြောင့်စောစောလေးတုန်းကအာယုံတွေအမျိုးမျိုးတွေ့တဲ့အချိန်တုန်းကလမ်းမမှာပဲရှိသေးတယ်တနည်းမသေးကြတဲ့အဆင့်မှာပဲရှိသေးတယ်ဒါတွေကိုကြော်လွန်ပြီးတော့မှမှတ်လာတဲ့အခါကျမှတကယ်လမ်းမှန်ကိုရောက်တာဒါကြောင့်ဝိသုဒ္ဓခုနပါတဲ့ကျတော့မက္ကာမက္ကညာနာဒသနာဝိသုဒ္ဓိလမ်းမလမ်းမှန်ကိုသိမြင်တဲ့ဉာဏ်စင်ကြယ်မှုပြော အဲ့ဒီတော့အဲ့ဒီလိုတွေမှတ်လာတဲ့အခါမှာနော်သူ့ရဲ့အမှတ်တွေကစောစောလေးတုန်းကဥရိယပြဉ္ဉံဖြစ်တဲ့အခါမှာတွတ်တွတ်လေးလေးနဲ့ဖြစ်တဲ့အစလည်းမြင်တယ်ဆုံးသွားတာလည်းမြင်တယ်အစနဲ့အဆုံးအာယုံမှန်သမျှကိုအစရောဆုံးရောအစရောဆုံးရောမြင်လို့ဖြစ်ချင်းနဲ့ပြစ်ချင်းဗါတယ်ဗါအေးဖြစ်ချင်းနဲ့ပြစ်ချင်းဆိုတော့ဥဒယကဖြစ်ချင်းဝရကဖြစ်ချင်းဒီဖြစ်ချင်းကိုပေါ်လာတာကိုပြောတာနော်အာယုံတစ်ခုပေါ်လာတယ် အဖြစ်ပျောက်သွားတဲ့အဆုံးเนาะအပြစ်အဲ့ဒီဟာကိုတေးသေးချာချာမြင်တဲ့ဥရိယပိယညံဟာဒုတိယအပိုင်းကိုဝင်လာရင် အရင်ပိုင်းလို့ခေါ်တယ်။ဘာတယ်လဲ။အေးအရင်ပိုင်းအဲ့ဒါဘလဝဝိပဿနာတဲ့ပါဠိလိုခေါ်ရင်ဘာတယ်လဲ။ဘလဝအေးသူရဲ့ဝိပဿနာဉာဏ်က strong ဖြစ်ပြီလို့ပြောတာဒီအဆင့်မှာ။နော် strong ဖြစ်လာပြီ stable ဖြစ်လာပြီ။ तू အာယုန်နေကြောင့်မလို့လှုပ်ရှားမှုအားနေသွားပြီ စောစောကပြောမယ်ဆိုရင်စောစောကအဆင့်ကဘာလဲဆိုရင် emotion အရာသွားနေတာဟုတ်တယ်မို့လားအဲ emotion ဆုံးတော့မဆုံးသေးဘူးကြံသေးတယ်နော်သို့တော်လည်းပဲအဲ့ဒီဒုတိယဘန်းကိုရောက်တဲ့ဟာကျတော့ပို့ပြီးတော့အားကောင်းလာတယ်အဲ့ဒီအဆင့်ကစပြီးတော့အထက်ကိုတက်တော့မယ်ဆိုရင်အဲ့ဒီဉာဏ်တွေကိုခြုံပြီးတော့နာမည်တစ်လုံးစီမတက်ဘဲနဲ့ခြုံခေါ်ရင်ဘလဝဝိပဿနာတဲ့ပါတယ်လေအေးအဲ့ဒါလေးလည်းမှတ်ထားနော်အခုနကပြောခဲ့တဲ့ဟာတွေကိုကြော်လွန်ပြီးသွားမှနော် မသွားသေးဘူးဆိုတော့ကိုဒီတရုဏလို့ခေါ်တာတရုဏဆိုတာနုနေတာ tender ဖြစ်တာ tender knowledge เนาะဉာဏ်မရင့်จิตသေးဘူးပြောတာเนาะတခုခုအာယုံကောင်းရင်ကောင်းသလောက်ပါသွားတယ်ခံစားမိလိုက်တယ်ကြည့်မိလိုက်တယ်ဆိုတော့ရှုရက်မှတ်တယ်ပဲပါသေးရဲ့လားမပါတော့ဘူးဒါတော့အဲ့ဒီကနေပြီးတော့ကြော်လွန်သွားတော့အဲ့ဒီဟာကိုအော်ဒီဟာတွေကို तू acknowledge လုပ်နိုင်ပြီလို့ပြောတာပဲဒါတွေကို तू ဂယုမဆိုင်နိုင်ပဲကြော်လွှားနိုင်ပြီဆိုတော့ तू ဒါတွေကိုအာ acknowledge လုပ်ထားနိုင်တယ်မရှုတော့ဘူးမမှတ်တော့ပဲနဲ့အဲဒီနေ့ရှုတော့ရှုတယ်ပေါ့လေသို့တော့ဒါတွေလားလို့မတုံလောက်တော့တာမတုံလောက်တဲ့အဆင့်ဆိုတာဟာသူ့ရဲ့ခန္ဓာရည်စွမ်းအားကောင်းလို့လားမကောင်းလို့လားကောင်းလို့နော်ကောင်းလို့ပဲဒါတော့သူ့ကိုယ်ကိုယ်သူဆုံးဖြတ်ချက်ကလည်းမှန်ခဲ့လို့ဒါကြောင့်မလို့မက္ကမက္ကညာနာတနာဝိသုဒ္ဓုဆိုတာရောက်သွားတယ်ရောက်သွားပြီးတော့အခါကျတော့အဲ့ဒီအဖြစ်စင်တွေကိုကြည်ရင်ကြည်ရင်နဲ့သူဘာဖြစ်လာတယ်လဲဆိုတော့ဒီပထမမြင်တဲ့အာယုတစ်ခုကို အဖြစ်ရော အပြစ်ရော အစရော အဆုံးရောအတွဲလဲအတွဲလဲအတွဲလဲမြင်တယ်ဒီနေရာရောက်တဲ့ခါကျအဲ့ဒါလိုမဟုတ်တော့ဘဲနဲ့စပေါ်လာတာမမြင်တော့ဘဲနဲ့ဆုံးသွားတာပျောက်သွားတာကုံသွားတာချုပ်သွားတာမေးသွားတာအဲ့ဒီပိုင်းမြင်တာဆိုတော့ဒါဘာပဲဘာလဲအပြစ်ပိုင်းအပြစ်ပိုင်းနော်ကဲကောင်းပြီအဲ့ဒီအပြစ်ညံသဘောမပြောသေးခင်မှာလူတွေမှာဖြစ်တတ်တာကိုပြောမယ် တနေ့လုံးเนาะတနေ့လုံးကိုတွေ့လိုက်တာတွေကနော်လူသေးတာတွေတွေ့တယ်အိမ်ပြုတ်ကြအိမ်ပြိုကြတာတွေတွေ့တယ်ကဗျာကြီးတွေပြိုကြတာတွေတွေ့တယ်လူတွေယာရုဆုံးရှုံးတာတွေတွေ့တယ်သားတွေသမီးတွေကွဲသွားတာတွေတွေ့တယ်ဟာကားတိုက်တာတွေတွေ့တယ်ရတာတိုက်တာတွေတွေ့တယ်စစ်ပစ်တာတွေတွေ့တယ်သေတာတွေတနေ့လုံးဒါတွေကြီးပဲတွေ့မယ်ဆိုရင်ညနေနေဝင်မိုးချုံမှာကိုယ်စိတ်ကလေးကပျော်လို့မပျော်ဘူးဘာဖြစ်သွားလို့လဲ အဖြစ်တွေပဲမြင်နေတာပတ်ဝန်းကျင်ကကိုယ်ထဲဟသွားတာဟုတ်တယ်မဟုတ်လားကိုယ့်ရဲ့ပတ်ဝန်းကျင်ကတာတာရရဆိုဘာမှမရှိဘူးနော်ကြည့်လိုက်တဲ့မြအကုန်လုံးကိုယ်ပတ်ဝန်းကျင်ရှိတဲ့မြကပစ္စည်းဓာတ်တွေဆုံးရှုံးတာတွေငိုတာတွေကျိုးတာတွေလောကကြီးမှာဘာဆိုဘာမှကိုတွေ့တာတတ်မဲ့စရာနဲ့သိစရာသဘောကျစရာမရှိဘူးအဲ့ဒါလိုဖြစ်သွားပြီဆိုလို့ရှိရင်အပြစ်တွေကိုကြီးပဲဆုံးတာတွေကုန်တာတွေသေတာတွေပြစ်တာတွေကြီးပဲမြင်ပြီဆိုရင်စိတ်ကဘာဖြစ်လာတယ်လဲဆိုတော့အေးညင်းွေလာတာတဖြည်းဖြည်းနဲ့ဒါကြီးကို तू နော်ဟိုတုန်းကမသိခင်တုန်းကကောင်းတယ်လို့ဆိုတာတွေဟာအခုအပြစ်တွေဆုံးတာတွေကုံတာတွေဟာဒါတွေကြီးပဲတွေ့လာပြီဆိုတဲ့အခါကျတော့နော်ဒီစိတ်ငြင်းငွေ့လာတာအခုထားပါတော့နော်ပြောမယ်ဆိုရင်ဘင်ကဆိုတာအဆုံးတွေကြီးပဲမြင်လာတာနော်အဆုံးတွေအဆုံးတွေအဆုံးတွေကြီးပဲမြင်လာတာဒါတော့ဆုံးတဲ့အခါဘယ်လိုလဲဆိုရင်နော်သူကလည်းညံကတွတ်တယ်တွတ်တော့ဦးဇင်းတို့ဟိုဖျားတွေမှာဖလားလေးတွေနဲ့လဲနေတာရှိတယ်မဟုတ်လားစာမွေးအောင်ပါစေတိမ့်ဒီပေါက်ပါစေဘာဖြစ်ပါစေညာဖြစ်ပါစေနဲ့ကလေးတွေဘာလုပ်လဲ ပတ်စံပြက်ထည့်တယ်လေတစ်ခါလာလိုက်တစ်ခါထည့်လိုက်ဆိုတော့ဟုတ်လားအဲ့ဒါလိုပဲပေါ်လာသမျှအာယုန်တွေကိုတစ်ခါတည်းပေါ်လာလိုက်မှတ်လိုက်နော်အတွဲလိုက်ပျောက်သွားလိုက်ဆိုလိုတာအာယုံရောမှတ်စေရောကုံကုံသွားတယ်အာယုံရောမှတ်စေရောကုံကုံသွားတယ်ကုံသွားကုံသွားပျောက်သွားပြက်သွားမှေးသွားမှိန်သွားအဲ့ဒါတွေပဲတွေ့နေတာအဲ့လိုတွေတွေ့ပြီးတော့နေတဲ့ခါကျတော့သူကဘာဖြစ်လာလဲဆိုရင်ဘင်္ဂဆိုတဲ့သဘောတွေကိုအဲ့ဒီမှာစလာတာဒါတော့ဘင်္ဂတွေကို လာပြီဆိုလို့ရှိရင်ဘာဖြစ်လာတယ်လဲဆိုရင်စောစောလေးတုန်းကတရားအထုတ်တဲ့ပုံကိုယ်တွေက နော်နော်အာနာပါနဆိုလို့ရှိရင်လည်းဟောဒီလေခဲတန်လေးနဲ့နှာခေါင်းထဲမှာထိုးလိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်ဝင်လိုက်ဖြစ်တယ်လို့မျိုးစိတ်ကဖမ်းပြီးတော့ရှူတာမဟုတ်လားဒီပညာနော်ဒီပညာကိုမိအောင်ဖမ်းပြီးတော့ရှူနေမှာစိတ်ကကျဉ်တတ်တယ်ဖောင်းတဲ့ပိန်နဲ့ဆိုလို့ရှိရင်လည်းပဲဟာလာစိတ်နဲ့တခါတည်းဟောဒီဝမ်ပိုက်ကြီးကတက်ဖောင်းလိုက်ပိန်လိုက်ဒီလိုဖြစ်တဲ့ဟာယူအာယုနဲ့မှတ်ရှူတာမဟုတ်လားတချို့အဲ့လိုမပေါ်လို့တော့လက်နဲ့ဒီလိုထူထားရတယ်လေဆိုတော့ စောစောဘဲတို့ကရှုတာတွေကဘာလဲဆိုရင်ဦးဇင်းတို့ကအတုံးလိုက်အတက်လိုက်အခက်လိုက်အကောင်လိုက်နော်ကင်ပြီးရှုတယ်လို့ကြည့်တယ်လို့မျိုးရှုလာတာပညာကိုရှုလာတာအဲ့လိုလိုပညာကိုရှုလာရင်းနဲ့တဖြည်းဖြည်းနဲ့ပညာဆိုတဲ့ဒီအထေကိုဒရက်တွေကနုညံ့တိမ်မွေ့ပြီးပျောက်လာတာပျောက်လာတော့စောစောတုန်းကကြည့်တယ်လို့ထိထိမိမိမမြင်တော့ဘူးနော်ထွေလေဝင်လေရှုလို့ရှင်လည်းပဲမွားမွားနော်မှုံမှုံနုနု ဖောင်းပေဆိုလို့ရှင်လည်းပဲလှုပ်မှမသိနော်ဘက်ကလှုပ်သလားမလှုပ်ဘူးလားအာနာပါနဆိုလှုပ်သလားမလှုပ်ဘူးလားနှာခေါင်းတို့လိုလှုပ်ကြည့်အဲ့ဒါလိုနှုတ်လာတာနှုတ်ပြီးတော့ဖြစ်လာတဲ့အခါကျတော့နော်အဲ့ဒီမှာယောဂီကဘာဖြစ်လဲဆိုတော့ယောဂီတပြင်းလာတတ်တယ်ဘာဖြစ်လဲအာယုံကမထင်ရှားလို့ဘာမထင်ရှားမေးလာတာမိန်လာတယ်တွေ့တာတည်းကလည်းအပြောက်တယ်ပြစ်တယ်အပေါက်တယ်နဲ့เนาะအဲ့ဒါလိုတွေဖြစ်လာတာအဲ့ဒါတော့ယောဂီက အဲ့ဒီအချိန်ကမှအာယုံကြီးကအခုလိုကယ်လီဖိုးနီးယားနော် တကယ်ကို severe drought ဖြစ်တယ်လို့မျိုးကိုကြည့်လိုက်ရင်ဘဲကြီးကြီးဝါထိန်ပြီးတော့မှစိမ့်စိမ့်ဆိုဆိုမတွေ့ဘူးဆိုရင်ကြည့်လိုက်တဲ့မြင်ကွင်းကဘာဖြစ်လဲပြင်းစရာဘာဖြစ်လဲပြင်းစရာဒက်စားရဲသွားတယ်လို့အာယုံကမဆွဲတော့ဘူး attraction မရှိဘူးအဲ့ဒီလိုဖြစ်တာနော်ဒါတော့ပရမတ်ဆင်ကိုရောက်ပြီဆိုတဲ့ခါကျတော့ပြည့်ညက်အလုံးထဲရှိပါအောင်မလားမရှိဘူးအဲ့ဒီမှာတည်းတဖြည်းဖြည်းနဲ့ဦးဇင်းတို့စောစောကမှတ်ခဲ့တဲ့နော်ဟောဒီအာနာပါနဆိုတဲ့ ပြင်းညက်လိုဟာမျိုးတွေဖောင်းနဲ့ပိန်နဲ့ဆိုတော့ဗိုက်ကြီးရဲ့ပြင်းညက်လိုဟာတွေကြွတယ်လှမ်းနဲ့ချတယ်ဆိုတော့ခြေထောက်တွေဆန်နဲ့ကွေးတယ်ဆိုတော့လက်တွေအဲ့ဒါတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့ပျောက်ပျောက်ပျောက်ပျောက်ပြီးတော့ပရမတ်ဘက်ကိုယိမ့်လာတာအဲ့ဒီစင်မှာဒါကြောင့်၎င်းတို့ကိုရှုမှတ်မှုဖြင့်ကြော်လွှားပြီးနောက်အရှုခံအာယုံရောရှုမှတ်စိတ်ရော အတွဲလိုက်ပြက်သွားသည်ကိုသာ တွေ့ရသည်ဘင်္ဂညံသို့ရောက်လာ၏တဲ့ဒါဘင်္ဂညံကိုရောက်တာ ရှေ့တစ်ပိုက်ဆက်ဖတ်အောင် ထို့နောက်ထို့နောက်ယုံနာတရား ပြီအဲ့ဒီမှာပဲထားလိုက်တော့နော်ဒါတော့ဘင်္ဂညံရောက်ပြီးရင်အဲ့ဒီညံကစပြီးအထက်ကိုဟာဘလဝဝိပဿနာလို့ခေါ်တဲ့အားကောင်းတဲ့ဝိပဿနာညံဖြစ်နေပြီနော်ဒါတော့အဲ့ဒါတွေကဘာလဲဆိုရင်ဦးဇင်းတို့တသံတရားလုံးကပုဂ္ဂိုလ်တ attva ယောက်ျားမိန်းမအတ္တအနေနဲ့စွဲတာတွေကိုတလွာချင်းတလွာချင်းအနတ္တအဖြစ်နဲ့မြင်အောင်လို့သူကဒီကောဗာမြတ်စားတယ်လို့စားပြီးတော့ထုတ်နေတာပဲနော် ဒါတော့ခက်ခဲတဲ့အရာမှန်သမျှဟာနုညံ့တဲ့အရာမှန်သမျှသည်တာမန်မျက်စိနဲ့မြင်လို့မရအောင်ဒါထုံးစံဟုတ်တယ်မလားဒါတော့ဒီမန္တစိတ်ကုဆိုတဲ့အမေမွေးတော့ကပါတယ်မန္တစိတ်ကုကနေညာနာစိတ်ကုကိုပြောင်းရတယ်ညာနာစိတ်ကုပြောင်းတဲ့အခါမှာဦးဇင်းတို့ကမန္တစိတ်ကုကနေပြီးတော့မှအာထုတ်မှုဝိပဿနာညာနာစိတ်ကုကိုသွားနေတာညာနာစိတ်ကုနဲ့သွားမှအော်ဒါယုတ်ဒါနန္ဒါဖြစ်တယ်ဒါဖြစ်တယ်ဒါအတ္တဒါအနတ္တဆိုတော့ကွဲမှာမဟုတ်လားလို့အဲကြောင့်ထို့နောက်ယုတ်နံတရားတို့ဤအလွန်လင်းမြန်စွာပြည့်ပြည့်သွားသည်ကိုကြီး တွေ့ရ၍အခိုင်အမာဟု၍ဘာမျှမရှိအချိန်မရွတ်တင်နိုင်သည်ဟုဆိုကကြောက်ရွံ့ထိတ်လန့်မှုဘယညံဖြစ်လာ၏ဘင်္ဂညံကုံဆုံးပစ္စည်းခြင်းက နေပြီးတော့မှပြက်သွားတာပျောက်သွားတာပြိုသွားတာမှေးသွားတာမှိန်သွားတာကိုတွေ့ပြီဆိုရင်ခိုင်းတာလားမခိုင်းတာလားမခိုင်းတာเนาะဒီအနိစ္စရဲ့သဘောတွေကိုအဲ့ဒီမှာကောင်းကောင်းထင်တာဆိုတော့ဦးဇင်းတို့ကကိုယ့်ဘာသာကိုသိမယ်ဆိုတာလူတိုင်းမသိဘူးလား သိပေမဲ့တကယ်သေမဲ့ဟာကြီးရဲ့ဦးဇင်းတို့ခန္ဓာကိုယ်ကိုဒီထက်မှရှိနေတယ်ပြောကြပါစို့ဗျာ ingredient တွေမှန်သမျှကိုတော့နော်ခိုင်တယ်လို့တော့ထင်တယ်မထင်ဘူးလားထင်တယ်ငါရာနေငယ်သေးတယ်ကိစ္စမရှိဘူးဟုတ်တယ်မဟုတ်လားငယ်သေးတယ်ကိစ္စမရှိဘူးအေးဆေးပေါ့တရားထိုင်တာကြီးမှဟုတ်တယ်မဟုတ်လားဒါလူကြီးတွေလုံပင်စင်စားတယ်လို့လုံမလုံးမရှိတဲ့သူအလုံးငါတို့ကဒါလေးပြော enjoy သွားအောင်လာအောင်စားအောင်တောင်းဟလားဘာမှ ထက်ထက်မြက်မြက်မရှိတော့ဘူးဆိုအသွဲအဆွဲတွေတောင်းကကြမှာဖုံးကြောင်းသွားကြသူတို့ပလန်နေလေရုံမတ်တယ်လားအဲ့ဒါလိုနေဆွဲထားတာဆိုတော့တွက်ထားတာကကိုယ့်ရဲ့ဘဝကိုပုံသေးမတွက်ဘူးလားဟမ်အသက်ရှင်မှာအိုအောင်နေမှာနော်ဒါတော့ငယ်တုန်းနဲ့ enjoy လုပ်တာအိုကကြမှာကြောင်းကိုသွားအဲ့ဒါလောက်ထိနေရမယ်လို့ဘယ်သူများနဖူးစာကတ်မွေးတာရှိလဲမရှိပါဘူးမရှိပေမဲ့ကိုယ့်ကိုယ်ကိုသိမယ်လို့ထင်လားမထင်ပါဘူးဟွန်း နှိမ့်ဆလားအာနှိမ့်ဆလားအာနှိမ့်ဆပါကိုကိုကိုထင်တာကြတော့နှိမ့်ဆဟွန်းနှိမ့်ဆထင်တာတင်မဲ့ကိုမထင်ဘူးနမိတ်မရှိလို့တော့မတွေးဘူးနော်တင်မဲ့ဟာကြီးများဒါများမသာလောင်းညို့ဟိုတဲရင်ကိုဆရာတော်တို့ကျောင်းနေမှာနော်အဲ့ယောဂီတွေခေါ်လို့ရှိရင်ဟဲ့မသာလောင်းပြီဘုရားပြန်အဲ့လိုနှုတ်ဆက်ရတယ်ဆိုပဲနော်ဒီဒါနှုတ်ဆက်လဲနော်ပါချခံမှသိကြတယ်နော်ငါတလောက်လှလှပါပြင်တာလာပြီးတော့မသာလောင်းပြီဆိုတော့ သေမဲ့နော်ဦးဇင်းအမြဲတမ်းပြောတယ်မဟုတ်လားလို့ဘိုးဖြစ်မဲ့လူကြတော့ဘိုးလောင်းခေါ်တာမဟုတ်လားလို့ရှင်ပြန်ဖြစ်မဲ့လူကြတော့လေရှင်ပြန်လောင်းပဲမသားဖြစ်မဲ့လူကြတော့လေဘယ်သူမှမခေါ်ဘူးခင်ဗျသွားမခေါ်တယ်ပါချခံလေပါချခံလိမ့်မယ်မှန်တာကြတော့မကြိုက်ဘူးလေနော်စစ်ဘိုးတွေကတော့ဘိုးတော့ဖြစ်သွားပါအဲ့ဘိုးကတစ်သလုံးဘိုးနေလားလို့မဘူးမလဲမလေးအစင်မတော်ယာရုကတခါတည်းခြေချင်းပြုတ်သွားတာနော်ခြေချင်းပြုတ်သွားတာအဲ့ဒီလိုဟာမျိုးကြတော့အခေါ်ခံနေတယ် ။ဒါရှင်မြေဆိုတာလည်းတက်တယ်လို့မနေဘူးတမတလည်းတက်တယ်လို့မနေဘူးဒါကြတော့ခေါ်ခံခြင်းနဲ့နော်တေချာရလားမတေချာဘူးတေချာတဲ့အသေးမှာကြတော့ခေါ်မခံခြင်းဘူးမတလောင်းဆိုရင်ခင်ဗျားတို့အဲ့ဒါကြံတေချာတယ်နော်အဲ့ဒါကြတော့ခေါ်မခံခြင်းဘူးအဲ့ဒီယာရုကြတော့အဲ့တော့လူတွေမှာအဲ့ဒီအစွဲရှိတယ်အဲ့ဒီအခံရှိတယ်နော်ဒါကြောင့်မလို့တော်လှန်လို့ခက်တာနော်တော်လှန်လို့ခက်တယ်ဦးဇင်းတို့ရဲ့အထက်မှာကကိုထင်တာကကိုဒီမာစတာလို့ထင်တာကိုက boss ပေါ့နော်မြင့်မြန်ကလေးပြောအောင်ကိုက boss ပဲ မဟုတ်ဘူးမဟုတ်ဘူးကိုကကျွန်းနဲ့ပါလဲ slave slave ကိုကကျွန်းတဏှာကသခင် तू က boss तू ကဘယင် तू ခိုင်းတာကိုလောက်ရတာမဟုတ်လားလို့ तू ခိုင်းတာကိုလောက်နေတာ तू မတော်လန်ရဲဘူးဒါကြောင့်ဦးဇင်းတို့ဟောဒီတော်လန်နေဆိုတာဟာအ ਨੇ ဆုံးသောတာပန်လောက်ကိုဖြစ်ပြီဆိုလို့ရှိရင်အစိပ်ပိုင်းရသူ့ရဲ့ district တစ်ခုလောက်တော့ तू နိုင်သွားပြီဟုတ်တော့မဟုတ်လား သူဒီ area သူဒီပြည်နယ်တခုလောက်တော့သူပိုင်သွားပြီတနည်းအပယ်လေးပုံလောက်ကိုသွားမဲ့လောဘကို तू မဖြတ်လိုက်ဘူးလားအဲ့ဒါ तू စတော်လန်တာပဲ तू တော်လန်မိတဲ့အပိုင် तू ပိုင်သွားပြီဆိုတော့ तू ဘာကြောက်စရာလိုသေးလား तू ဒါကြောင့်မလို့တော့တာပဲအပယ်မကြဘူးဆိုအဲ့ဒါပြောတာဒါတော့ဦးစင်းတို့ကတော့ခပ်ပြော်ပြောကိစ္စမရှိဘူး30ပုံအကျယ်ကြီးပဲသွားလို့ရသေးတယ်ဟုတ်လားမတော်လန်နိုင်သေးဘူးသူ့နယ်ထဲမှာကြီးပါနေအေးအေးဆေးပေါ့ကွာမင်းတို့လူမကြက်လူမကြက်နတ်ပြည်တက်လေကွာနတ်မကြက်နတ်ဗြမပြည်တက်မပြောစရာကောင်းပါကောင်း ဒါတော့သူ့မာယာတွေကလွတ်ရလားမလွတ်ဘူးမလွတ်ဘူးသူကတစ်ခုမဟုတ်တစ်ခုနဲ့ကလာစေးရောက်တယ်လို့တခါတည်းလှည့်ပြီးတော့တစ်ခုပြီးတစ်ခုပြရောက်နေတာကျုပ်တို့ကလည်းကြိုက်တော့ဝယ်တာပေါ့ဝယ်တော့လည်းပေးရတာပေါ့ပေးရတော့လည်းခံရတာပေါ့ဟုတ်လားဟုတ်တယ်မလားလို့အဲ့ဒါကိုပြောတာအဲ့ဒီတော့ကိုယ့်ရဲ့အကြိုက်ကိုအတွင်းထဲကဇဲကမြဲတာကိုကြိုက်တယ်ခံစားရမှာကိုကြိုက်တယ်တွေ့လိုက်တဲ့ဟာတွေကပြက်တာတွေပြုံးတာတွေဆုံးတာတွေကုန်တာတွေတွေ့တဲ့ခါကျတော့သဘောကျသေးရဲ့လားမကြတော့ဘူးဟာ ငါတို့ဆန္ဒငါတို့ဖြစ်ချင်တာနဲ့တကယ်အတွင်းနဲ့ခန္ဓာရှိနေတာနဲ့သဘာဝနဲ့ကိုက်ကိုက်သေးရလားမကိုက်တော့အဲ့ဒီမှာတင်သူ့ရဲ့ negative feeling ကအဲ့ဒီမှာလာတာနော်အဲ့ဒါကြောင့်မလို့သူစိတ်ထဲမှာဟာဒီလိုကြီးပါလားဆိုပြီးတော့မှညံနဲ့တွေ့ပြီးတော့ညံကြောက်ကြောက်တာနော်တရေကြောက်တယ်လို့တော့မဟုတ်ဘူးညံနဲ့တွေးမိတာနော်ဒါတော့အဲ့ဒီနေရာလေးမှာတစ်ခါတလေမှာရေတစ်ဘက်ကပြောပြီးပြီယောဂီတွေမှာနိုင်အောင်မှတ်ရင်မှတ် နော်အာယုဆိုတာလည်းနဲ့အောင်မှတ်ရင်မှပေါ်လာတဲ့အာယုကိုမနိုင်ရင်ကြောက်စရာတကယ်ကြောက်စရာကြီးလို့လည်းဖြစ်သွားတာသိတယ်စိတ်ကဖန်တီးတာမဟုတ်လားစိတ်ကဖန်တီးတာနော်မိုးမချုပ်ခင်တုန်းကကိုယ့်အိမ်ရှိမှရှိတာတက်ငုတ်မိုးလည်းချုပ်ရောလှုပ်တော့လှုပ်တော့ကဲမိုးချုပ်တာ illusion ဖြစ်မသွားဘူးလားဖြစ်တယ်လူတွေကိုမမြင်ရခြင်းဒီ illusion ဖြစ်စေတယ်ဒါတော့ဦးဇင်းတို့မှာဘာမှမဖုံးတာလဲအဝိဇ္ဇာအဝိဇ္ဇာမောင်ကြီးကြာထားမှာတော့ illusion ကပိတ်မနေဘူးလားလို့အေး illusion အများကြီးပဲဦးဇင်းတို့မှာဖုံးထားတာအဲ့ဒီလိုပိတ်ထားတဲ့ရှိတဲ့အခါကျတော့အကုန်လုံးလှုပ်တော့လှုပ်တော့တွေဖြစ်တော့တာပေါ့ဟုတ်လားအဲ့ဒါကြောင့်မလို့စိတ်ဆိုတာကစားရတာဖြစ်တဲ့အတွက်ကြောင့်သဘာဝကိုသဘာဝရှိတဲ့ချိန်မှာနိုင်အောင်ရှုတဲ့အဲ့ဒီလိုဖြစ်ပြီဆိုရင်နိုင်အောင် မှတ်ပြလိုက်ဆိုလို့ရှိရင်ကြော်သွားလိမ့်မယ်နော်ဉာဏ်ကြောင့်ဖြစ်တဲ့သဘာဝကြောက်ရွံ့မှုလေးဖြစ်ရင်တဲ့အဲ့ဒါကိုနိုင်အောင်မှတ်ပေးပါတဲ့ဆရာတော်ကြီးကအမရှိဆရာတော်ကြီးကပြီးတော့အဲ့ဒီလိုထိတ်လန့်မှုတွေဖြစ်ပြီးတဲ့အခါမှာနောက် ကြောက်เสียအဖြစ်ထင်လာတော့ထိုနာယုတ်တွေအပြစ်မြတ်ကိုတွေ့လာလေတော့ဤနော်အာဒီနဝညံဆိုတော့အဲ့ဒါကရှင်းရှင်းလေးပဲဝိဇ္ဇနုကမြဲခြင်းနဲ့တဘာဝကမမြဲဘူးမမြဲတဲ့အခါကျတော့ဒီဟာကြီးကိုကိုကအဝိဇ္ဇာနဲ့အလက်ခံထားရတယ်တဏမာယာနဲ့လှက်ပတ်ထားတဲ့အတွက်ကြောင့်မလို့အဟောင်းကြီးကိုအသက်လုံဆဲတုပ်ပြီးတော့ရောင်းလိုက်တာကျုပ်တို့အကောင့်ထင်ဝယ်ထားတာမဟုတ်လားလို့ရှေးဘွားကကုသိုလ်လေးလုပ်နော်သွားပြီးတော့ဝယ်အေးမင်းရှိတဲ့ကုသိုလ်နဲ့ဆိုတော့ဒီပုံစံရရတယ်ကွာသွားလေရောဆိုတော့ဥစဉ်တာကြီးရလာတာ နော်ကျင်းတယ်လို့လားဆိုမကျင်းတာဘူးကျင်းတယ်လားခင်ဗျားတို့ကျင်းတယ်လားကျေကျေပြောတာမဟုတ်ဘူးသူတို့ကကျင်းတတ်တယ်ဆိုလို့ရှိရင်ဒီလားမနေနဲ့တော့ဟုတ်လားဘယ်သူမှမကျင်းတတ်ဘူးဘယ်သူမှမကျင်းတတ်ဘူးပြင်မရလို့လားဘယ်လိုတော့ဂျခါဝိုင်းကျောင်းတိုင်းမှာနေတော့ငါဂျခါဝိုင်းဆရာတို့ပြောတာရှိတယ်ဂျခါဝိုင်းဆရာတို့အမတန်အသန့်ကြိုက်တာအမတန်အသန့်ကြိုက်တာ အဲ့တော့ကိုရင်လေးတွေဆိုညင်ညပတ်ပတ်နေတော့ခေါင်းထဲမှာတက်တရတခါတည်းဗျိုင်းချီပန်းထားသလိုဖွေးအဲ့တော့ဆိုတော့ကြီးကနော်သူကိုယ်တိုင်ညနေ9နာရီတွင်ဒင်ခေါက်ကိုရင်လေးအကုန်လုံးပွတ်တိုက်ချုပ်ပြီးတော့မှဆေးတူတာသူကိုယ်တိုင်လိမ့်တာဖျောင်းပြစ်တွေပါတယ်နော်ဒါပြီးတော့ညကျတော့ဩဝါဒပေးတယ်တပည့်တော်တို့သာသနာကစပြီးတော့တီထွင်တာကစေကြဝရေမင်းဖြစ်မဲ့အလောင်းမင်းလောင်းဖရာမင်းလေဟုတ်တယ်မဟုတ်လားသူနောက်ကလိုက်လာတယ်အားလေးလည်း မင်းကြီးမင်းသားတထေတကြွယ်ဉာဏ်ပညာတတ်တဲ့ high class ကလာတာအခုကျမှဘယ်ကြောင်ကြိုကြောင်ကြအစုပ်လုပ်တော့ရောက်ကြောင်မဲကြောက်ချုပ်ပြီးတော့တခါတည်းကြည်မကောင်းရှုမကောင်းတဲ့တပည့်တော်ကဒဇိနစ်တိုက်ပြင်လို့မရလို့ပြင်ရရင်အရှင်ဖျားတော့အကုန်လုံးကိုစိတ်ကြက်ကိုတခါတည်းချော့နေအောင်ပြင်ပြည့်ချင်တာတဲ့ပြင်လို့ရလားဆိုတော့မရဘူးဒီတိုင်းပဲ तू လည်းမကျင်တတ်ကျင်တတ်နဲ့သူတို့ပဲတို့ဒီတိုင်းကြည်နေတာဒါကြောင့်ရတဲ့လောက်တော့တက်တော့ချွတ်ပေးအောင်ပဲဆို तू ချွတ်တာပဲတက်တယ်ကိုနော်ဆိုလိုတာမကျင်တတ်နိုင်ဘူးမကျင်တတ်နိုင်ဘူး ဒါတော့ဦးဇင်းတို့ကမြဲခြင်းနဲ့လှခြင်းနဲ့ကောင်းခြင်းနဲ့သဘာဝကမမြဲတာလေတကယ်တမ်းကြည့်တော့ခါပြစ်တာတွေဆုံးတာတွေဆိုတော့အဲ့ဒီမှာအော်ငါတို့ရထားတာကြီးအကောင်းမှတ်တယ်ဆိုတော့စိတ်ကကိုရတာကြီးကိုမကြိုက်တော့ဘူးမကြိုက်တော့အဲ့ဒီရဲ့အာနေချက်ကို တွေးသွားတာကို အာဒီနဝညာဘာတွေးတာလဲအာဒီနဝညာအာနေချက်ဆိုတာအပြက်ကိုပြောတာမဟုတ်လားအာနေချက်ဆိုတာအဲ့ဒီအရာရဲ့အာနေချက်ဆိုတာအပြက်ကိုပြောတာအဲ့ဒါအာဒီနဝညာပဲ အပြစ်ကိုလည်းမြင်ပြီဆိုတော့စွဲကျင်စရာရှိသေးရဲ့လားမရှိပါဘူးအဲ့ဒီအပြစ်ချက်အားနည်းချက် မတိချက်ဖုံးကွယ်ချက်လျှို့ဝှက်ချက်ကိုမတိလို့ဦးဇင်းတို့ကြိုက်တာသိရဲ့မကြိုက်တော့ဘူးမကြိုက်တော့ပါမကြိုက်တော့ပါဘူးဆိုတဲ့ဟာကြီးနဲ့ပေါင်းနေရတဲ့နေရမယ်ဆိုရင်နော်အပိယဟိတံပယောကောသူ့ခေါ်မဟုတ်ဘူးလားလို့ဒုက္ခမချက်တော့ဘူးမကြိုက်တော့ဘူးဆိုရင်နော်ကိုယ့်ဘာသာကိုလည်းပဲအဆုံးစီရင်တာတွေကြည်လေ အဆုံးစီစဉ်တာတွေရှိတယ်ကို့ဘာသာကိုမကြိုက်တော့ကိုနဲ့ပတ်ဝန်းကျင်မှာရှိနေတဲ့ပေါင်းရသင်းရသုံးရဆွဲရမယ့်ဟာတွေကိုလည်းပဲမကြိုက်တော့ဘူးဆိုစိတ်ကဒုက္ခရောက်ပြီဆိုတော့ဒါကြီးနဲ့ပြက်သွားလို့လည်းမရခွာလို့လည်းမဖြစ်တဲ့ခါကျတော့အဲ့ဒါကြီးကိုသုံးတိုင်းဆွဲတိုင်းမြင်တိုင်းကြားတိုင်းနံတိုင်းစားတိုင်းထီတိုင်းတီတိုင်းပေါင်းသင်းတိုင်းပြောဆိုတိုင်းပြောလို့မပြောတော့ဘူးလေမပြောတော့ဆိုတော့ဘာဖြစ်လာလဲ ညင်းငွေပြီညင်းငွေရင်ဘာညာနိဗ္ဗိန္ဒညာနိဗ္ဗိန္ဒညာနိဗ္ဗိန္ဒညာဖြစ်တယ်ဆိုတာအဲ့ဒီလိုနည်းနဲ့ဖြစ်လာတာဒါတော့နိဗ္ဗိန္ဒညာဖြစ်ပြီဆိုတဲ့ခါကျတော့ခုနကဒီဘင်္ဂါတို့ဘယတို့အာဒီနဝတို့ဆိုတဲ့သဘောတွေကအဲတချို့လဲ၃ခုလုံးမြင်းနဲ့တချို့လဲ၂မျိုးမြင်းနဲ့တချို့လဲ၁မျိုးမြင်းနဲ့သူတို့ကသဘာဝချင်းရဲ့နီးစပ်တော့အကုန်လုံးကြီးလုံးစည်းပတ်စီတွေ့ကြမှာတွေ့တယ်နော်အဲ့ဒီကနေပြီးတော့နိဗ္ဗိန္ဒကိုရောက်တော့ခုနကပြောသလို ဒီဘယညံကစပြီးတော့ဒီနိဗ္ဗာန်ညံရောက်တည်တိုင်အောင်အာယုန်တွေဟာနော်တက်မစ်စရာတွေ့တာစရာမဟုတ်တော့ပဲပြက်တာတွေပျောက်တာတွေအပေါက်တွေအချားတွေအယိုးတွေဟလာဒါတွေတွေ့လာတာဒါကြောင့်တချို့ယောဂီတွေမှာကြတော့ခန္ဓာကိုယ်တွေတချို့မျိုးဖြစ်တယ်လေဟာနော်ရေခဲတုံးနဲ့လှုပ်ထားတဲ့အယုတ်ကိုနေပူတော့အခါကြတော့ပျောသွားသလိုခန္ဓာကိုယ်ကြီးက melting ဖြစ်ပြီးတော့ပျောကျသွားတာတွေလည်းပျောကျတယ် တချို့ကြတော့လည်းပဲဘုရားအုံကြီးအကောင်လေးတွေထွက်သွားတော့အပေါက်တွေကျန်းခဲ့သလိုတပိတော့ခန္ဓာကိုယ်ကြီးတော့ဘာမှကောင်းမဟုတ်ဘုရားဇကာပေါက်ကြီးလိုလိုပါပဲဆိုလို့ပြောတာလည်းရှိတယ်တချို့ကြတွေကြတော့လည်းပဲနှာခေါင်းကတောင်တကယ်အနံ့ထွက်သလိုမျိုးနော်ဟာပုတ်သိုးပြီးတော့မှတကယ်ဟိုမဟိုကြောက်စရာလန့်စရာဟာမျိုးကြီးတွေမြင်တာလည်းရှိတယ်အဲ့ဒီဟာတွေတွေ့တဲ့ခါကျတော့ကိုယ်ဘာသာကိုယ်တော့အာယုန်နေတဲ့မှာဟောအဲ့ဒီမှာမှစိတ်အားဖြင့်ဉာဏ်အားဖြင့်ထိတ်လန့်စရာကောင်းတယ်ဆိုတာပြောတာအဲ့ဒါပြီးတော့အဲ့ဒါတွေမြင်လိုက်တဲ့အချိန်ခါမှာ ဒီယောဂီကဘာဖြစ်လာတယ်လဲဆိုရင် ကိုယ့်ရဲ့ဉာဏ်ထဲမှာ တွေ့တာက အတွင်းလားအပြင်လားအတွင်းတွေ့တာ ကိုခံကိုကိုယ်တိုင်ရှုကိုကိုယ်တိုင်မှတ်ကိုကိုယ်တိုင်မြင်ကိုကိုယ်တိုင်သိကိုကိုယ်တိုင်ခံစားပြီးသိလာတဲ့ခါကျတော့ယောဂီဘာဖြစ်တယ်လဲဆိုရင်ဒီခန္ဓာကိုယ်ကိုတကယ်လို့နှက်ပြီးပုတ်ကြည့်နှက်လည်းပဲပြက်တာနဲ့ပြက်တာမရှိဘူးလားသူတို့လည်းတည်တယ်မပုတ်တာမပုတ်တာဟာလားသူတို့လည်းပျောက်သွားတာပဲခန္ဓာကိုယ်တော့မရှိဘူးတည်ပြီးဆိုရင်ပျောက်ပြီးသွားဘာဖြစ်အလောင်းမကျန်ဘူး မြမပြည်လည်းပဲမြမာတွေလည်းပဲတည်တာပဲနော်ဒါတော့ဘယ်ဘုံကိုသွားသွားဘယ်သွားသွားဒီဖြစ်တန်နဲ့ပြစ်တယ်ဆိုတဲ့သဘာဝကြီးကိုလွန်နိုင်ရလားမလွန်နိုင်ဘူးခန္ဓာကိုယ်လေးကိုနှက်ပြီးပို့ကြည့်တယ်မထူးလားနော်သူ့ဟာလေးနဲ့သူအထိုက်တဲ့အောင်တော့ချမ်းသာတာရှိတာပေါ့မြမပြည်ပို့ကြည့်တယ်အဲရှိပါတယ်ကာမချမ်းသာလောကချမ်းသာဒါပေမဲ့တကယ်တန်တိတုကချမ်းသာရှိလားမရှိဘူးဆိုလို့ရှိရင်30တပုံနဲ့အကုန်လုံး ကိုယ်ခန္ဓာကိုယ်တွေဟိုမှာအယုတ်ကလေးတွေချသလိုကိုယ့်ရဲ့ပုံတူ copy ကူးပြီးတော့မှ cloning လုပ်ပြီးတော့အယုတ်ကလေးလိုက်ချကြည့်တယ်30ပုံဘယ်ပုံမှမနေတဲ့အယုတ်ကပျော်စရာမကောင်းဘူးဆိုတော့ဘာဖြစ်လာတယ်လဲဆိုရင်ဒီ30ပုံဆိုတဲ့ကွန်းပြင်ကြီးဟာ6သွေးညီးငွေပြီးတော့မှဒီလိုဘဝကိုမလိုချင်တော့တာဒီလိုဘဝဒီဒုက္ခကိုမလိုချင်တော့အဲ့ဒီလိုအတိညာပေါ်လာလို့ရှိရင်ရူပသမိန်ပြီးနိဗ္ဗိန်တတိယုတ်တရားတွေဖြစ်တာတွေလည်းပဲ မလိုချင်တော့ဘာဖြစ်လဲလဲဆိုရင်ရှစ်စောစောကပြောခဲ့ပြီအနေစာဒုက္ခအနတ္တစောစောရုပ်ခတ်ပြီးပြီလေငါငါဥစ္စာငါလုတ်ပြတို့ဘာတစ်ခုမြဓမ္မတက်တယ်ဆိုတာရုပ်သဘောနာမ်သဘောပဲကြံတော့တာမဟုတ်လားနော်အဲ့ဒါလေးလွတ်မသွားစေနဲ့ဦးစင်းကဒီလောက်ကြီးချီးပြီးတော့ပြောလာတာကအတ္တကနေဘယ်ကိုသွားနေတာလဲအဲအနတ္တသွားနေတာနော်အဲ့ဒါလေးလည်းလွတ်မသွားစေနဲ့ စောစောတော့ကမိမိတို့ကိုယ်ပိုင်စီမံလို့ဖန်တီးလို့ရတယ်ဆိုပြီးတော့ထင်လာခဲ့တဲ့ဘဝကြီးကနေတကယ်သဘာဝဓမ္မတွေကိုသဘာဝအတိုင်းဖြစ်နေတဲ့နယ်ပယ်ကိုရောက်သွားနေတာအတ္တမအနတ္တသို့နော်ဒါကြောင့်အဲ့ဒါကိုလေဒီဆရာကြီးကအနတ္တဖောက်တယ်လို့သုံးတယ်နော်ထွန်းဖောက်နေတာခုနကမောဟတွေတဏှာတွေနဲ့ပိတ်ဆို့ထားတာအဲ့ဒီတော့အဲ့ဒီတော့ခန္ဓာကိုယ်မှာကိုယ်ခန္ဓာကိုယ်ပဲကြည့်ကြည့်နော် ကိုယ်ခန္ဓာကိုယ်ကပဲတခါဒီပြင်ဘုံတွေကိုထားကြည့်ကြည့်မိမိနေဘဝတူဒီပြင်လူတွေပဲကြည့်ကြည့်ဘာထူတော့တယ်လဲဘာမှမထူတော့ဘူးဒါကြောင့်မလို့မိမိရဲ့ပစ္စကဉာဏ်ပစ္စကအတွင်အစ္ဆတမှာရှိတဲ့အတွေ့အကြုံကိုဒီပြင်ရဲ့ခန္ဓာကိုယ်ဒီပြင်ရဲ့ဘဝကိုလည်းလွတ်ကြည့်တယ်ဒါပဲပြန်တွေ့တယ်အဖြေကဒါပဲเนาะအဲ့ဒီခါမှာဩအတိတ်ဘဝတွေကငါတို့မသိခဲ့လို့ဒါပဲသိရင်တော့ဘာထူလဲဘာမှမထူဘူးဒီဒုက္ခ နော်ပစ္စုပန်ပစ္စုပန်တဲ့တဲ့ဖြစ်နေတဲ့ဒုက္ခကိုကြည့်အတိတ်ကိုပြန်ပြီးတော့ဒီတိုင်းပဲပြန်ဆင်ကျင်တာပြီးတော့နောက်အနာဂတ်ရလည်းဒီတိုင်းပဲဆိုတော့အခါကျတော့အစုလိုက်ဘုံလိုက်ပေါ့နော်အစုလိုက်အစုလိုက်အစုလိုက် သုံးသက်တာဖြစ်လို့ကလာပတမတနာလို့ခေါ်တယ်ဗါတယ်လေကလာပတမတနာအဲနေရဝိပဿနာလို့လည်းခေါ်တယ်နေရဆိုတာနီးမိတာပေါ့နော်တခုဖြစ်တာကိုကြည့်ကြံတာကိုအကုန်လုံးဒီတိုင်းပဲလို့ပြောတာပင်လေရေကြီးငန်းနေငန်းနေဆိုတာအကုန်လုံးတောက်ကြည့်မှလားဒီနားလေးတောက်ကြည့်လိုက်ရင်ကြံတာပါလေ ငန်းတယ်အကုန်လုံးဒါပဲပြောတာနော်ဒီဘက်ကန်းလေးကနေပြီးတော့မဟုတ်ပဲနောင်နာဆင်းပြီးတော့သွားစောက်ကြည့်လိုက်ငန်းတယ်အလဲတဲ့သွားစရာလိုသေးလားလိုပါဘူးဂျပန်တိသွားဆင်းစရာလည်းမလိုဘူးဟုတ်ပဲသွားလည်းငန်းပါပဲအလဲလည်းငန်းတယ်ကန့်ဆက်လည်းငန်းတယ်ဒါပဲဒါကို တနေရာမှာလောက်တာကိုကြည့်ပြီးနီးမိတာဖြစ်တဲ့အတွက်နေရာဝိပဿနာဗါတယ်လေနီးမိပြီးတော့ဝိပဿနာရှုတော့တာတနည်းအပေါင်းလိုက်အပေါင်းလိုက်အစုလိုက်ရှုတာကလာပတမတနာဗါတယ်လေ ဂလာပါလာဆိုပေါင်းပစ်လိုက်တာနော်တူရတူရတွေကိုပေါင်းလိုက်တာအုပ်စုတူ group တွေခွဲပစ်လိုက်ပေါင်းပြီးတော့မှဝိပဿနာကိုထုံနီး၎င်းလို့ရှုလိုက်တာပြောတာနော်ဒါပေမဲ့ तू ကဘာကအဓိကလဲဆိုပစ္စခအဓိကဘာအဓိကလဲအေးပစ္စခကိုအကောင်းရမယ်အဲဒါကြောင့်ဒါကြောင့်မလို့ तू ကအားလုံးကိုရှုတဲ့ခါကျတော့ရူပသမင်ပိနိဗ္ဗိန္တတိယုံ၌လည်းပဲညင်ွေလေတော့ဤဝေဒနာယပိနိဗ္ဗိန္တတိဝေဒနာ၌လည်းညင်ွေလေတော့ဤသင်ညာယပိနိဗ္ဗိန္တတိ သင်ညာ၌လည်းပဲညင်းငွေလေတော့ဤသင်္ခါရေတုပိနိဗ္ဗိတတိသင်္ခါရတရားတွေမှာလည်းညင်းငွေလေတော့ဤဝိညာဏသမိပိနိဗ္ဗိတတိဝိညာဉ်မှာလည်းညင်းငွေလေတော့ဤဆိုတော့ခန္ဓာ၅ပါးကြံသေးလားယုံနာနှစ်ပါးခန္ဓာ၅ပါးအတူတူပဲဘယ်ပုံသွားသွားဒီခန္ဓာနဲ့ပဲဘဝတည်ကြတာအဲ့ဒါလို့နင်းနဲ့ညင်းငွေပြီးတော့သွားတဲ့ခါမှာဒီနေရာကိုလည်းရောက်တော့တဲ့အဲ့ဒီနိဗ္ဗာန်ညာရောက်တဲ့မရောက်သေးခင်တော့ကတော့ကိုကလက်ရှိယုံနာရထားတဲ့ဘဝကိုလည်းပဲပျော် နော်ဟုတ်တယ်မဟုတ်လားအေးပြောနေကြတာပဲဒါရှိတော့ဒါနဲ့သမီးရှိတော့သမီးနဲ့ဒါနဲ့သမီးမရှိဘူးဆိုတော့လေခွေးလေးနဲ့ကြောင်လေးနဲ့ပြောဦးလားအေးတတ္တဝါတွေကအဖော်အဖော်နဲ့နေမှရတယ်နော်တတ္တဝါတွေဆိုအဖော်ရှိမှနေလို့ရတယ်အဲ့ဒီလိုမျိုးနဲ့နေပြီးတော့မှလူရောက်တော့လေလူချမ်းသာနတ်ရောက်တော့နတ်ချမ်းသာအဲ့ဒါလေးကိုမိမိတို့ကနော်ဒီကပြီးရင်ဟိုကိုသွားကောင်းမယ်နာဒီကပြီးရင်ဟိုသွားကောင်းမယ်ကုသိုလ်တော့မလုပ်ဘူးလားဆိုတော့လုပ်ကြပါတယ်ဒါပေမဲ့ ဒီထက်ချမ်းသာတာရရင်ဒါငါတို့ကဒီအစဉ်လေးမကြောင့်ဒါဒုက္ခတွေ့တာနော်ဒါတိတက်ချမ်းသာလို့ရှင်တော့ငါတို့ Bill Gates တောင်လောက်တော့ချမ်းသာလို့ရှင်တော့ဘာမှကိုဒုက္ခတွေ့မှာမဟုတ်ဘူးလို့ထင်ကောင်းထင်ပါဗောလားသွားမထင်လဲနဲ့သူတို့လည်းဟော text တွေကောက်လို့ရှင်သူတို့လည်းဒုက္ခရောက်မှာဟုတ်လားအခုဆိုလို့ရှင်သူတို့လည်းဒုက္ခရောက်မှာပဲသူတို့လည်းပြန်ပစ်တယ်မလာဘူးလားလို့အဲလူဆိုတာကာမကာမဂုဏ်ပစ္စည်းဆိုတာဆိုအများအားပြောပြောနေတယ်ဘာနဲ့တူတဲ့လဲအမေသားတို့နဲ့တူတယ်ဟုတ်တယ်မဟုတ်လား လူတိုင်းကြိုက်တာလူတိုင်းကြိုက်တော့လူတိုင်းလူတာပေါ့လူတော့ဒီတိုင်းလူမလားတတ်ဆရာကြီးတတ်ပြမှာပဲကိုချမ်းသာမယ်ဆိုရင်မတတ်ဘူးလားတတ်တာပဲလူဆရာကြီးလူတယ်ခိုးဆရာကြီးခိုးတယ်ဒီထဲမှာဝိုင်းလူစားနေကြဝိုင်းလူစားနေရတာဒါတော့အဲ့ဒီထင်ကြီးကလေးနဲ့ဒီကနေကုသိုလ်လေးလို့ဟောလူလိုပုံစံဖြစ်ရပါလို့ဤနော်ဟောလူလိုဖြစ်ရပါလို့မတောင်းဘူးလားဒါတော့ဆုံးသေးလားဒုက္ခဆုံးဘူးအဲ့ဒါခေါ်တော့ငါအခုဒီနေရာနိဗ္ဗာန်ညာရောက်ပြီဆိုတဲ့အခါကျတော့အဲ့ဒီစုမတောင်းကျင်တော့ ဘာဖြစ်လို့မတောင်းကျင်တယ်လဲဆိုတော့ဘလောက်ပဲကောင်းကောင်းတထေလဲတထေတုတ်ကခွေးလဲခွေးတုတ်ကမရှိဘူးလားအာအကုန်ရှိပြီသားတခါတည်းပေးလိုက်တာ built in ဟုတ်တော့မလားဦးဇင်းတို့ရဒီရုပ်ဒီနံဒီခန္ဓာຢာတော့ကတည်းလို့ဒုက္ခကပါပြီးသားဟုတ်တော့မလားယုံနာရှိရင်ဘာရှိလဲဒုက္ခရှိတယ်လေဒါကြောင့်မလို့ခန္ဓာ၅ပါးကိုသစ္စာဖွဲ့တော့ဘာဖွဲ့ဒုက္ခသစ္စာဖွဲ့ကျုပ်တို့ကဒုက္ခတော့ကြီးပဲကဲဟုတ်တော့မလားဒါတော့ဒုက္ခသစ္စာထိုက်တဲ့ ဆင်းရဲကြောင့်ဆင်းရဲအမှန်တရားဖြစ်တဲ့ယုံ nant ရပြီဆိုရင်ဒုက္ခရှာစရာလိုသေးလားဒါဆိုခင်ဗျားတို့ဒုက္ခသေးတွေကြီးပဲကောဟုတ်တော့မလားလို့ဒုက္ခသေးတွေကြီးပဲစိတ်မဆိုးနဲ့ refugee camp လည်းပဲဒါဟုတ်တော့မလားဒါတော့ refugee camp မှာရောက်တဲ့လူတွေလည်းဘယ်နိုင်ငံသွားရင်ချမ်းသာမလဲဘယ်နိုင်ငံသွားရင်အထောက်ပံ့ပိုရမလဲနဲ့ဒီလိုနေပဲသူတို့မျှော်လာကြတာမဟုတ်လားဒီကြတော့သူတို့ထင်တာနဲ့ပါစီအောင်လွဲပါလေဟေးကောင်ရောက်သွားမယ်6လသာပြီးရင်မင်းဘာသာမယ်လောက်တော့ ပင်မနာပဲသူတို့လားလားဒီတိုင်းပဲတယောင်ယောင်လေးတော့ရှိတယ်ချမ်းသာတရားယောင်ဒါကြောင့်ဒီလက်ဒီရောက်ပြီးတဲ့သူကမထူတော့ဘူးဆိုတာသိလားဘဲသွားသွားဒုက္ခမရောက်ဘူးလားခင်ဗျားတို့ဗမာပြည်ကလာတာအမေရိကန်ကိုရောက်ချမ်းသာမယ်ဆိုတာဟာနေလာကြတာဟုတ်တယ်မဟုတ်လားလို့ဟုတ်ပါတယ်အာနာမနေပါနဲ့ကြေကြေတာပြောပါဒီကြတော့ချမ်းသာလားဗမာပြည်တော့ငါမှကောက်ကလေးတော့ပြီးတော့ရိုက်ဟာလာအေးဆေးနေလို့ရသေးတယ်တဲ့တခါတယောက်ပြောတာပဲဒီလဲရောက်ဗျာပတ်ချက်လဲပြင်းနေရတယ်ကောက်တော့မလဲနေတော့ဘူးတဲ့နော်အေး အဲ့ဒီလိုပဲတယောင်ယောင်လေးပဲချမ်းသာတယောင်ယောင်ဒါဆိုတော့တကယ်ချမ်းသာတာဟုတ်ရဲ့လားဟုတ်ပါဘူးစဉ်းစားပြီးတော့ချမ်းသာတာဒါလေးကချမ်းသာရဲ့ဆိုပြီးတော့အဲ့ဓာတွေကနိဗ္ဗာန်ညာရောက်တဲ့ပုဂ္ဂိုလ်ကြတော့တဲ့အခုနကတယောင်ယောင်ချမ်းသာမကြိုက်တော့ဒုက္ခပဲမြင်တော့တာဒုက္ခကိုဒုက္ခမှန်းသိတယ်အဲခမရတို့ကထင်တာဥပညွတ်မှာဒုက္ခတယ်လို့ထင်တာမဟုတ်ဘူးခမရတို့လည်းဒုက္ခတွေပဲဟုတ်တော့မဟုတ်လားခမရတို့လည်းဒုက္ခတွေပဲဥပညွတ်မှာမဟုတ်ဘူးเนาะအဲ့ဒါကြောင့် အဲ့တော့အဲ့ဒီလိုတဲ့ဒုက္ခလည်းမြင်ရောပျော်သေးလားမပျော်တော့ဘူးတဲ့မပျော်တော့လူချမ်းသာနတ်ချမ်းသာဆိုတာတကယ်တမ်းကြတော့ဖြစ်ပြနေတဲ့အစင်တန်းကြီးပဲတကယ်ပရမတ်ကယုံနဲ့နံယုံနံပရမတ်ရဲ့သဘာဝကဖြစ်တာနဲ့ဒီအစင်တန်းကြီးပဲအကောင်ဖော်ပြီးတော့မှလူပဲနတ်ပဲပြမပဲတရဝပဲလို့ခေါ်တာမဟုတ်လားအဲ့ဒါကြောင့်မလို့တဲ့ဘာနဲ့တူတယ်လဲဆိုလို့ရှင်ဟိမဝန္တာတောမှာပျော်တဲ့ဆတ်တန်စင်မင်းကြီးကိုမြို့မှာနေစရာအောင်လို့နေပြည်တော်ကိုခေါ်လာတာလေနေပြည်တော်မှာစင်ပြူကြီးမရှိဘူးလားလို့ ရုပ်တော့မရောက်ဘူးတော့မသိဘူးအဲ့ဒီဟိမန္တာမှာနေတဲ့ဆရဏစင်မင်းကြီးကတောမှာပြောတာနော်နေပြီးတော့မပြောဘူးအဲ့တော့တောမှာပြောတဲ့ဆရဏစင်မင်းကြီးကို နေပြီးတော့နေစရအောင်လို့ခေါ်လာတာဆရဏစင်မင်းကြီးကပြောသေးလားမပြောပါဘူးအဲ့ဒါလိုပဲအဲ့ဒါလိုပဲမပြောတော့ဘူးအဲ့ဒါလိုမျိုးမပြောတော့ဘဲနဲ့နေတာကိုဗာညံနိဗ္ဗိဒဉာဏ်လို့ခေါ်တယ်အဲ့ဒီနိဗ္ဗိဒဉာဏ်ကို နော်အဲ့ဒီနေရာဝိပဿနာရဲ့အဓိကအခရာဖြစ်လို့အဲ့ဒါလောက်ရှည်ရှည်ဝေးဝေးဘုသူတာလည်းရစေအောင်လို့ပြောတာကောင်းပြီဒါတော့နေပိဏညာဖြစ်ပြီဆိုတဲ့အခါကျရင်စာပေတွေမှာဘလို့သုံးတယ်လဲဆိုတော့ဂါထာလေး၃ခုကြားလိုက်ကြဘူးတယ်အဲ့ဒါလေးကိုဖတ်ကြည့်ပါအောင်ဂါထာ၃ခုကာကြီးခါဝေကငယ်တပိသင်္ခါရအ ကြီးလေးဖတ်လိုက်ပါအောင်တတ်ပြီ။ ငယ်မှာတပ်ပေသင်္ခါရမှုတပ်ပေဓမ္မာလို့အဲ့ဒါလေးကိုပြင်ပေးပါနော်ဒီနေ့ကကွန်ပျူတာနဲ့စာရိုက်တာဆိုတော့ current page လို့တော့မပြင်လိုက်မိဘူးတပ်ပေနောက်ဆုံးကငယ်မှာတပ်ပေဓမ္မာအနတ္တာတိလို့အဲ့ဒါလေးဖြစ်ရမယ်ကငယ်မှာတပ်ပေဓမ္မာအနတ္တာတိအဲ့ဒါသင်္ခါရကိုဓမ္မာလို့ပြင်ပေးပါအဲ့ဒီဂါထာကဘာကိုပြောတာလဲဆိုရင် ဒီနိဗ္ဗိန္ဒဉာဏ်နော်ဖြစ်ပုံကိုပြောပြတာတပ်ပြီးလုံးစုံကုန်သောသင်္ခါရကံစေဥဒ္ဓဟာရဒီဟုသော အကြောင်းတရား၄ပါးတို့ကပေါင်းစုညီညွတ်လျက်ပြုပြင်ပေးမှဖြစ်ပေါ်လာကြကုန်သောယုံနံသင်္ခါရတရားတို့သည် အနိစ္စာတိမမြဲကြလေကုန်ဟု၍နော်ဒုက္ခာတိဆင်းရဲတို့သာတိဟု၍နော်အနတ္တာတိငါကောင်မဟုတ်အလုံးစုံအစိုးပိုင်သောငါကောင်မဟုတ်ကြလေကုန်အတ္တကောင်မဟုတ်ကြလေကုန်ဟု၍ ယထာဘင်္ဂညံခေါင်ထိတ်သို့ရောက်သောအကျဉ်ခါ၌ပညာယဝိပဿနာဉာဏ်ပညာဖြင့်ပတ္တိမြင်၏အထထိုးသို့မြင်သောအခါ၌ဒုက္ခေဘယညံအာတိနဝညံတို့ဖြင့်ဘေဟု၎င်းအပြစ်ဟု၎င်းအာထင်မြင်အပ်ပြီးသောယုံနံဆင်းရဲ၌နိဗ္ဗိန်တတိမပြောမမွေ့ညင်းငွေလေတော့ဤဧသဧသောဤသို့ မပြောမမွေ့ညင်းဝေသောဉာဏ်သည်ဝိသုဒ္ဓိယကိလေသာအငြိအကျဉ်းမှကင်းဝေးစင်ကြယ်ခြင်းကမေကောလမ်းကြောင်းပေသည်တဲ့အဲ့ဒီဉာဏ်ဟာဘာလဲလို့ပြောချင်တာကဒီနေရာကနေတစ်ဆက်တနည်းဒီ point ကနေတစ်ဆက်ဒီမဲ့ဉာဏ်ကိုရောက်တော့တွန်းတော့မှာတွန်းတော့မှာနော်ဘာဖြစ်လဲလဲဆိုရင်ဒီနေရာဟာ तू ကယူထမ်းလုံနောက်ပြန်မှာလားရှေ့ကိုဆက်မှာလားဆိုတဲ့နေရာလေ လောကရဲ့သဘာဝအဖြစ်အပျက်တွေကိုပြစ်စည်းတာတွေเนาะဒီသဘာဝအဆက်မှန်တွေကိုမြင်ပြီးလို့ညင်းငွေပြီဆိုတဲ့အခါကျတော့ဘာကိုဆက်တော့မလဲဆိုရင်ဒီ तू မလို့ရင်တဲ့နေရာကိုရောက်နေတဲ့အခါမှာ तू ဒီနေရာမှာပျော်ပါဦးမလားမပျော်ရင်ဒီရဲ့ဆန့်ကျင်ပဲဒုက္ခရှိရင်ဒုက္ခရှိမယ်ဒါကိုပြောတာလွတ်ချောင်းကို तू သွားတော့မှာဆိုတော့ဒီနေရာဟာပြောမယ်ဆိုလို့ရှိရင် तू ဟာဒီ point ကနေနောက်ထပ်ရှေ့ကိုဒီနိဗ္ဗာန်ဉာဏ်ကကံအားနဲ့တွန်ပေးလိုက်တာပဲဒါကြောင့်ဒီနေရာမှာဒီ ဂါထာ၃ခုကဘာကိုပြောတာလဲဆိုနိဗ္ဗိဏဉာဏ်ဖြစ်ပုံကိုပြောတာနော်အဲ့ဒီတော့ဒီနေရာမှာတခုပြောချင်တာကကံစေဥဒ္ဒဟာရတိဟုသောအကြောင်းတရား၄ပါးတို့ကပြုပြင်စီရင်အဲ့လိုဖြစ်တဲ့ယုတ်နဲ့နံနဲ့နော်အဲ့တော့ဝိပဿနာရှုတဲ့အခါမှာဒီအောက်ဆုံးဂငရဲ့အောက်ကလေးကိုဦးဇင်းဖတ်ပြမယ်နော်အဲ့ဒါလေးကိုအဲ့ဒါလေးကပို့ပြီးတော့ မြင်မှုကြားမှုစသောယုံနံတရားအလုံးတို့ကိုခန္ဓာမဆက်လျင်မြန်စွာဖြစ်ဖြစ်နေ၏ဟုကိုယ်ပိုင်ဉာဏ်ဖြင့်မသိမြင်လျင်ထိုသင်္ခါရတရားတို့ကိုအနေစာဒုက္ခအနတ္တကိုသိသောဝိပဿနာဉာဏ်အစစ်မဖြစ်ပေမဖြစ်လျင်ယုံနံသင်္ခါရတို့နှင့်ညီငွေသောနိဗ္ဗိဒဉာဏ်မဖြစ်နိဗ္ဗိဒဉာဏ်မဖြစ်လျင်နိဗ္ဗာန်ကိုမရောက်နိုင်ယုံနံတို့၏အနိစ္စဒုက္ခအနတ္တသဘောကိုကိုယ်ပိုင်ဉာဏ်ဖြင့်မြင်မှနိဗ္ဗိဒဉာဏ်ဖြစ်၏နိဗ္ဗိဒဉာဏ်ဖြစ်မှအရိယာမဉာဏ်ဖြစ်ပြီး နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်လေသည်အဲ့ဒီအပိုက်ကလေးပြောခြင်းလို့ဒါတော့ဒီဝိပဿနာရှုတဲ့အခါမှာအနိစ္စဝိပဿနာဉာဏ်ဘယ်ကစတယ်လဲဆိုရင်တမ္ပတနာဉာဏ်စတယ်ဘယ်ကစလဲတမ္ပတနာဉာဏ်ဆိုတာဒီယုံနာနေကို အနိစ္စဒုက္ခအနတ္တလက္ခဏာ၃မျိုးထင်မှဝိပဿနာဉာဏ်ဖြစ်တယ်။ဘာထင်မှအနိစ္စဒုက္ခအနတ္တအဲတခုတော့ရှိတယ်။၃ခုလုံးမြင်ခြင်းမှတော့မြင်မယ် နော်တချို့ကအနတ္တအနိစ္စသဘောအကောင်းကောင်းနေဟာဒီမမြဲတဲ့သဘောတွေကြီးပဲလဲမြင်နေတတ်တယ်တချို့ကြတော့လည်းပဲအာကိုအတန်ရကိုကိုစစ်အဲအဲ့ဒီတော့တချို့ကဒုက္ခသဘောကိုမြင်တယ်နော်ခန္ဓာကိုယ်ရဲ့မကြိုက်ချင်စရာမကောင်းတာတွေဒုက္ခသဘောတွေတချို့ကြတော့လည်းကိုယ့်ရဲ့ဆန္ဒနဲ့ဖြစ်နေတဲ့သဘာဝနဲ့မကြိုက်တော့ကိုယ့်ကိုယ့်လိုလိုက်အကြိုက်မပါတော့အနတ္တသဘာဝမထင်ရှားဘူးလား အေးအဲ့တော့ကိုယ်ဆိုင်ရာဆိုင်ရာနဲ့ तू ကထင်ပေါ်နေတယ်ဆိုပါတော့เนาะဒါပေမဲ့လက္ခဏာစစ်တွင်တစ်ခုမြင်အကုန်ပင်သိတော့သည်ဆိုတာဦးဇင်းတို့ကခဏတော့ပြောဘူးတာရှိတယ်လေဟိုတော့ကเนาะပညာအနိစ္စသိယုံများအနတ္တဉာဏ်မပိုင်ပညာဒုက္ခသိယုံများအနတ္တဉာဏ်မပိုင်ပရမတ်အနိစ္စသိမြင်မှအနတ္တဉာဏ်ပိုင်သည်ပရမတ်ဒုက္ခသိမြင်မှအနတ္တဉာဏ်ပိုင်သည်လက္ခဏာစစ်တွင်တစ်ခုမြင်အကုန်ပင်သိတော့သည် ပါတယ်လေ လက္ခဏာအဆက်လက္ခဏာအနိစ္စဒုက္ခအနတ္တ၃ပါးမှာတဲ့တခုကိုကိုသေးသေးချာချာပိုင်ပိုင်နိုင်နိုင်သိပါစေသိရင်ကြံတဲ့နှစ်ပါးသိသွားပြီ winner take all လေသမတတွေမဲဖြူတော့လားဝင်နိုင်တဲ့သူအကုန်ယူသွားတာမဟုတ်လားလို့အဲ့ဒီလိုမျိုးပဲတခုပိုင်ရင်တဲ့ကျန်တဲ့နှစ်ခုလည်းပိုင်ပြီလို့ပြောတာပိုင်ပြီလို့ပြောတာဒါကြောင့်ယောဂီတွေရှုတဲ့အခါမှာသုံးခုလုံးပေါ်ဖို့ဆိုတာတော့ဖြစ်နိုင်မှာမလား မဖြစ်နိုင်ဘူးဒါကအကုန်လုံးမဖြစ်နိုင်ဘူးလို့ပြောလူတိုင်းလူတိုင်းမဖြစ်နိုင်ဘူးပြောတာလေဖြစ်တဲ့လူတော့ရှိတာပေါ့သို့တော့သူ့အကြိုက်ကလေးနဲ့သူ့ဟာနဲ့နဲ့သူရှုသွားကြတော့အနိစ္စတခုသေးသေးချာချာမြင်လဲဒုက္ခအနတ္တမြင်လဲဒုက္ခကိုသေးသေးချာချာပိုင်ရင်လဲအနိစ္စနဲ့အနတ္တမြင်တယ်အနတ္တမြင်ရင်လဲသိရင်လဲအနိစ္စနဲ့ဒုက္ခသိတယ်လို့ဆိုလိုတယ်ဒါကြောင့်ဝိပဿနာမှာအနိစ္စဒုက္ခအနတ္တဉာဏ်သုံးပါးတပါးပါမြင်ထင်မှနော်ဝိပဿနာဉာဏ်ဖြစ်တယ် အဲ့ဒီကနေပြီးတော့အနိစ္စဒုက္ခအညတ္တဉာဏ်နဲ့အထက်ကိုတက်သွားပြီးတော့နိဗ္ဗာန်ဉာဏ်ရောက်ပြီဆိုရင်အခုနကပြောတဲ့လောကမှာနှစ်သက်သာယာစရာတွေမရှိတော့ဘူးမရှိတော့ဘူးဆိုတဲ့အခါကြလို့ရှိရင်အဲ့ဒီမှာတကယ်ဓမ္မနဲ့နော်တကယ်ဉာဏ်နဲ့ပေါ့ဝိပဿနာဉာဏ်နဲ့ညင်းွေတဲ့ဉာဏ်ဖြစ်ပြီးဖြစ်တော့အဲ့ဒီအနိစ္စဒုက္ခအနတ္တတွေကိုဒီနိဗ္ဗာန်ဉာဏ်ကိုရောက်တဲ့အခါမှာဟောတော့ကရှုတာတွေပိုးပြီးတော့အာကောင်းကောင်းရှုလာတယ်နော်အဲ့တော့ဒီနိဗ္ဗာန်ဉာဏ်ကမှတဆင့်တယ် နေဗိဒညာငါမှတစ်ဆင့်မပြောမမွင့်ညင်းငွေတဲ့ဟောဒီ32ပုံကနေပြီးတော့မှအဖြစ်ရှိရင်အဲဒီပြစ်တာရှိရင်မပြစ်တာရှိမယ်ဒါမျိုးစတာရှိရင်အဲဆုံးတာရှိတယ်ဆိုတော့လောကသဘာဝလို့ပေါ့လေနော်အပူရှိရင်အေးရှိမယ်အဲ့ဒီသဘာဝအဲ့ဒါကိုရောက်အောင်မိမိကရောက်ချင်လာတာအဲ့တော့အဲ့ဒီဟာကရောက်ချင်လာတာဖြစ်တဲ့အတွက်ဒီဥပမာပြောမယ်ဆိုထောင်ကျနေတဲ့သူတွေဟာထောင်ထဲမှာပြောလို့နေတာလားမလွတ်တာလို့နေတာ အေးမလွတ်တာလွတ်နေလွတ်မြလွတ်မယ်တဲ့ဆိုလို့ရှိရင်သူတို့ထွက်ပြေးမှာပဲဟုတ်တယ်မို့လားဒါကြောင့်မလို့သူတို့အသက်ကိုစွန့်ပြီးတော့ထွက်ပြေးတာနော်ဟိုလိုလုတ်ဒီလိုလုတ်ထွက်ပြေးကြတာပဲဒါတော့ဒီလိုပဲနော်မိမိအခု30တပုံထဲမှာမတိတော့ကအဝိဇ္ဇာအမောင်ချထားလို့နော်ဒီထက်ကိုကိုဝင်မိလိုက်တယ်အခုအဝိဇ္ဇာအမောင်ချတဏမာယာကွင်းမှာနေလို့သူ့သဘောသူ့တဘာဝအဖြစ်ဖြစ်တယ်လဲမြင်ရောဘာမှခိုင်မာတဲ့အာကိုလောက်တည်းကဘာမှမရှိတဲ့အလဲသိရောဒီကနေလွတ်ချင်တာအဲ့ဒါဘယ်လိုလဲဆိုရင် လွတ်တဲ့လမ်းကြောင်းကိုဥတည်ပေးတာနော်သူ့ရဲ့တွန်းအားနော်မင်းပြေးတာပြေးလွတ်တယ်မင်းပြေးရင်ဟိုဘက်မှာလွတ်လို့ရှင်မင်းချမ်းသာပြီလို့တယောက်ကနေတွန်းအားပေးတယ်လို့ဖြစ်သွားအဲ့ဒါကိုပြောတာနော်ဒါကြောင့်မလို့ဒီနောက်မှာရှိနေတဲ့ဒီငကိုတော့ကငကိုတော့ဒီထားပါတော့နော်လူလဲလူချမ်းသာနဲ့လဲနဲ့ချမ်းသာရှိပါတယ်ရေဆိုတဲ့နောက်ကပြန်ရမယ်ချမ်းသာကိုမမျောတော့မမက်တော့လွတ်ရေးကိုပဲကြည့်တယ်ပြန်သွားရင်ဘာဖြစ်မလဲပြန်ခံအောင်ပြန်ဒုက္ခယူအောင်အဲ့ဒါပြောတာနော် အဲ့တော့ဒါကဒီကထာကနေပြီးတော့အဲဒီဂါထာ၃ခုကဒီနိဗ္ဗိဒညာဖြစ်တယ်ဆိုတဲ့ဟာလေးကိုတရားနယ်ပယ်မှာပြောပြတယ်ဒါမှဥစဉ်ပြောချင်တာကအဲ့ဒါထက်ပဲအောက်ဆုံးမှာပါတယ်တပ်ပိဓမ္မအနတ္တာဆိုတာလေးမှာဥစဉ်တို့မှားတတ်တယ်အဲ့ဒါလေးနည်းနည်းပြောချင်တယ်နော်အဲ့တော့တပ်ပိဓမ္မအနတ္တာဆိုတဲ့ဟာလေးကိုဘာပြောချင်လဲဆိုရင်အဲ့ဒီမှာ အဲ့ဒီပထမအပိုက်ကလေးဖတ်လိုက်ပါနော်အနိစ္စဒုက္ခဂါထာအဂါထာများမှာအ အောက်ကိုလည်းဆက်ပါနော်ဒါပေမဲ့ ရာတော်ကြီးကဒီတချို့ဆရာတော်တွေဒီရှင်းပြတာတွေမှားတာတွေရှိလို့เนาะအဲ့ဒါကိုဒီတတိထားဖို့ပေါ့เนาะအဲ့ဒါကဦးဇင်းတို့စာပေနယ်ပယ်မှာဟောရင်ပေါ့မခေါ်မလဲဆိုရင်ရုပ်တရက်ပြောမိတတ်တာလည်းဖြစ်တယ်လို့မကြွန့်ကျင်လို့ပြောမိတတ်တာလည်းဖြစ်ပါတယ်ဒါလို့ဦးဇင်းတို့သင်္นานသားတွေကဒါလေး ဘာပဲပြောပြောပေါ့နော်မှတ်မိတယ်လို့ဘုသူတ္တရအောင်ဂါထာ၃ဂါထာမှာတဲ့တပ်ပိသင်္ခါရအနေစာတပ်ပိသင်္ခါရဒုက္ခနော်တပ်ပိသင်္ခါရအနတ္တလို့မရှိဘဲနဲ့တပ်ပိဓမ္မာအနတ္တလို့ရှိတယ်အဲ့ဒီနေရာလေးကိုရှေ့ကပုတ်တယ်နဲ့နောက်ကပုတ်တယ်တပ်ပိသင်္ခါရဆိုတဲ့ပုတ်နဲ့တပ်ပိဓမ္မာဆိုတဲ့ပုတ်ဟာဆရာတော်ကြီးကအရာချင်းအတူတူပဲလို့ပြောချင်တာဒါတော့ဒီမှာတပ်ပိဓမ္မာကြတော့ဒီအနတ္တဆိုတာက လောကီစိတ်စေတသိက်တွေရုပ်တွေလောကီတရားတွေလည်းပဲအနတ္တပဲလောကုတ္တရာဖြစ်တဲ့မေတ္တေဖို့တွေနိဗ္ဗာန်ကလည်းပဲအနတ္တပဲဆိုလိုတာကဘယ်တရားမဆိုအနတ္တကြီးပဲအတ္တရှိရလားမရှိဘူးเนาะဒါကြောင့်ဒီကံစေဥဒ္ဒဝါဒာရီတို့အကြောင်းတရား၄ပါးကြောင့်ဖြစ်ပေါ်လာတဲ့လောကီယုံနံတဏိဥပါဒာနဲ့ခန္ဓာကိုဝိပဿနာရှုရမယ်လို့ပထမနဂါထာကပြောထားတယ်เนาะဘာဖြစ်လို့လဲဆိုရင် တတ္တဝါတွေမှာကဒီရုပ်ဒီနာဒီခန္ဓာတွေကိုပဲမြဲတယ်လို့လဲနှိမ့်စနေမစွဲဘူးလားစွဲတယ်เนาะချမ်းသာတယ်လို့လဲစွဲတယ်เนาะအစိုးပိုင်တယ်လို့လဲအတ္တအနေနဲ့မစွဲဘူးလားစွဲတယ်ဒါကြောင့်အဲ့ဒီနှိမ့်စအဲ့ဒီဒုက္ခအဲ့ဒီအတ္တကို ပြုတ်ဖို့အတွက်လောကီယုတ်နံတရားတွေကိုဝိပဿနာရှုရတယ်ဒါတော့ဝိပဿနာရှုတဲ့အခါမှာအရှုခံဖြစ်တဲ့တရားဒီဘာတရားဖြစ်ရမလဲဆိုရင် လောကီယုတ်နံတရားဘာတဲ့လဲ လောကီစိတ်စေတသိက်ယုတ်တရားပေါ့ဗျာဒါကဒါစာလို့ပြောပြီးတော့မှလို့ပြောတာလောလောပြောရင်လောကီယုတ်နံတရားနည်းနည်းလေးခန့်ခန့်ညာညာပြောကြရင်ဥပါဒါနဲ့ခန္ဓာဘာခန္ဓာနဲ့ခန္ဓာလဲဥပါဒါနဲ့ခန္ဓာအေးဥပါဒါနဲ့ခန္ဓာဥပါဒံဆိုတာကတဏှာနဲ့ဒိဋ္ဌိအေးတဏှာဒိဋ္ဌိနှစ်ခုနဲ့စွဲနိုင်တဲ့လောကီစိတ်စေတသိက်ယုတ်ဒီသုံးခုသည်မသိရင်စွဲနိုင်တယ်နော်နေစာလို့လည်းစွဲတယ်ဒုက္ခအနေနဲ့လည်းစွဲတယ် အတ္တနဲ့နေလဲဆွဲတယ်ဒါတော့အဲ့ဒီဆွဲတတ်တဲ့ဒီလောကီယုံ nant တွေကို အစွဲပြောက်အောင်လို့ဒီဥပါဒณะခန္ဓာကိုဝိပဿနာရှုရတာဟုတ်တယ်မလားဒီတဏဒိဋ္ဌိပြုတ်ဖို့ရှုရတာဆိုတဲ့အခါကျတော့ဒီတဏဒိဋ္ဌိပြောက်အောင်လို့ကင်းအောင်လို့ကွာအောင်လို့ဟောဒီလောကီယုံ nant တရားတွေကိုဝိပဿနာရှုရတယ်ဒါတော့ဒီနေရာမှာဓမ္မာဆိုတဲ့စကားလုံးကအရာကျဲတယ်ဓမ္မာဆိုတဲ့ပို့ရအရာပို့ ပို့ပြီးတော့ကျေပြန့်တဲ့ခါကျတော့နော်သဗ္ဗိဓမ္မာအနတ္တပေါ့လေအနတ္တဆိုတာကြတော့အနတ္တရဲ့နယ်ပယ်ကျဲတယ်လောကီတရားလည်းအနတ္တပဲလောကုတ္တရာမက်ဖို့နိဗ္ဗာန်တရားတွေလည်းအနတ္တပဲဒါကြောင့်ဒီအနတ္တနယ်ပယ်ကျဲတဲ့အတွက်ကြောင့်သဗ္ဗိဓမ္မာအလုံးစုံသောလောကီတွေရောလောကုတ္တရာတရားတွေရောအနတ္တအနတ္တတရားတို့ပဲလို့အဲ့ဒါလို့တချို့ကယူကုန်တာယူတော့မာစီစရောကြီးကဘာပြောတယ်လဲဆိုရင်ဝိပဿနာရှုတယ်ဆိုတာတဲ့အခုနကလောကီယုံနာနေမှာ နေစာဒုက္ခအတ္တလို့စွဲတဲ့အစွဲပြုတ်အောင်လို့လောကီယုံနာတွေကိုရှုရတာလောကုတ္တရာယုံနာလောကုတ္တရာတရားကြတော့အဲ့ဒီအစွဲမရှိဘူးเนาะပြီးတော့ရှုလည်းမရှုနိုင်ဘူးလောကုတ္တရာမေတ္တဖို့တွေဦးဇင်းတို့ဘယ်လိုလုပ်ရှုမလဲကိုမမရပဲဘယ်လိုလုပ်ရှုမလဲရှုလို့မရဘူးပြီးတော့မှလည်းလောကုတ္တရာဖြစ်တဲ့မေတ္တဖို့တွေမှာကတဏှာဒိဋ္ဌိရှိရဲ့အဲဟိုတဲ့တော့တဏှာဒိဋ္ဌိရောကတ်နိုင်ရဲ့လား မကတ်နိုင်ဘူးရဲရဲတောက်နေတဲ့တန်တုံးကိုယင်မနာနိုင်တယ်လို့ပဲဘာမှမဆိုင်ဘူးသူ့နယ်ပယ်ကုံခဲ့ပြီဒါကြောင့်မလို့ကိုလောကုတ္တရာနယ်ပယ်ကတက်တက်နေတာဒါကြောင့်မလို့အခုကမိမိတို့ကဟောဒီတဏဒိဋ္ဌိဥပါဒံကင်းတဲ့လောကုတ္တရာနယ်ပယ်တွေကိုသွားမှာသွားခြင်းလို့ဟောဒီထက်ကဆွဲထားတဲ့တုံထားနှောင်ထားတဲ့ယုံနာတွေကိုစွဲနေတဲ့ဒီတဏဒိဋ္ဌိကိုဖြတ်ရမှာအဲ့ဒီဖြတ်နေအောင်ရှုရတာရှုရတာဖြစ်တဲ့အတွက်အရှုခံသည် လောကီယုတ်နံပဲဖြစ်ရမယ်တဲ့မေတ္တဖို့တွေနိဗ္ဗာန်ပါဖို့လိုသေးလားမလိုဘူးတဲ့သွားထက်လို့မရဘူးရှုလို့လည်းမရဘူးကိုယ်စိတ်ကမေဖို့ကိုလည်းမရှုနိုင်ဘူးမေဖို့မှာလည်းပဲတဏှာဒိဋ္ဌိမရှိဘူးနော်ဒါကြောင့်ဒီဂါထာမှာဒီတပ်ပိဓမ္မအနတ္တဆိုတဲ့ ਨੇ တပ်ပိဓမ္မအလုံးစုံသောဒီယုတ်နံတရားဆိုတာလောကီဘက်မှာဝိပဿနာရှုရမယ်ယုတ်တေနံတွေကိုပဲယူရမယ်တဲ့နော်ဒါတော့နိဗ္ဗာန်မှာကြတော့ ဒီလောကီတရားတွေမှာကြတော့အနိစ္စအမ်သူကဒုက္ခအနတ္တဟုတ်တယ်မဟုတ်လားနိဗ္ဗာန်မှာကြတော့သူကနိစ္စဒုက္ခအာဟာနိဗ္ဗာန်မှာအနတ္တနိဗ္ဗာန်မှာပါလေအနတ္တမှတ်ထားเนาะအဲ့ဒါလွဲတတ်တယ်နိဗ္ဗာန်ဆိုတာမြဲတယ်နိစ္စเนาะနိဗ္ဗာန်ဆိုတာချမ်းသာတယ်ဒုက္ခဒါပေမဲ့အတ္တဟုတ်ရဲ့လားမဟုတ်ဘူးဒါကြောင့်မလို့နိဗ္ဗာန်ဒီအနတ္တ နိဗ္ဗာန်ဒီပါလဲအဲဒါတော့၃ခုနဲ့ပြောမှဆိုရင်နိဗ္ဗာန်ဒီနေစာဒုက္ခအနတ္တဒီကျမ်းတဲ့တရားတွေကြတော့အနိစ္စဒုက္ခအနတ္တအဲ့ဒါကိုအဲ့ဒါကိုပြောတာဒါကြောင့်နိဗ္ဗာန်တရားမှာအနတ္တလို့ဆိုပေမဲ့ဝိပဿနာရှုတဲ့ ਨੇ ပယ်ဖြစ်တဲ့အတွက်ကြောင့်လောကုတ္တရာတရားတွေမထဲနဲ့လောကီတက်တက်ထဲရမယ်လောကီတက်တက်ယူရမယ်တဲ့ယူလို့ရှိရင်လောကုတ္တရာတရားတွေထည့်ယူရင်မှားတတ်တယ်။ဘာဖြစ်လို့လဲဆိုဝိပဿနာ ਨੇ ပယ်ရှုရမယ် ਨੇ ပယ်ဖြစ်လို့တဲ့အဲ့ဒါကိုဆရာတော်ကြီးက ပြောမယ်ဆိုရင်တော့ဆရာလုံးမဲ့သူများယဟန်များကိုအဓိကပေါ့လေဒါဟိုတဲ့လှုပ်ထားတာပါဆရာတော်ကြီးကမှားထားတာဒါတော့ဦးဇင်းတို့အနေနဲ့ကတော့တင်နန်းသားတွေအနေနဲ့ဘာပဲပြောပြောဒီလိုလေးလေးနက်နက်ဆရာတော်ကြီးရဲ့ပြောပြတာတွေကိုသိရတော့လဲကြည်ညိုရတာပေါ့နော်ဒါတွေကတော်ယုံတန်ယုံစာပေအင်အားနော်အကျင့်စဉ်အင်အားတွေနဲ့မတွေ့တတ်ဘူးနော်ချော်ချော်ပြီးတော့ကြော်ကြော်သွားတတ်တယ်ကဲကောင်းပြီနောက်တစ်ခုရှေ့ကိုဆက်မယ်อืม ဒါကတော့မဖတ်ပါတော့နဲ့တော့နော်ဦးဇင်းပဲပြောသွားမယ်နိဗ္ဗာန်လိုချင်မှုအစစ်နဲ့အတူတဲ့ဒါတော့နိဗ္ဗာန်ဦးဇင်းတို့အခုကုသလုပ်ပြီးတဲ့ဘာလုပ်ပြီးတဲ့ဟာနိဗ္ဗာန်ရပါလို့နော်အဲအများနဲ့စုမတောင်းဘူးလားအဲနိဗ္ဗာန်တပစ္စယဟောတုနိဗ္ဗာန်တပစ္စယဟောတုနဲ့တောင်းလိုက်ရတဲ့စုတွေလည်းမနှဲတော့ပါဘူးအဲ့တော့ဦးဇင်းတို့ကစုတောင်းတာကဥတည်ချက် direction ပေးတဲ့သဘောတော့ဖြစ်တာပေါ့နော်ကုသလုပ်ပြီးရင်ဘာလုပ်ရမလဲဆိုတော့စုတောင်းရမယ်တဲ့ ဘာဖြစ်လို့လဲဆိုရင်ဆုမတောင်းလို့ရှိရင်လည်းပဲမိမိရောက်တဲ့နေရာဖြောင်းအောင်တန်းတန်းမရောက်တတ်ဘူးနော်ဆုတောင်းသင့်တယ်လို့ဒါဆရာတော်တွေကတိုက်တွန်းပါတယ်ဒါတော့ဆုတောင်းတဲ့အခါမှာနိဗ္ဗိဒဉာဏ်ကို ကောင်းကောင်းထိတိမိမိမတွေ့သေးဘဲနဲ့ဆိုတဲ့ဆုတောင်းမျိုးကတော့သူကအပေါ်ယံတောင်းအပေါ်ယံတောင်းတာတောင်းရမယ်ဆိုလို့တောင်းတာသင်ပေးထားလို့တောင်းတာတကယ်ညံတဲ့နိဗ္ဗာန်ကို လိုချင်လွန်းလို့တောင်းတာဟုတ်ရလားမဟုတ်ဘူး တို့ရဲ့ပန်းနိုင်နိဗ္ဗာန်ပဲဘာပဲပြောပြောနိဗ္ဗာန်ကိုမျိုးစီလေးပဲဖြစ်စေတော့ပါရမီအထောက်ကူလေးပဲဖြစ်စေတော့ဆိုပြီးတော့မှဒီလိုနိနေတောင်းတာတကယ်ညံနဲ့ဒီဘက်ကြီးမှာကိုဟောဒီဒီဘက်နယ်ပယ်ကြီးမှာပြင်းလွန်းလို့ကြောက်လွန်းလို့เนาะညင်းငွေလွန်းလို့ဆိုပြီးတော့နိဗ္ဗာန်ကိုတကယ်သွားခြင်းနဲ့ညံထက်တန်ဖို့တကယ်ပါရဲ့လားမပါဘူးမပါတဲ့အတွက်ကြောင့်ဒီလိုဆူတောင်းမျိုးဟာအဆက်ဟုတ်ပါမလားမဟုတ်ဘူးတချို့ကထင်သေးတယ်အာဦးဇင်းတို့ဒီနိဗ္ဗာန်ကိုတချို့က ဦးဇင်းတို့ဗုဒ္ဓဘာသာတွေမှာလည်းအမျိုးမျိုးရှိတယ်မို့လားဟောကြားဘူးပါတယ်ဒီဟောဦးဇင်းတို့ငငယ်တုန်းကမန္တလေးကိုဒီတရုတ်ပြည်ကနေပြီးတော့လာပြီးတော့ဗုဒ္ဓဝင်ပကြီးပြာကန်းနေဆိုလာပြတယ်ပြတဲ့ခါကျတော့အဲ့ဒီမှာပကြီးကချက်ကြီးတစ်ခုကဒီ Western Paradise ဆိုပြီးတော့နိဗ္ဗာန်အကြောင်းကိုသူကပြထားတာနော်အဲ့တော့ဟာတခါတည်းဥယျာဉ်ထဲမှာတာတာရရကြာကြာနာနာလှလှပါပါအကုန်လုံးပြည့်စုံအေဒီဥယျာဉ်ကြီးလို့ရှိမှာပေါ့အကုန်ဖန်ဆင်းပြီးတော့တခါတည်းလှုပ်ဆွဲပြီးတော့မှပြထားတာတရုတ်ပြည်ကလာပြီးတော့ပြတာ မန္တလေးမှာဦးဇင်းတို့တော့မမေ့ပါဘူးလူကြီးတွေပြောလို့ဆိုတော့သူတို့ကနိဗ္ဗာန်ကိုရောက်ရင်အဲ့ဒီလိုမျိုးလိုလီသေးမရှိတို့လူလောကတုန်းကမရှိလို့ရှားရတာတည်းနိဗ္ဗာန်ရောက်ရင်အကုန်လုံးအပီးစီ ready made ပဲဟုတ်တယ်မဟုတ်လားဘူးဖောက်စားအဲ့ဒီလိုမျိုးသူတို့ကပကြီးဆွဲထားတာအဲ့ဒီလိုပကြီးဆွဲထားတာဆိုတဲ့အခါကျတော့လူတွေရဲ့စိတ်ထဲမှာနိဗ္ဗာန်ကိုများရောက်မယ်ဆိုရင်သူတို့စိတ်ထဲအဲ့ဒီပုံလာတဲ့လာလာပေါ်ပေါ်နေတယ်အဲ့ဒီလိုမျိုး similar နိဗ္ဗာန်ပေါ့နော်တခုခုတော့တခု something ရှိမယ် အဲ့ဒီခံစားချက်ကလေးဝေရိဒဒုက္ခဘာဒုက္ခလဲဦးဇင်းတို့တွေကဝိရိတဒုက္ခမပါတဲ့ချမ်းသာဆိုရင်ချမ်းသာလို့မထင်ဘူး။ဘာဖြစ်လို့လဲကိုယ့်နယ်ဘက်ကဝိရိတနဲ့ဝေဒနာနဲ့ခံစားပြီးမှဒုက္ခကိုသိတာ။ဒါတော့ဒါကအမြင့်ဆုံးပဲ။ဆိုတော့ဝိရိတနဲ့ဝေဒနာနဲ့ခံစားပြီးတော့သိလျရတဲ့ဝေဒနာမျိုးဝေဒနာဒုက္ခဝိရိတဒုက္ခမျိုးကိုပဲမိမိတို့ကအဲချမ်းသာတယ်ထင်တာ။တကယ်အဆက်ထင်တာ။ဒါကြောင့်မိမိတို့က နိဗ္ဗာန်ကိုမရောက်သေးပေမဲ့လည်းနိဗ္ဗာန်ကြရင်ကိုလူလောကမှာလူလူရဲ့ပြဿနာပါလဲစာဝန်နေကြမှာရေဟုတ်တယ်မလားဒါပဲပြီးပြီဘုန်းကြီးမှာတော့စွမ်းသင်္ကန်းကြောက်စစ်ပစ္စည်းလေးပါခင်ဗျားတို့ကြတယ်လဲစာဝန်နေကြမှာဒီလေးပါပဲနော်ဘဲတော့တော့နာမည်ပဲပြောင်းသုံးပါနတ်ပြည်ကြလဲစာဝန်နေကြမှာရေနော်အဲ့တော့ဒီလေးပါပဲရှိမယ်ဆိုတော့ဒီလေးပါလူတွေဘာလုပ်နေလဲအနှိမ့်စင်နေတာဗောဒုက္ခပဲခင်ဗျားတို့ဘာလို့ပတ်စံထွက်ရှာလဲပတ်စံမရှိဘဲနဲ့အပြည့်စုံစားမယ်ဆိုဘယ်သူထွက်အလုပ်လုပ်မလဲလို့ဘယ်သူမှမလုပ်ဘူး ဟုတ်တယ်မဟုတ်လားဘုန်းကြီးတွေတောင်ဆုံးကထွက်မှာမဟုတ်ဘူးဒါတော့ဘာကြောင့်အလုတ်လုတ်တယ်လဲဆိုရင်ခင်ဗျားတို့စားဖို့တောက်ဖို့အတွက်ဘာအတွက်လဲဒါတော့နေ့စဉ်အလုတ်လုတ်နေတာဟာဘာအတွက်လုတ်လဲတကယ်လို့အလုံးမလုံးဖက်နေမြစားမယ်ဆိုရင်ဟောဒီနေရာကြီးကချမ်းသာတယ်လို့ခင်ဗျားတို့မခေါ်နိုင်ဘူးလားခေါ်နိုင်အဲ့ဒီပကြီးကားရှိတဲ့နေရာသွားတယ်အဲ့ဒါပြောတာအဲ့ဒါဒါတော့လူတွေတ attva တွေမှာ နေ့စဉ်နဲ့အမျှပူတာဦးဇင်းတို့စာပေလိုကတော့တေးမယ်ဆိုရင်တဘွားမှာတစ်ခါပဲတေးတယ်မဟုတ်လား နော်သေဒုက္ခမရဏဒုက္ခရှိတယ်ဒါပေမဲ့အဲ့ဒီမရဏဒုက္ခတွေကြောက်စရာကောင်းတာကပရိယေသနာဒုက္ခဘာဒုက္ခလဲပရိယေသနာဒုက္ခဒီလောက်ကြည်နေတာခင်ဗျားတို့ကြွတန်းဝင်မကောင်းအတန်းနဲ့လူမရှိကျင်နေပါခင်ဗျားတို့ကြွတန်းဝင်မဆိုလိုက်တာသွားကျန်တဲ့သားတွေသမီးတွေတခါတော့ဟိုကဟိုပါလဲဟိုအစိုးရဌာနတွေပို့ပလိုက်ဒီလောက်ကြည်နေတာပရိယေသနာဒုက္ခအဆုံးဆုံးဘာဒုက္ခလဲပရိယေသနာဒုက္ခဟာတနေ့လက်မပြီးနေ့နေ့လက်မပြီးနော် နော်အသက်အိုးလို့တာခမရတို့ပင်စင်ပေးတာဒါပေမဲ့လည်းကိုယ့်ဟာလေးတဲ့ကိုတော့မလွတ်ရဘူးလားအာလောက်ရတယ်ပင်စင်ပေးတယ်ဆိုတာခမရတို့လှုပ်ထားတဲ့ငွေလေးပြန်ထုတ်ပေးတာပဲဒါပေမဲ့ခမရတို့အိမ်မှာဆန်လာထားမယ်စီလာထားမယ်အကုန်ရှိတယ်ပဲထားနော်မချစ်ဘာနဲ့စားမလဲမချစ်ဘာနဲ့စားမလဲစားဘူးဒါတော့စားအောင်ကဘာလုပ်အောင်မလဲချက်အောင်ပဲပြုတ်အောင်ပဲနှွေးအောင်ပဲလေအ ਨੇ ဆုံးတော့မကရိုတဲ့ထည့်ပြီးတော့မှရိုက်လိုက်အောင်ပဲလေဟလားဒါမှမဟုတ်ပြင်းနေဆိုလဲရှင်မလဲအစိမ့်ကြော်စားအောင်ပဲလေဒါတော့ဒုက္ခမရှိဘူးလားရှိတယ်ရှိသေးတာပဲ ဒါတော့ဒီပရိယေတနာဒုက္ခဆိုတာနေ့စဉ်စားဖို့အတွက်လုံနေရတဲ့ဒုက္ခအဆိုးဆုံးပဲတဲ့တစ်ဆက်ကလေးမှမနာဘူးပြိုးဆက်ကလေးတွေကြည့်ပါလားကျုပ်တို့တော့အိတ်တာသူတို့အိတ်ဘူး၄နိုင်လောက်ပဲအိတ်တယ်ပြောတယ်ဘလောင်မြလောဘကြီးလဲနော်လုံနေကြရတာအဲ့ဒီတော့အဲ့ဒီလိုဝိရိဒတုကအခုလူတွေမှာအကြောက်ဆုံးတတ်တော်တွေမှာအကြောက်ဆုံးတယ်ဟောဒီစာဝင်နေကျမ်းမာတွေနဲ့အပြည့်စုံ Western Paradise ဆိုတဲ့အယူကသူကနိဗ္ဗာန်ပုံဆိုပြီးတော့ဆွဲထားတယ်။ဒါအဲ့ဒီတော့ဆွဲထားတဲ့ခါကျတော့ အဲ့ဒီမှာရောက်သွားရင်မင်းတို့နိဗ္ဗာန်ဆိုရင်အဲ့ဒီလိုပြီးပြီဆိုတော့နေရမယ်ဆိုတဲ့အခါကျတော့အဲ့ဒီနိဗ္ဗာန်ကဘာချမ်းသာလဲဆိုဝိရိယတုကချမ်းသာဘာချမ်းသာလဲဝိရိယတုကချမ်းသာဒါကြောင့်တကယ်တမ်းပြောမယ်ဆိုရင်ဉာဏ်မပါပဲနိဗ္ဗာန်ဉာဏ်မပါပဲနဲ့တောင်းတဲ့နိဗ္ဗာန်စုကကျုပ်တို့အဲ့ဒီ Western Paradise ကပကြီးကားတဲ့ဟာဟာမျိုးရောက်လိမ့်မယ်လို့ထင်ပြီးတော့တောင်းနေကြတာဟုတ်ဘူးလားဗျာဟုတ်မှာပါကျုပ်လည်းအဲ့ဒီတိုင်းကိုလူတွေကအဲ့လိုထင်တယ်လေ ဘာပဲပြောပြောပေါ့နော်လူဆိုတာဘုန်းကြီးပေါ့တတ္တဝါတွေတပံနော်နိဗ္ဗာန်ရောက်တော့ချမ်းသာတယ်ဆိုတာကျုပ်တို့အခုလူတတ္တဝါတွေရဲ့ချမ်းသာဟာမျိုးဟိုမှာခံစားရလိမ့်မယ်ထင်တာဒါကြောင့်အဲ့ဒီလိုမျိုးနိဗ္ဗာန်လိုချင်တာတော့အတုပါပဲတဲ့အစစ်မဟုတ်ဘူးတန်ဝေကညာမပါလို့ဘာမပါလို့လဲတန်ဝေကညာမပါလို့တဲ့ဒါတော့ဒီဟာတွေကယုတ်နံနေနေဖွဲ့စည်းကြတယ်ဆိုတော့ယုတ်နံရှိလဲအဖြစ်ပြည့်ရှိမယ်ဆိုတော့အဖြစ်ရှိရင်အပြည့်ရှိမှာပဲဒါတော့အပြည့်ရှိမယ်ဆိုမှတော့ချမ်းသာအစစ်ဟုတ်ပါမလား မဟုတ်ဘူးဒါကြောင့်နေဒီတကယ်ဘဝတွေကနေဆွန့်လွတ်ခြင်းနဲ့နော်လွတ်ခြင်းနဲ့ဟိုတဲ့တာဝေကညာမျိုးမပါဘူးအဲ့ဒါကြောင့်မလို့အဲဖြစ်ပြနေတဲ့ယုံနာနေမရှိမှသာငြင်းအေးမြူကိုသဘောတကယ်ညာဖြစ်တဲ့လူကြတော့ဟာဒီဟာတွေရှိနေရင်တော့ဘယ်ကိုရောက်ရောက်ဘလောက်ကောင်းလဲပြောပြော နော်ယုံနာနေဖွဲ့စည်းထားတဲ့အရာရှိရင်ဒုက္ခရှိမယ်။ဘာရှိမလဲ။ဒါတော့အဲ့ဒီဟာတွေနဲ့မတူတဲ့ တက်သဘောသဘောတစ်မျိုးကိုရောက်မှတနည်းအဲ့ဒီဖြစ်ဖြစ်ငြိမ့်တာကိုရောက်မှဘာဖြစ်မလဲဒုက္ခငြိမ့်မယ်တန်တိဆိုတဲ့ငြိမ့်တဲ့ပြောင်းလဲခြင်းမရှိတဲ့တသမတ်တဲ့ချမ်းသာတဲ့တန်တိဒုက္ခကိုရောက်မယ်လို့အဲ့ဒီလိုမျိုးနိဗ္ဗာန်ဉာဏ်ကတွန်းအားပေးတာเนาะဒီဒီဘာခေါ်မလဲဆိုရင်ဒီယုံနံဒုက္ခနဲ့တွဲနေတဲ့ဒုက္ခကိုမမေမောတော့ဘူးမမေမောတော့ဘူးဒါကြောင့်ရှင်းရခင်ကနိဗ္ဗာန်လိုချင်မှုသည် မြို့ကြီးပြကြီးများကဲ့သို့ထင်မှတ်ပြီးထိုနိဗ္ဗာန်နဲ့အလိုရှိရာများကိုအမြဲတမ်းခံစားရနေလိမ့်မည်ဟုမျှော်လင့်ကလူလောင်းမှုဖြစ်ခဲ့၏တကျုပ်တို့လူရင်းတဲ့နိဗ္ဗာန်ကမြို့ကြီးပြကြီးသာသာရာရာရှိတဲ့ဟာမျိုးထိုလိုချင်မှုမျိုးတွေနိဗ္ဗာန်အစစ်ကိုလိုချင်သည်မဟုတ်ဘဲလောကချမ်းသာမျိုးကိုလိုချင်မှုသာဖြစ်၏တဲ့ဒီဘက်ကနေဟိုဘက်သွားပြန်ပြောင်းဆန္ဒနဲ့မတူဘူးလားလို့ဟဲ့တူတူပဲဒုက္ခတော့ဒီဘက်ကဟာနဲ့ဟိုဘက်ကနော်လူဒုက္ခနဲ့နတ်ဒုက္ခဒီလောက်ပဲကွာမယ် ယုံနံတို့၏အပြစ်များကိုမမြင်သေးသူများသည်လောကီချမ်းသာမျိုးခံစားနေရသည်ကိုသာကြက်၏ဘာဖြစ်လို့လဲဆိုတော့နိဗ္ဗာန်ညာမပါလို့နော်ဒါတော့ကုသိုလ်လုပ်ရင်ကိုင်စဉ်းစားတော့အဲ့ဒီမှာကုသိုလ်လုပ်ပြီဟေးဆိုလို့ရှိရင်လွတ်လန်းကိုဥတည်မလားပြန်ပြီးတော့သူ့ထက်ကောင်းတဲ့ရမယ့်ဟာကိုမျှော်မလားအေးမျှော်လင့်ချက်ကလေးက तू ကဒီမှာမကြောက်တော့ဟိုရောက်ရင်ချမ်းသာမှာဆိုတာလေးကစိတ်ကမထင်ဘူးလား အေးထင်တယ်လေကိုယ့်တင်မျက်နှာလေးကိုထင်တာပဲအဲ့ဒီထင်တဲ့ဟာလေးနဲ့လူတွေကချမ်းသာလိမ့်မယ်ချမ်းသာတာရှိလိမ့်မယ်ဆိုတဲ့အထင်လေးနဲ့လုံတိုင်းလုံတိုင်းနေနေဗနာတာပစ္စယဟောဒီခုနအမျိုးရောက်ပါလို့ဤဟောပါဇက်ကတော့ဆိုတယ်ညွတ်တာကအဲ့ဒီဟာကိုညွတ်နေတာဒါတော့ခမရတို့စဉ်းစားကြည့်နော်ကို့ဘာသက်ကိုခြီပြီးသားဖြစ်မသွားဘူးလားဒီဒီကျိုးဘသူခြီကိုခြီလို့ကိုရောက်တာသူများစိတ်ဆိုးစရာလား နင်တို့ကြောင့်ငါဒုက္ခရောက်တာနင်တို့မရှိမှငါအေးမှာဆိုတာဟုတ်ရဲ့လားငါမရှိမှငါအေးမှာနင်တို့မရှိလို့အေးရဲ့လားမအေးဘူးမအေးဘူးအဲ့ဒီနင်တို့မရှိမှအေးမှာဆိုတဲ့လူတို့နှင်ထုတ်လိုက်စမ်းပါလားလို့နင်တို့ဘယ်ရောက်နေကြလဲပြန်လာကြတော့လေခမရတို့ပဲပြန်ခေါ်တာဟုတ်တယ်မလားလို့อืมအဲ့တော့တကယ်တော့နင်တို့မရှိမှအေးမှာမဟုတ်ဘူးငါမရှိမှအေးမှာအဲ့ဒါလည်းမှတ်ထားအောင်เนาะအဲ့ဒါကြောင့်ဦးဇင်းတို့က ကိုချမ်းသာဆိုတာဟာတဏှာရာကနဲ့ဒီตายာလို့ခံစားလို့ရမယ်ချမ်းသာမျိုးကိုချမ်းသာအစဲလို့ထင်နေကြတာတကယ်တမ်းကျတော့ယုံနိုင်ရှိဖွဲ့စည်းထားတဲ့နေရာမှန်သမျှဘာရှိမလဲဆိုတော့ဒုက္ခရှိမယ်အဲ့ဒါတွေကိုမိမိတို့ကချမ်းသာလို့ထင်တာတကယ်တမ်းကျတော့မချမ်းသာတာမဟုတ်ဘူးတဲ့ဒါကြောင့်နိဗ္ဗာန်ဉာဏ်နဲ့ယုံနိုင်ရဲ့သဘောတဘာဝတွေကိုသိသိရှာရှာကြာကြာနာနာဉာဏ်နဲ့မမြင်သေးသမျှနိဗ္ဗာန်ဆူတောင်းတာအတုပဲဖြစ်လိမ့်မယ်တဲ့ ဒါကိုယ့်ဘာသာကိုစဉ်းစားကြည့်နော်ကိုလောက်တဲ့ကုသိုလ်ကိုနိဗ္ဗာန်ရပါလို့လူဆူတောင်းတိုင်းတောင်းတိုင်းစိတ်ကတကယ်ဒုက္ခရဲ့ဟာဟောဒီဘုံကြီးကိုဒုက္ခဘုံကြီးမိတွေအလျံတောက်ပြီးတော့ဒုက္ခတွေအော်လာဟဲလာဆွဲလာဟာနိုင်တဲ့သူကရိုက်ခုံထဲတက်အဲ့ဒီထဲမှာမှကိုကပြေးလွှားနေရတယ်အဲ့ဒီလိုသားကောင်လေးအဖြစ်နဲ့ဘယ်နှခါမြင်ဘူးလဲမမြင်ပျော်စရာကြီးပဲဥစ္စာဒါကြောင့်စိတ်ကအဲ့ဒီထဲမှာပြန်ပြန်ပြန်နောက်ကိုပြန်လှည့်တာနော် ဒါကြောင့်ဒီနေရာဟာယူတန်းပြန်လှည့်တဲ့နေရာဆိုတော့ညံမရင်သေးတဲ့ပုံကောများကအဲ့ဒီချမ်းသာမျိုးကိုကြိုက်တယ်ညံရင့်တဲ့ပုံကောကထွက်လန်းကိုကြိုက်တယ်ဘယ်လန်းကိုကြိုက်လဲအေးထွက်လန်းကိုကြိုက်တယ်အဲ့ဒါကြောင့်မလို့ဧတမေဂောဝိသုဒ္ဓိယဧတနော်ဧသောဤသို့မပြောမမှုညင်းွယ်သောညံသည်ခုနကတွေ့ပြီးပြီဝိသုဒ္ဓိယကိလေသာအညစ်အကြေးမှကင်းဝေးစင်ကြယ်စေခြင်းကမေဂောဖြောင်းတန်းနေတဲ့လမ်းကြောင်းကြီးပဲဒါတွန်းအားဖြစ်မသွားဘူးလား တွန်းအားဖြစ်သွားပြီ။ဒါကြောင့်အောက်ကတပည့်လေးဆက်ဖတ်လိုက်ပါအောင်နော်။ဒီနေ့ညာပြီးသလောက်နိဗ္ဗာန်ချမ်းသာဖို့ဆိုတာလေး嗯。

လောကီဘက်မှာရှိနေတဲ့လူချမ်းသာနတ်ချမ်းသာပြမချမ်းသာဆိုတာဦးဇင်းတို့ခံမှန်းလို့ရတဲ့မှန်းတာလို့ရတဲ့ချမ်းသာမျိုးပေါ့နော်။ဘာကြောင့်လဲဆိုတော့ကိုကဝိရိတဒုက္ခနဲ့ခံစားနေတာ哦။ဒါတော့နိဗ္ဗာန်ချမ်းသာရောက်တော့အဲ့ဒီနိဗ္ဗာန်မှာကယုံနာမရှိဘူးဆိုတော့ခံစားမှုဝေဒနာရှိသေးရဲ့လား။မရှိဘူး။မရှိတော့ကိုဒီဘက်မှာနေကြတဲ့လောကီဘက်ကလူတွေကချမ်းသာကိုဘလို့ပုံပေါ်မှမသိဖြစ်သွားပြီ။ဟုတ်တယ်မို့လား။နိဗ္ဗာန်ကိုချမ်းသာတယ်လို့လည်းပြောတယ်။ဒါပေမဲ့ ကိုမစားဘူးတဲ့အစာတစ်ခုကိုရှာနဲ့အရသာကြည့်မယ်ဆိုရင်ဘယ်လိုလုပ်ပြီးတော့မှရှာအရသာဖြစ်ပါမလဲခင်ဗျားတို့ရှာတဲ့ဘယ်လိုလုပ်ဖြစ်ပါမလဲဟုတ်တော့မလားရှောက်တီးတုတ်တခါတည်းငရုတ်တီးဆက်ဆက်နဲ့စားလိုက်ရတာကောင်းမှကောင်းလို့ကျုပ်ကနေရှေ့ကနေပြောနေခင်ဗျားတို့ဘယ်လိုနေလဲရွှေငွေမြင်းလို့သိမကြဘူးရှောက်တီးတုတ်အတန်ကြတော့ဘာဖြစ်လဲခင်ဗျားတို့စားဘူးလို့လားမစားဘူးလို့လားအဲစားဘူးတယ်ခင်ဗျားတို့ရှောက်သီးတုပ်တွေစားဘူးတာပူဆက်ပူလောင်တော့တယ်မဟုတ်လားပြီးတဲ့အခါကျတော့အဲ့ပူဆက်ပူလောင်မကောင်းတယ်ပြောရတာမဟုတ်လား အဲရုပ်တို့လောကီကလည်းအဲ့ဒီပူဆက်ပူလောင်နေပဲရုပ်တို့ကောင်းတယ်ကောင်းတယ်ဆိုတကယ်တမ်းကျတော့ဘာကိုပြောတာလဲပူဆက်ပူလောင်ပြောတာလေစဉ်းစားကြည့်ပါနော်ခင်ဗျားတို့စဉ်းစားကြည့်ပါနော်ယောက်ယောက်ျားတွေကနော်မိမယူရင်ချမ်းသာမယ်မိမတွေလည်းယောက်ျားယူရင်ချမ်းသာမယ်ဆိုပြီးတော့ယူလာတာလေပြီးတော့သူတို့ပြောတဲ့ချစ်တယ်ဘာလို့ရံဖြစ်လဲ ဩဟုတ်တယ်ချက်သားသမီးတွေလည်းဒီတိုင်းသားသမီးရှင်ချမ်းသာမယ်ဟောပြီးကြတော့နင်တို့မရှိမှချမ်းသာမယ်တဲ့ခုပြောတာနောက်ကြတော့စကားပြင်သွားတာဆိုတော့ဦးဇင်းတို့ဟာမရှိသေးခင်တာချမ်းသာတာတကယ်ရှိတဲ့ခါကျတော့ဘာတွေလဲပူဆက်ပူလောင်ပူဆက်ပူလောင်နေဒါတော့စဉ်းစားကြည့်လူတွေကကိုကိုကိုစိတ်ထဲကနေပြီးဖြေပြီးတော့မှလုံနေကြတာတကယ်အစ်စ်နဲ့နဲ့နဲ့နဲ့ကြီးချမ်းသာတာဟုတ်ရဲ့လား မဟုတ်ဘူးတဲ့တဏှာတဏှာလေးနဲ့နော်ချမ်းသာနေရတာဒါတော့အခုလာလူတာကြီးဆိုတာကသူကရိုးရိုးကိုဒီဟာတွေကိုနိဗ္ဗာန်ဒါတွေကိုမခံသူများလို့လည်းនិရောဓသမပတိမခံစားနိုင်တော့ရှင်သာရိပုတ္တရာကြီးကနိဗ္ဗာန်ချမ်းသာတယ်ဆိုတဲ့အကြောင်းကိုဟောဝတ္တဟောဟောတုကဟောတုခံပေါ့နော်သူကនិရောဓသမပတိဝင်စားနိဗ္ဗာန်ချမ်းသာတဲ့အကြောင်းကိုသူကဟောတယ်လောက်တာရဟန္တာဖြစ်ပြီးပြီမဲ့သင်္ခါရဒုက္ခဒီဘက်မှာခန္ဓာကိုယ်ကြီးမရှိဘူးလား ရှိတော့သူတို့ကဒီသင်္ခါရဒုက္ခရှိတော့ရေချိုးရမယ်အစာကျွေးရမယ်ပြင်ပေးရမယ်အဝဲဝဲရမယ်ဒီဒုက္ခတွေမရှိဘူးလားအဲ့ဒါတော့အဲ့ဒီဒုက္ခတွေကညံ့အောင်လို့သူတို့နိရောဓသမဘဝင်စားပြီးတော့နိဗ္ဗာန်ချမ်းသာတွေကိုနေကြတာဆိုတော့အဲ့ဒီနိရောဓသမဘကထားပြီးလို့ရှင်ဒါနော်သူတို့အဟောဝတ္တဒုက္ခနိဗ္ဗာန်ချမ်းသာကိုအဲ့လိုဟိုပြောမှဆိုတွတ်တွတ်နဲ့ပြောတာသူတို့ကတွတ်တွတ်ပြောမှဘေးနာဒီပုထုဇဉ်တွေကြတော့သိပါမလားမသိတော့အဲ့ဒါပြောတာအဲ့ဒါပြောတာရှင်ဗျာတဲ့နိဗ္ဗာန်မှာခံစားမှုဝေဒနာလည်းမရှိတော့တဲ့အတွက် ဘလို့ချမ်းသာနိုင်ပါလဲတဲ့ဦးဇင်းတို့တာမန်ပုဂ္ဂိုလ်တွေကခံစားမှုနဲ့ချမ်းသာတာမဟုတ်လားကြံဖန်မှုနဲ့ချမ်းသာတာတကယ်ချမ်းသာမဟုတ်ဘူးဒါတော့မေးတဲ့ခါကျတော့အဲ့ဒီရှင်သာရိပုတ္တရာပြောတယ်အဲ့ဒီခံစားမှုမရှိလို့ပဲချမ်းသာတာတဲ့ကဲနော်ခံစားမှုရှိမယ်ဆိုရင်ခံစားမှုကဒီဘက်ကနန္တရားဝေဒနာဟုတ်တယ်မဟုတ်လားနန္တရားဆိုရင်နန္တရားလည်းပဲအဖြစ်ဖြစ်ရှိတယ်အဖြစ်ဖြစ်ရှိတဲ့သင်္ခါရဒုက္ခမရှိဘူးလားဒုက္ခလွတ်ရလားမလွတ်ဘူး မလွတ်ဘူးမလွတ်တဲ့အတွက်ဦးဇင်းတော့အဲ့ဒီလွတ်တဲ့ချမ်းသာကိုမခံစားဘူးမခံစားဘူးတော့မသိတော့ဘူးအဲ့ဒါပြောတာအဲ့ဒါနဲ့ရှင်သာရိပုတ္တရာသူ့ကိုချမ်းသာပုံအစင်စင်ကိုပြောပြတယ်နော်ဒီနိဗ္ဗာန်ဒုက္ခသုဆိုတဲ့အင်္ဂုတ္ထုထဲမှာရှိတယ်သူက ပြောချင်တာဒီလိုပါအခုလူတွေလောကမှာလူလောကနတ်လောကမှာချမ်းသာကိုကာမဂုဏ်ချမ်းသာခေါ်တယ်ဘာချမ်းသာလဲလူစိစိမ့်နတ်စိစိမ့်မြမစိစိမ့်ကိုကာမဂုဏ်ချမ်းသာတဲ့ ဒီကာမဂုဏ်ချမ်းသာဗြဟ္မာတော့မထည့်နဲ့တော့နော်လူနဲ့နဲ့ပဲထွက်ပါတော့ဒီကာမဂုဏ်ချမ်းသာချမ်းသာလို့သတ်မှတ်ပါတယ်နော်ချမ်းသာတစ်ခုဖြစ်သတ်မှတ်ပါတယ်ကာမတုကရှိပါတယ်နော်လူလောကမှာလူချမ်းသာအဲ့ဒီကာမဂုဏ်ချမ်းသာကတဲ့ဇန်ချမ်းသာကိုမရောက်ဘူးသေးလို့ကာမဂုဏ်ချမ်းသာကိုချမ်းသာလို့သတ်မှတ်တာဒါတော့လူတယောက်ကဟောဒီလူလောကကနေထွက်ပြီးတော့မှရေသိဝေမရဟဝေမပြီးတော့မှတော့တွေ့ဇန်နေကျင့်မယ်ဗရမဇန်ကိုရပြီဆိုတဲ့ခါကြတော့လေသူကဗရမဇန်ကိုရပြီဆိုတဲ့ခါကြတော့ဟိုတုန်းက ကာမဂုဏ်ချမ်းသာတွေးလိုက်စဉ်းစားလိုက်ခံစားလိုက် enjoy လုပ်လိုက်နဲ့နေခဲ့ရတဲ့အနေထားကလေးကိုတဲ့ဗရမဇန်ကိုရတဲ့ပုံကိုတယောက်ကစိတ်ကူးထဲမှာများပေါ်လာမယ်ဆိုအဲ့ဒါသူ့တို့အကြီးကျယ်ရန်သူပဲ။ဘာလဲလဲ။ရန်သူတဲ့။စောစောတုန်းကတော့သူကောင်းတယ်လို့မပြောဘူးလား။အခုဘာဖြစ်သွားပြီလဲ။ရန်သူတဲ့နော်။ဟောတော့ငါကြားဘူးတာရှိတယ်။လူတယောက်ကလူမလာတဲ့သင်ချိုင်းကြားထဲမှာနော်။ ဘိန်းရှူပြီးတော့နေတာအဲ့ဒီဘိန်းရှူနေတာကိုဘေးကလူကသိလို့နော်ခဲကြီးကြီးကြီးနဲ့တခါတည်းအဲ့ဒီလူရှိတဲ့နာဇေယဘုံဒုံဆိုတခါတည်းအုတ်ခက်နဲ့ပြက်ကြတော့စောစောလေးကဘိန်းမိတ်နေတဲ့သူကသဘောကျလို့လားဘာဖြစ်သွားလန့်သွားတာပေါ့ဒါဆိုအနာဟာတုတ္တရာအနောက်ရှိပဲအနောက်ရှိမလားစေချင်ဘူးဒါကြောင့်မလို့သူလူမလားတဲ့တင်ကြိုင်းနဲ့သွားတာအဲ့ဒီလိုမျိုးပဲ ဇန်ဆိုတဲ့သဘောတည်ကာမဂုဏ်ကိုခွာပြီးတော့မှကာမလောကကာမတုခခါခွာပြီးတော့မှဝိဝိစေဝကာမေဟိကာမဂုဏ်တွေကနေကင်းစိတ်ခွာပြီးကကြမှကျင့်ပြီးမှဗြဟ္မဇန်ရောက်တာဗြဟ္မဇန်လည်းရောက်တော့ဟောတော့ငါဟာတွေကအမတန်ကြမ်းအမတန်နှိတ်အမတန်ယွန်စရာကောင်းတယ်ဆိုတာကြီးဖြစ်သွားရောအဲ့ဒါကြောင့်မလို့မတော်လို့များသူ့စိတ်ထဲကလေးမှာမတော်တဆစိတ်ထဲပေါ်လာမယ်ဆိုရင် तू ဘာရှုံးတော့မလဲဇန်ရှော့တော့မယ်ဇန်ရှုံးတော့မယ်ပြောတာ ဒါကြောင့်လာလာစေခြင်းမှာမလားမလာစေခြင်းဘူးမလာစေခြင်းဘူးဘာဖြစ်လို့လဲဒီဒုက္ခလေးကိုထိသွားမှာဆိုလို့ဒါတော့ဗရမဇန်ချမ်းသာဘာချမ်းသာလဲအေးအဲ့ဒီတိုင်းပဲအထက်ကိုတက်သွားတော့ဗရမဇန်ပြီးဒုတိယဇန်ဒုတိယဇန်ပြီးတတိယဇန်နော်တမဘက်ကဘယ်နှပါရှိလဲ၈မျိုးရှိတယ်နော်၈မျိုးရှိတယ်တမဘက်ဘယ်နှမျိုးလဲအေးအဲ့ဒါတော့အထက်အဆင့်ကိုတက်တိုင်းတက်တိုင်းအောက်အဆင့်ကတွေပြန်မလို့ခြင်းတော့မတော်လို့ပေါ်ခဲ့ရင်ရန်သူပဲတဲ့အဲ့ဒီကနေတမဘက်၈ပါးကိုတစ်ဆင့်ချင်းတစ်ဆင့်ချင်းတက် เนาะအဲ့ဒီထက်ပိုကောင်းတာကនិရောဓသမပတ်ချမ်းသာဘာချမ်းသာလဲនិရောဓအေးនិရောဓသမပတ်ကိုဝင်စားပြီဆိုလို့ရှိရင်တဲ့စိတ်စေတသိက်ပြီးတော့အဲတက်ရောက်ထဲအောင်တယ်အဘိဓမ္မာဖြေတာစိတ်တစားယုတ်ပါတယ်လေအေးပေါ့စိတ်ကချုပ်ရင်စိတ်ကြောက်ဖြစ်တဲ့ယုတ်ရှိပါဦးမလားမရှိတော့ဘူးလေဒါကြောင့်စိတ်ရဲ့စေတသိက်ရဲ့စိတ်ကြောင့်ဖြစ်တဲ့ယုတ်ရဲ့ဘယ်နှခုချုပ်လဲ၃ခုချုပ်သွားပြီမနဲ့ဘူး ဦးဇင်းတို့မှာပြဿနာပေးနေတဲ့ဒီထက်ကနေစိတ်ချုပ်သွားပြီစေတသိက်သူနဲ့တွဲဖြစ်တာချုပ်သွားပြီပြီးတော့စိတ်ကြောင့်ဖြစ်တဲ့နော်ရုပ်တွေချုပ်သွားပြီဒါကြောင့်ဗာတဲ့ပဲကြံလဲဆိုကံကြောင့်ဖြစ်တဲ့ရုပ်ဥဒုကြောင့်ဖြစ်တဲ့ရုပ်အာဟာရဖြစ်ကြောင့်ဖြစ်တဲ့ရုပ်ဘယ်နှခုပဲကြံလဲသုံးမျိုးပဲကြံခဲ့တယ်အများကြီးသက်သာသွားတာဒါတော့သူကအဲ့ဒီဟာနေနိဗ္ဗာန်ကိုချမ်းသာကိုခံစားနေတာနော်ဒါတော့နိဗ္ဗာန်ချမ်းသာခံစားရဆိုတော့အနာဂတ်ရဟန္တာဖြစ်သွားပြီလေဒါကြောင့်နိဗ္ဗာန်ကိုဒါလေးပြောရမယ်ဆိုလို့ရှင်တော့ ကာမချမ်းသာတစ်ပရမဇန်ချမ်းသာပရမချမ်းသာဒုတိယတတိယသရုဋ္ဌပင်စမသတ္တမတတ္တမနောက်ဆုံးအဋ္ဌမနောက်ဆုံးဇန်ပြီးတော့မှနိရောဓသမ္မာပတ်နိရောဓသမ္မာပတ်ဆိုတာအမှန်တည်းပြောနိဗ္ဗာန်ချမ်းသာတဲ့အဲ့ဒီချမ်းသာအကောင်းဆုံးပဲတဲ့ဒါကြောင့်ဒါကိုဒီလိုပြောနေတာကအဲ့ဒီလိုကိုအဆင့်ဆင့်အဆင့်ဆင့်ရောက်ပြီးတော့မှရှင်သာရိပုတ္တရာရဟန္တာကြီးတွေဖြစ်ပြီးလို့နိရောဓသမ္မာပတ်ဝင်စားနိုင်တဲ့ပုဂ္ဂိုလ်ကနေပြီးတော့မှဘာမှမရှိတဲ့လာလူတာကြီးကိုပြောတယ်ဆိုတော့သူ့အနေနဲ့တကယ်နိဗ္ဗာန်ချမ်းသာကိုခံစားလို့ရပါမလား မရဘူးဆိုတော့ तू တုတအစင်ပဲရှိတယ်ဟုတ်တယ်မို့လားခံစားလို့မရဘူးဒါကြောင့်ဝိဇ္ဇတို့အခုဒီကာမချမ်းသာတွေကိုဘာလို့ကောင်းတယ်ကောင်းတယ်လို့ပြောနေတာလဲဆိုရင်တဲ့နူနာတဲ့တယောက်ကနော်နူနာတွေပေါက်လွလေကြီးတွေမှာတခါတည်းရောင်ကိုင်းနေတာနော်အဲ့တော့တို့ကပိုးတွေအထက်ကနူနာပိုးတွေထားလို့ရှိရင်မိခင်ရတယ်တဲ့နော်မိခင်ရတယ်ဒါတော့မိခင်တဲ့အခါကျတော့ နွေရသည့်နေကလည်းပူပူနော်သူ့ရဲ့ပိုးတွေကလည်းထပြီဆိုတဲ့အခါကျတော့အဲ့ဒီမိတို့တော်တော်ပြီးလို့กินရတယ်တဲ့မိဒီကန်လဲလို့ရှိရင်အဲ့ပိုးတွေကနောက်ကပြန်ဆုတ်သွားတယ်နောက်ကပြန်ဆုတ်တော့ကိုယ်ကတက်တာတော့ဗောမရတော့မရတော့ဒါတော့ဒီဟာတွေကပိုးတွေထပြီဆိုရင်သူကတပြင်းပြင်းကုန်နေရတယ်လေဒါတော့အဲ့ဒီပိုးတွေနောက်ဆုတ်တော့သူကတော်တော်ပြီးတော့မိกินကြတာမိกินတဲ့အခါကျတော့သူ့အတွက်ကနွေရသည့်ဒီလောက်ပူအိုက်နေပေမဲ့လည်းပဲသူ့ရဲ့အတွင်းထဲကနူနာပိုးကထတဲ့အတွက်ကြောင့်မလို့ ဒီရားလွန်းတဲ့ဒဏ်ကိုခံနိုင်အောင်လို့မိသွားกินတာဒါတော့မိกินလိုက်လို့ဟာကောင်းလိုက်တာမခွာနိုင်တော့မိဘူးလားအဲခင်ဗျားတို့ဗမာပြည်ပြန်နောက်နှစ်ကြလို့ရှိရင်အေဗရဲတကြံပြန်ရင်းနဲ့လေမိလေးလှုံကြည့်ပါလားဗမာပြည်မှာဘယ်လိုနေမလဲဟိုဟိုလူကမိပုံနာမခွာခင်ဗျားတို့ဘာလို့ကိုခွာပြေးလဲအဲအနာမရှိလို့ဟုတ်တယ်ဟိုလူကမိပုံနာမခွာတာကအနာရှိလို့အဲ့ဒီပိုးကြိုက်နေလို့ ဟုတ်တော့မလားအဲ့တော့ပိုးကင်နေတဲ့ခါကျတော့အဲ့ဒီမူးနာမခွာနိုင်ဘူးသူမှာဒါပေမဲ့အနာမရှိတဲ့သူတွေကဒီမူးပုံကိုကပ်ဖို့နေတဲ့တာမြင်တာနဲ့တောင်မဖြစ်နေဘူးလေအာဒုက္ခတွေရောမျက်စိထဲမှာကြည့်လိုက်တာနဲ့ခံစားမှုကမပူသေးပေမဲ့အိုက်နေပြီဟုတ်တော့မလားပူလောင်နေပြီအဲဒီတိုင်းပဲကျုပ်တို့ကတော့ဘိုးကထားတဲ့ခါကျတော့ကင်းကင်နေရသေးတာဟောမှာမရှိတော့တဲ့ရန်တာတွေကြတော့ဘာဖြစ်လဲအာဦးဇင်းတို့ဒီမှာလောက်ကင်စားတော့လုံနေရတာတွေကိုဒုက္ခတွေကြီးပဲမြင်တာနော် ဒုက္ခတွေကြီးပဲမြင်တာဒါပေမဲ့ဦးဇင်းတို့ကတော့မိกินလို့မကောင်းလားกินလိုက်ကြဟေးกินလိုက်ဟေးနော်အဲ့ဒါပဲနော်ဦးဇင်းတို့မှာဘာကြောင့်ဒီကာမချမ်းသာကောင်းတယ်လဲဆိုရင်တဏှာလေးတွေရှိလို့တဏှာပိုးလေးတွေရွာတဲ့ခါကျမိလေးกินလိုက်နေသားရင်ခွာလိုက်မနေသားရင်กินလိုက်ဒလုံးတွေပဲခွာလိုက်กินလိုက်กินလိုက်ခွာလိုက်နေနေကြတာဟုတ်တယ်မဟုတ်လားအဲ့တော့ရန်တာတွေကဦးဇင်းတို့အဲ့ဒီလိုဖြစ်နေတဲ့အနေအထားကိုကြည်ပြီးတော့မှဒါတွေဒုက္ခနော်ဒုက္ခမှန်သူတို့ကတော့ဩ ဒုက္ခလို့မမြင်ကြဘူးပေါ့နော်ဦးဇင်းတို့ကဒါကိုချမ်းသာလို့သတ်မှတ်ပြီးတော့ပြောနေကြတာဒါကြောင့်ဒီကိလေသာမရှိတော့တဲ့ပုံကိုယ်တွေဟာဒီကာမဂုဏ်ချမ်းသာကိုမပြောတော့ဘူးဆိုတာအဲ့ဒါကြောင့်မပြောတာသူတို့မှခံစားလို့ရတဲ့တဏှာမရှိတော့ဘူးဆိုတော့နော်ကြိတ်ပြီးသားကြံပတ်ကြည့်လို့ဘာမှမရှိတော့ခံစားချင်တာကဟန်ဆောင်ရှောင်တာမဟုတ်ဘူးနော်ဩ ဦးဇင်းတို့ငပိရေကောင်းကောင်းနဲ့အတုတွေနေပါကြာနနာစားနေတယ်ဘေးနာကြည့်နေတဲ့ခွေးကသေကြလားအားကြမလဲသူတို့မှမစားတော့နော်သူတို့မှမစားသူတို့မဆက်မစားတဲ့အတွက်သေရကိုမကြတာအတွင်းထဲမှာစားကျင်တဲ့စိတ်လည်းမဖြစ်ဘူးဒါတော့ဦးဇင်းတို့မိန်မိန်ရှိစားနေတဲ့ဒီကာမဂုဏ်ချမ်းသာကိုရဟန္တာကခံစားရတဲ့နော်အရိယာတွေခံစားရတဲ့တဏမရှိတော့တဲ့အတွက်ကြောင့်မလို့သူတို့မှဒါကြီးကိုကောင်းတယ်လို့ထင်သေးလားမထင်တော့ဘူးအဲ့ဒါကြီးကိုကောင်းတယ်လို့မထင်တဲ့အပြင်မှာမှ နော်ဘာလို့ထင်လဲဆိုတော့ဒုက္ခဒုက္ခလို့ထင်တာဥစဉ်တော်ကကင်းလို့ကောင်းတယ်ကင်းလားကင်းတော့မဲ့တခါတော့တော့မလားဒါကြောင့်ဥစဉ်တော်မှာဒီနိဗ္ဗာန်ချမ်းသာဆိုတာမျိုးကိုသိနိုင်ဖို့ဆိုတာအမှန်တန်ခဲရင်တယ်ဘာဖြစ်လို့လဲဆိုတော့ကို့မှာကကင်းလို့ကောင်းတော့ကိုနော်အခုနာကဒါကြောင့်မလို့လာလူတိုင်းကမေးတယ်နော်ရှင်သာရိပုတ္တရာကြီးတော့ကောင်းလိုက်တာချမ်းသာလိုက်တာတဲ့ရှင်ဘုရားချမ်းခံစားရတဲ့ဝေဒနာမရှိရင်နိဗ္ဗာန်ဘယ်လိုချမ်းသာမလဲကိုကတော့ကုတ်ကောင်းတာဟုတ် ဟုတ်လားအေးအဲ့ဒီနော်ကုန်ပြီးတော့ကောင်းတဲ့ချမ်းသာမျိုးမရှိလို့ကိုချမ်းသာတာတဲ့နော်ဒါဖြစ်ချင်းမရှိပြစ်ချင်းမရှိကုတ်ဆရာမရှိမိထည့်ဆရာမလိုတော့တဲ့နိဗ္ဗာန်ချမ်းသာကြတော့တီးငြိမ်သွားလို့မပြောင်းလဲတော့လို့တန်တီဒုက္ခတဲ့အဲ့ဒီတန်တီဒုက္ခနော်အဲကျန်တဲ့ဟာကတော့ဦးဇင်းတို့နောက်တစ်ပတ်မှာဆက်ကြအောင်ဒီတစ်ပတ်တော့အချိန်စစ်ပြီးကိုင်းတာလို့ခေါ်ကြစို့